ဒီနေ့သာသနာတော်သစ်ကရက်2558ခုနှစ်ဂောဇာသစ်ကရက်1386ခုနှစ်နတ်တော်လာပြည့်နေ့ခရစ်သစ်ကရက်2014ခုနှစ်ဒီဇင်ဘာလ6ရက်စနေနေ့ဒေလီစီတီထေရဝါဒဓမ္မအသင်း၌သင်ကြားနေတဲ့အနတ္တလက္ခဏာသုတ်တန်ရဲ့နောက်ဆုံးအပိုင်းအဲ့ဒီနတ္တလက္ခဏာသုတ်တံကိုမသင်ကြားသေးခင်ခန္ဓာ၅ပါးဥပဒနာရှုဆင်ခြင်းမုံအကြောင်းကို ရှေးဆွေညမုံလင်္ကာကြီးကိုရွတ်ဖတ်ပြီးတော့အရင်ပူဇော်ကြအောင်ဆိုယဟုတွင်မီခန္ဓာတိကမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ဖြစ်နတံနေစေတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူးပညာစစ်ခု မျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လာစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာရကဝေဒနာမိခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လည်းရဲ့ ဏပြည့်၏နေစေတံဖြင့်တရားမစဲလွန်စင်းရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူးပညာစက်ခု မျောထောက်ရှုသော သူတဘာဝအနိစ္စနဲ့ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြ မဟုတ်ကြသည်ဓမ္မတည်တဲ့ပါရကတင်ညာတွင်မီခန္ဓာသည်လေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနှစ်တန်နှိစ္စတန်ဖြင့်တရားမစဲလွန်စင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူး ပညာစက္ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတကူမြမဟုတ်ကြသည်ဓမ္မတသက်ပါရကသင်္ခါရမိခန္ဓာတိလက်မတိထပဲခဏဖြစ်လျက် ခဏဖြစ်၏ဖြစ်ဖြစ်နတံနှိစ္စတံဖြင့်တရားမစဲလွန်စင်းရဲ့၏ခိုင်မြဲကြောမှာနဲ့မပါဘူးပညာစက်ခုမျောထောက်ရှုသော သူတဘာဝအနိစ္စနဲ့ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည် ဓမ္မတတ္တပါရကဝိညာဉ်6မြည်ခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ဖြစ်ဖြစ်နှစ်တန်းနှိစ္စတန်းဖြင့်တရားမစဲလွန်စင်းရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခု မျောထောက်ရှုသော သူတဘာဝ အနိစ္စနှင့်ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာရကอืม နာတလက္ခဏာသုတ်တံရဲ့နောက်ဆုံးပိုင်းစာမျက်နှာ81ကပြီးခဲ့တဲ့ဘတ်တုံးကမက်ဒီဟုတ်ဌာနာဆိုတဲ့နေရာလေးမှာဦးဇင်းတို့ရက်ခဲ့တာနော်အဲ့ဒါပြီးတော့ဒီနေ့မက်တို့ဆက်ရောက်ပုံဆိုတာလေးအဲ့ဒါလေးကိုဖတ်ပြီးတော့ရှေ့ကိုဆက်သွားကြစို့နော်အဲ့ဒါလေးကိုအရင်ဖတ်ကြည့်ပါဦးမက်တို့ဆက်ရောက်ပုံ ဥဋ္ဌာဏဂာမိနိတွေ့လားဥဋ္ဌာဏဂာမိနိနောက်ဆုံးအချိန်၌ပရိကံဥပဇာအနုလုံဟုသော ရှုတိသောသုံးချိန်ယုံနာ Mm-hmm. ဘေးဓမ္မာတက်ဖူးတဲ့သူတွေဆိုရင်တော့ဒီနေရာလေးကိုဝိထီသဘောတွေမြင်မှာပေါ့နော်ဗဋ္ဌာန်းတွေဘာတွေတက်ဖူးရင်တော့အနန္တရပစ္စည်းတို့တမန္တရပစ္စည်းတို့အနတ္တိပစ္စည်းတို့ဝိကတပစ္စည်းတို့ဥပနိတ္တပစ္စည်းတို့အတေဝနပစ္စည်းတို့အဲဒီလိုပစ္စည်း6မျိုးနဲ့ကျေစုပြုပြီးတော့မှမကဝိထီကြတယ်အဲဒါပြီးကြတဲ့ဘက်ကဟုတ်ဌာန ဆိုတဲ့စကားလုံးလေးကိုရှင်းတယ်ဒီဝုဋ္ဌာဏဆိုတာကထတယ်လို့ပဲအတိပ္ပယ်ရှိတယ်နော်အဲသူ့ကိုပို့ပြီးတော့မြန်မာလိုတဲ့တဲ့ပြောမယ်ဆိုလို့ရှိရင်တော့ဘက်ပြောင်းသွားတယ်လို့ပြောရင်ဘိုးလွယ်မထင်နဲ့နော်ထတယ်ဆိုတော့စာတန်ပါနေတယ်မက်စစ်ကိုရောက်တဲ့အချိန်ကျတော့မက်ကိုမရောက်ခင်ဂုတ္တရဘူးဆိုတာရှေ့မှာရှိတယ်သူကဟောဘက်ဒီဘက်နေကြပဲဆိုပါတော့ သို့တော့သူကလောကီဘက်ကိုစွန့်ပြီးတော့လောကုတ္တရာဘက်ကိုလှမ်းတဲ့အချိန်အဲ့ဒီလှမ်းတဲ့အချိန်ဟာဒီဘက်ကိုလည်းမလွတ်သေးဘူးသူကဟောဘက်ကိုလည်းမရောက်သေးဘူးအဲ့လိုတိုးလို့တန်လန်းဖြစ်နေတာနော်ဂုတ္တရူပစိတ်ဆိုတာအဲ့ဒီတော့အဲ့ဒီဂုတ္တရူပမရောက်ခင်လေးထိဂုတ္တရူပရဲ့ရှင်းနာလေးထိကပ်ပြီးတော့မှဝိပဿနာ ရှုတဲ့စိတ်ကကပ်ပါလာတာကပ်ပါလာတော့အဲ့ဒီ ဝိပဿနာရှုတဲ့စိတ်တွေရဲ့အာယုန်ဒီယုတ်နံသင်္ခါရကိုအာယုန်ပြုတယ်ဒါတော့ဂုတ္တရပုကိုဖြတ်ပြီးတော့မှမက်ကိုလည်းရောက်တဲ့ချင်းတနည်းဂုတ္တရပုကိုရောက်တဲ့ချင်းကစပြီးတော့သင်္ခါရဆိုတဲ့ဒီယုတ်နံသင်္ခါရဖြစ်ဖြစ်ပုံတွေကိုထားခဲ့ပြီးတော့မှနိဗ္ဗာန်ဘက်ကို ပြောင်းသွားတာဆိုတော့တစ်ချိန်လုံးဒီဘက်မှာကြီးပဲဝိပဿနာ ရှုနေရတော့အဲ့ဒီဝိပဿနာရှုနေရတဲ့ယုံနာအာယုံကိုထားပစ်ခဲ့တာအဲ့ဒါကိုပဲထားတယ်လို့ခေါ်တယ် နော်ထတယ်ဆိုတာထက်ထားပစ်ခဲ့တယ်ကပိုးလွယ်တယ်ထားပစ်ခဲ့ပြီးတော့နိဗ္ဗာန်ဘက်ကိုလှည့်ယူသွားပြီအဲ့ဒီတော့နိဗ္ဗာန်ဟောဌာဏဆိုတဲ့သကလုံးတစ်လုံးနဲ့ဆိုတော့မက်ကိုပြောတာနော်ဒီဘက်နဲ့ဟိုဘက်အာယုံလုံးဝမတူတော့ဘူးတဲ့မက်ဒီနိဗ္ဗာန်ကိုအာယုံယူတယ်ဝိပဿနာကယုံနာကိုအာယုံယူတယ်ဒီတော့ဒီနေရာမှာဥဋ္ဌာဏဂါမိနေကြတော့ तू ကသူ့ရှေ့ကဟောပြောတာဥဋ္ဌာဏဂါမိနေဆိုတာ message ကိုမရောက်သေးခင်ရှင်းနားလေးမှာကတ်နေတဲ့စိတ်အဲ့ဒီစိတ်ကိုခေါ်တော့မယ် ဥဋ္ဌဏဂါမိနိနောက်ဆုံးအကျိန်၌ဒီတခါအရှိန်ယူတာနော်ဒီဝိပဿနာရှုနေတဲ့အခါမှာမက်ကိုဝင်တော့မယ်တေချာပေါက်ညံရင့်ပြီဖြစ်ပြီဟဲ့ဆိုလို့ရှင်ဖြစ်ပြီဒီတခါဖြစ်ပြီလို့ဆိုတာနဲ့တပြိုင်နက်အာအဲ့ဒီဝိထိကတခါတဲ့မြန်လာတာမြန်လဲမြန်တယ်လို့ပိုလဲအားကောင်းလာတယ်ပိုလဲကြည်လာတယ်ပိုပြီးတော့မှဟောတော့ငါမြင်ခဲ့တဲ့ယုံ nant ကိုမြင်တာထက်မက်ကိုဝင်တော့မယ်ဆိုတော့မြင်တဲ့အချိန်ကနှစ်ခုကလုံးဝမတူတော့ဘူး နော်ဒါကြောင့်အဲ့ဒီမြင်ပြီးလို့ဝိထီကနှစ်ကြိမ်သုံးကြိမ်လောက်ဇက်တိုက်ကြာပြီးရင်နောက်တစ်ကြိမ်ဟာပြန်မဟိုနောက်ကိုမလှည့်တော့ဘဲနဲ့ရှေ့ကိုတောက်လျှောက်ပြေးမှာအဲ့ဒီနှစ်ကြိမ်သုံးကြိမ်ယူတာဘာနဲ့တူတယ်လဲဆိုရင်ချောင်းကမ်းပါတစ်ခုကိုခုံနာနဲ့တူလာတယ်နော်ဒီဘက်ကနေဟိုဘက်ကိုခုံတော့မယ်ဆိုတော့နောက်ကိုနည်းနည်းလေးပြန်ရှင်ယူတာမျိုးကျိုးနဲ့ခုံမယ်ဆိုရင်တက်ပင်မှာကျိုးချီချီပြီးတော့အဲ့ဒီကျိုးကိုတွဲတွဲပြီးတဲ့ခါကျတော့နည်းနည်းအရှင်လေးယူတာနှစ်ခါလောက်သုံးခါလောက်သုံးဖို့ခြေလန်းနှစ်လန်းသုံးလန်းလောက်ဒါပြီးမှကျိုးကိုဆွဲပြီးတော့ဟိုဘက်ကိုလှမ်းခုံမှာ အဲ့ဒီပုံစံကိုပြောတာအဲ့ဒီတော့ဟုတ်ဌာဏဂါမိနိနောက်ဆုံးအကျိန်၌ပရိကံဥပစာအနုလောဟုသော ရှုတိသော၃ကျိန်ဆုံးသွားသည့်အခါမဲ့ရဲ့ရှင်နာလင်မှာကပ်ပြီးတော့ဖြစ်တယ်ပရိကံရဲ့ဥပစာရဲ့အနုလောရဲ့ယုံနံသင်္ခါရခြုံငိမ့်သောနိဗ္ဗာန်အာယုန်စီသို့ညွတ်ကိုင်းအာယုန်ပြုသည့်ကာမဇောအထုတစ်ကြိမ်ဖြစ်၏အဲ့ဒီမှာပရိကံရဲ့ ဥပ္ပစာရဲ့အနုလောရဲ့အဲ့ဒီသုံးလုံးဆုံးသည့်တိုင်အောင်အဲ့ဒီသုံးလုံးရဲ့ဘယ်ခဏရောက်သည့်တိုင်အောင်ဝိပဿနာပဲရှိသေးတယ်။နော်ဝိပဿနာဘယ်ထိလဲရတယ်လဲဆိုရင်မေရဲ့ရှင်နာမှာပရိကံဥပ္ပစာအနုလောအနုလောမှာလည်းသူ့ရဲ့စိတ်ရဲ့ခဏငယ်သုံးချက်ရှိတယ်နော် sub moment လေးတွေသုံးခုရှိတယ်။ဥပ္ပတိဘင်ဘယ်နှခုရှိလဲအဲ့ဒီဘင်ဆိုတာရောက်သွားမှသူရက်ထွက်သွားတာ။အဲ့ဒီနေရာရက်လဲရက်အဲ့ဒီနေရာမှာယုံနံလဲဆုံး ပြီးတာနဲ့သူကဟောဘက်ကိုဘက်ကူးပြီနော်ဒါကြောင့်မလို့ကာမဇောအထူးဆိုတာဟာတခြားမဟုတ်ဘူးသူကဂုတ္တရဘူးဆိုတာဟာနေပယ်အားဖြင့်တော့လောကုတ္တရာတွေကိုဒီလိုကင်သွားပြီသို့သောကိလေသာကိုတတ်နိုင်တဲ့စွမ်းအားမရှိသေးတဲ့အတွက်တစ်ဖက်ကဒီမှာကြံနေခဲ့တယ်နောက်မှာဥပမာထားပါတော့ပန်းဝင်တဲ့ပုံကိုယ်တွေဟာပန်းဝင်မှုဆိုတဲ့ခါကျတော့ကိုယ့်ရှိနားလေးမှာပန်းဝင်မဲ့ ကျိုးလေးရှိတယ်ဆိုပါတော့ကျိုးလေးကိုရောက်ခါကြမှာရှင်သားလေးမှာကပ်ပြီးတော့ဟာထိုးလဲတယ်ဆိုရင်ခြေထောက်ကရောက်ဟောဘက်ကြော်ရလားမကြော်ဘူးကျိုးဒီဘက်မှာဒါပေမဲ့လူဟာထိုးလဲတယ်ဆိုကြရတယ်လို့ဟောဘက်ရောက်မသွားဘူးလားရောက်တယ်ဆိုလို့ရှိရင်သူတဝက်တော့ရောက်နေပြီခြေထောက်မကြော်သေးဘူးအခုလည်းအဲ့ဒီလိုပဲဂုတ္တရဘူးဆိုတာကာမဇောကာမဇောဆိုပေမဲ့ပြဿနာကနော်ကာမဇော ကုသိုလ်စိတ်ကုသိုလ်ဇော ဆိုပေမဲ့လည်းပဲဟိုဝိပဿနာရှုတဲ့ထက်မှမပါတော့ဘူးဝိပဿနာရှုတယ်ဆိုတာကဒီယုံနာနှစ်ပါးကိုရှုလာတာပရိက္ခံရဲ့ဥပ္ပဇာရဲ့အနုလုံရဲ့အဲ့ဒီရောက်အောင်တော့ तू ကယုံနာသင်္ခါရအာယုံကိုကတ်ရပဲရှုရပဲဂုတ္တရူပလည်းရောက်ပြီဆိုတော့ဂုတ္တရူပကဒီဘက်ကိုထားခဲ့တော့တာယုံနာအာယုံကိုချမ်းပြီးတော့နိဗ္ဗာန်ဘက်ကိုလှမ်းသွားပြီလှမ်းကြည့်လိုက်ပြီမြင်တယ်ဒါပေမဲ့သူ့ရဲ့စွမ်းအားက ကိလေသာကိုတတ်နိုင်တဲ့စွမ်းအားမရှိသေးဘူးမရှိသေးတဲ့အတွက်ကြောင့်မြင်တော့မြင်တယ်မတတ်နိုင်သေးဘူးဒါတော့ဘာနဲ့တူတယ်လဲဆိုရင်သူကရှစ်နောက်နှစ်ယောက်သွားတဲ့အခါမှာရှစ်လူကမြင်ရုံတော့မြင်တယ်လုံကမစွာနေတော့ဟေးဒီမိုက်ဒီမိုက်လို့အသာလေးနောက်လူကိုလက်တို့ပြောခဲ့တာမျိုးစက္ကန့်ပေးခဲ့တာဒါကြောင့်သူ့ကိုကိလေသာမတတ်နိုင်တဲ့အတွက် message လို့လည်းခေါ်လို့မရဘူးเนาะ message ထဲလည်းမပါဘူးဒါတော့ဝိပတ်အ ဝိပဿနာအာယုံမရှိတဲ့အတွက်ကြောင့်လည်းသူ့ကိုလောကီစိတ်လို့ပြောဖို့လည်းတော်တော်ခက်တာဒါကြောင့်ချမ်းမြေဆရာတော်ကြီးကအဲ့ဒီစိတ်ကို तू ကဒီလောကီမဟုတ်လောကုတ္တရာမဟုတ်တဲ့ तू ကလောကီမဟုတ်ဘူးဆိုတာကဝိပဿနာရှိတဲ့ယုံနံကိုလည်းမကြည့်တော့တဲ့အတွက်လောကီမဟုတ်တော့ဘူးနော်လောကုတ္တရာမဟုတ်ဆိုတာနိဗ္ဗာန်ကိုတော့မြင်တော့မြင်တယ်ကိလေသာမတတ်တဲ့အတွက်မက်ဆိုတဲ့နာမည် तू ရလားမရဘူးဒါကြောင့်မလို့သူကိုလောကလန်ဖြစ်နေတယ်အဲဒါကြောင့်သူ့ကိုဘောရာစိတ်လို့ခေါ်တာနော်ဘောရာထဲမှာဖြစ်နေတာ အဲ့ဒါကြောင့်သူ့ကိုပြောတဲ့အခါကျတော့စိတ်အနေနဲ့ကာမကုသိုလ်စိတ်ဖြစ်နေတဲ့အတွက်ကာမဇောထဲမှာပါလို့ကာမဇောအထုတကြိမ်နော်ဒါလေးကသူ့ကိုဗာနဲ့တူလဲဆိုမနောဒွါရဝဇန်နဲ့တူတယ်မနောဒွါရဝဇန်ဆိုတာဘာဖြစ်တာလဲဟောပြီးတော့မှဂျိုးတွေဘာဖြစ်ကုန်အဝဇန်ဆိုတာဆင်ကျင်တာပြောတာနော်ဆင်ကျင်သုံးသက်တာကိုအဲ့ဒါအဲ့ဒီမနောဒွါရဝဇန်နဲ့တူတယ်လို့ဥပမာပေးတယ်ဂိုင်းရှေ့ဆက်ဆိုနော်၎င်း ဇောဤအချမဲ့၌အရိယာမဲ့ဖြစ်ပေါ်လာပြီးယုတ်နံသင်္ခါရချုပ်ငြိမ်းကင်းစိတ်သည့်နိဗ္ဗာန်အာယုန်တဲ့သို့ညွတ်ကိုင်းကြာရောက်သွား၏ဒါကဂုတ္တရဘုကနေမက်ကိုဆက်သွားတဲ့ပုံလေးကိုပြောပြတာ၎င်းဇောဤအချမဲ့ဆိုတာဂုတ္တရဘုစိတ်ကိုပြောတာအရိယာမဲ့ဖြစ်ပေါ်လာပြီးဒါမက်စိတ်ဖြစ်ပြီးဖြစ်တဲ့အခါကျတော့ယုတ်နံသင်္ခါရချုပ်ငြိမ်းကင်းစိတ်သည့်နိဗ္ဗာန်အာယုန်တဲ့သို့ညွတ်ကိုင်း ကြရောက်သွား၏အဲ့ဒီနေရာမှာယုံနာအာယုံဒီခြုံငိမ့်တယ်ဆိုတာစောစောတုန်းကရှေ့မှာတောက်လျှောက်ယူလာခဲ့တာကယုံနဲ့နံကြီးပဲကြည်လာတာယုံနာကိုကြီးပဲကြည်လာတဲ့ခါကျတော့ဂုတ္တရူရောက်တဲ့ချိန်ကမှနိဗ္ဗာန်ဘက်ကိုအာယုံလှမ်းယူပြီးမက်ကိုရောက်လက်တဲ့ချိန်ကျတော့ရှုအရှုကံအာယုံအရှုဉဏ်မက်စိတ်ဒီနေရာမှာအရှုကံရောအရှုဉဏ်ရောနှစ်ခုလုံးကစိတ်သွားတယ်စိတ်ပြီးတော့ဟိုဆုံးသွားတယ်လို့ခေါ်တယ်နော်ဒါကြောင့် ဆရာတော်တွေပြောတတ်တဲ့အခါကျအရှုခံရောအရှုဉာဏ်ရောနှစ်ခုလုံးဆုံးအောင်ရှုရမယ်ဒါပါဆိုလိုတာလေဟောဗျာတဲ့တယ်ပြောအခုမက်ကြနေပြီလေဘာရောက်နေရလဲမက်ကိုရအောင်အားထုတ်လို့ပြောတာခင်ခင်ဗျားတို့အဲ့လိုပြောမပြန်ခဲ့နဲ့အဲ့ဒီမရောက်ရင်ဘုန်းကြီးကပြောရင်ဆိုလိုတာက အရှုခံဆိုတာယုံနံဟုတ်တယ်မဟုတ်လားယုံနံကိုရှုနေတာနော်အရှုဉာဏ်ဆိုတာကဒီနေရာကျတော့မက်နော် ဒါတော့ဘယ်ကြမှာစိတ်သုံးတယ်လဲဆိုတာဝိပဿနာဖြစ်တဲ့အချိန်မှာမစိတ်ဘူးမသုံးဘူးမရက်ဘူးစက်တိုက်သွားနေတာနော်ဒါတော့အရှုခံရောအရှုညာနှစ်ခုလုံးပြိုင်ပြီးတော့မှတခါတည်းစိတ်သုံးသွားတဲ့နေရာကင်းစိတ်သွားတဲ့နေရာတနည်းဒီဘက်ကဖြစ်တာနဲ့ဒီဘက်ကနဲ့လုံးဝနှစ်ခုဆန့်ကျင်ဘက်ကြီးဖြစ်သွားတာဒီဘက်ကတောက်လျှောက်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နဲ့လာတာအဲ့ဒီတောက်လျှောက်ကြီးတသံတရားလုံးကဖြစ်တဲ့နေရာဟာဘယ်တော့မှမရဘူးဘယ်တော့မှမရဘူးအခု message ကိုဝင်တဲ့ဒီ very short moment လေးကြမှာ ရက်သွားတာစိတ်သွားတာခဏလေးပဲဒါလဲစာပဲပြောလို့ရတယ်နော်တိုင်းထွာလို့မရအောင်အဲ့ဒီဟာလေးမှာအဲ့ဒီအခိုက်တန်ကလေးဟာသူကအရှုခံယုံနံလဲစိတ်သုံးသွားတယ်အရှုညံမဲ့လဲပဲစိတ်သုံးသွားတယ်ဒါကြောင့်မလို့အရှုခံရောအရှုညံရောဆုံးပြီးတော့ကြသွားတဲ့နေရာကိုမကြတဲ့အချိန်လို့ခေါ်တယ်အဲဒါကြောင့်ဒီမှာယုံနံသင်္ခါရချုပ်ငြိမ်းကင်းစစ်တဲ့နိဗ္ဗာန်အာယုန်တဲ့သို့ ညွတ်ကိုင်းကြာရောက်သွား၏ဒီနေရာမှာစကလုံးလေးကညွတ်ကိုင်းလို့သုံးတယ်မေဇောဤထိုမေဇောဤအခြားမှန်နေဖိုဇောနှစ်ကြိမ်သုံးကြိမ်ဖြစ်၏ဟိုဘက်မှာဝီထီလေးကြာမပုံနဲ့နဲ့ကြည့်လို့ရှင်းမယ်၎င်းဇောအဆုံး၌ပုရုဇေမသောတာပန်တကယ်လို့ပုရုဇေဆိုရင်ဘယ်ဟုတ်တက်သွားလဲသောတာပန်သောတာပန်ဖြစ်ခဲ့ရင်တဂရကတဂရကဆိုရင်အနာကအနာကဆိုရင်ယဟန္တာအဲ့လိုဆက်တက်သွားတာအဲ့ဒါတော့ ဘုဒ္ဓဆင်မှာသောတာပန်သောတာပန်ဆိုရင်တဂရာကံတဂရာကံမှအနာကံအနာကမှယန္တာဖြစ်သွား၏ဤ၌နိဗ္ဗာန်အာယုန်တည်းသို့ညွတ်ကိုင်းခြင်းဟူသည်ကုတ္တရဘူးစိတ်ပင်ဖြစ်သည်တဲ့ဒီနေရာမှာနော်ဒါတော့လူတွေကဟတ်ထိုးလဲတဲ့အခါကြလို့ရှင်ခြေထောက်ကနောက်ကကြံပြီးတော့နော်ခြေထောက်ကြီးနောက်ကကြံပြီးတော့လူကဒီလိုဟတ်ထိုးလဲသွားတာမဟုတ်လားဆိုတော့ခေါင်းပိုင်းကြီးကရှေ့ကိုကျော်သွားတယ်အဲ့ဒီကျော်နေတဲ့အပိုင်းလိုမျိုးပဲနော်မြင်တော့လှမ်းမြင်ပြီးခက်တာကကိလေသာကို तू မတတ်နိုင်ဘူး မတတ်နိုင်တော့ message ဆိုတဲ့နာမည်ကို तू မရဘူးဒါပေမဲ့မဲ့ရဲ့ရှေ့ပြေးအနေနဲ့ဝင်သွားတယ်ဘာဖြစ်လဲရှေ့ပြေးရှေ့ပြေးဆိုတော့ညွတ်ပေးသွားတာကိုပြောတာတိမ်ပေးသွားတာတနည်းအဲ့ဒီကို direction ပေးသွားတာဒီကိုဆက်သွားလို့ပြောတာကြားရောက်သွားခြင်းဟူသည်မေဖို့ဖြစ်နိဗ္ဗာန်ကိုမျက်မှောက်ပြုသွားခြင်းပင်ဖြစ်၏ဒီနေရာမှာကတော့သကလုံးအားဖြင့်ကိုမရှိတဲ့နံတရားကိုအရှိပစ္စည်းတရားနဲ့လှည့်ပြီးတော့သုံးရတယ်နော် ဆိုတော့ကြရောက်သွားတယ်ဆိုတာပစ္စည်းတစ်ခုခုကြတယ်လို့တော့ကြတာမဟုတ်ဘူးเนาะနည်းနည်းလေးနားလည်လဲရမှာကတော့ဒီနေရာမှာအရှုခံယုံနာအာယုံရောရှုတဲ့စေရောဟာအဲ့ဒီအချိန်ကလေးမှာဟာစိတ်သွားတယ်ငြိမ်းသွားတယ်ချုပ်သွားတယ်လို့ဒီလိုသဘောပေါက်လာတယ်เนาะဒါလေးကို तू ကသွားနေတဲ့အစင်တန်းလေးမှာဟောတရားနှစ်ခုအဝေးကနေကြည့်ရင်တော့တရားကြီးကဒီလိုသွားနေတယ်ဒါပေမဲ့အဲ့ဒီတရားမှာအဆက်နှစ်ခုကတန်လန်လောက်ကြီးချားနေတော့ဟိုးအဝေးကြီးလှမ်းကြည့်ရင်မြင်ရပါမလားမမြင်ရဘူး အောင်လားတရားပြားပြားကြီးဖြစ်နေကိုကအထက်ကကြည့်တာပါမဟုတ်ပဲနော်ဒါပေမဲ့အဲ့ဒီနေရာကိုလည်းရောက်တဲ့အခါကျတော့လူသွားမယ်ဆိုရင်ကြာသွားမှာပဲဟုတ်တယ်မဟုတ်လားအဲ့ဒီလိုမျိုးရှေ့ကတောက်လျှောက်ယုံနံသင်္ခါရကိုရှုလာတာဟာဒီ message လေးရောက်တဲ့အခါကျတရားနှစ်ခုအစစ်ကြီးပြတ်နေတယ်လို့မျိုးအဲ့ဒီထက်ကိုသူကငြိမ့်တဲ့ထက်ကိုရောက်သွားတာဒါကိုပဲကင်လွတ်တွယ်လို့မရတဲ့နံတရားတွေကိုကင်လွတ်တွယ်လို့ရတဲ့ရုပ်ပစ္စည်းရုပ်ဝတ္ထုပစ္စည်းတွေနဲ့တင်စားပြီးတော့ကြာသွားတယ်လို့ပြောတာတကယ်ကြာတာတော့မဟုတ်ဘူး နော်ဒါပေမဲ့အဲ့ဒီထက်ကိုဝင်သွားတာရောက်သွားတာနော်ဒါတော့မေဖို့ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုသွားခြင်းပင်ဖြစ်သည်တဲ့အဲ့ဒီသဘောတရားတွေကိုနောက်စာမျက်နှာတွေမှာလည်းဆက်ရှင်းမှာဖြစ်တဲ့အတွက်ကြောင့်ဒါတော့သိမ့်မချက်တော့ပါဘူးနော်ဒါတော့ဂုတ္တရဘူးဆိုတာလေးကိုနားလည်အောင်လို့သူ့ရဲ့အဓိပ္ပာယ်လေးကိုဆက်ပြီးတော့ဖတ်ကြည့်ပါဦးဂုတ္တရဘူးဟူသည်ဖြစ်ခြင်းသဘောရှိသောဒီခါရအာယုမအခါ၍ဖြစ်ခြင်း ကောင်းပြီအဲ့ဒါကုတ္တရဘူးဆိုတာအမအနွယ်ကိုဒီဘက်ကအနွယ်ကို तू ဖြတ်လိုက်တာပဲเนาะအနွယ်ကဘာလဲဆိုရင်ဒီဘက်ကပုရိသေအနွယ်အဲ့ဒီပုရိသေအနွယ်ဆိုတာဒီသူ့ရဲ့ lineage ကိုဖြတ်ပလိုက်တာ ဒါတော့ဖြတ်တဲ့အခါမှာဒီဘက်ကိုဖြတ်ပြီးတော့ဒီဘက်ကိုညွတ်သွားတာအဲ့ဒီစစ်ကိုကုတ္တရပုစိတ်လို့ခေါ်တယ်ဆိုတော့ပုရိသေနယ်ကိုဘလို့ဖြတ်တယ်လဲဆိုရင်သူ့အနေနဲ့ကကိလေသာကိုတတ်နိုင်တဲ့စွမ်းရည်တော့သူမရှိဘူးနော်စွမ်းရည်မရှိပင်မရှိတော့လည်းပဲအဲ့ဒီနေရာကိုရောက်ပြီဆိုလို့ရှိရင် तू က तू တပိုင်းကလောက်ကုတ်တရာဖြစ်နေတယ်လောက်ကုတ်တရာဖြစ်နေတော့ခုနကမှောက်ရည်လဲတဲ့သူကိုပဲမျက်စိနဲ့မြင်အောင်ကြည့်ထားမှောက်ရည်လဲတဲ့သူဟာနော်ရှေ့ကိုဟာထိုးကြည့် 40 degree လောက်ကြီးဒီလောက်စိတ်စောင်းပြီးလဲနေတာကြီးဟာဘယ်နည်းနဲ့မှဒီလိုပြန်မတ်တက်တော့မရတော့ကြာချင်းကြာပဲပဲကြာဟိုရှေ့ပဲထိုးကြမှာပေါ့အဲ့ဒါကိုပြောတာဆိုတော့တဝက်ကလောကုတ္တရာနယ်ရောက်နေပြီဆိုလိုတာကဒီဘက်တော့ပြန်ထောင်ပြီးနောက်ဘက်ဖန်တိုင်မလဲတော့ဘူးနောက်ဘက်တော့ပြန်မလာတော့ဘူးပြောတာရှေ့ကိုပဲသူဆက်တော့မယ်ဆိုတော့ကဒီပုရိသေအနွယ်ကိုဒီနေရာရောက်ပြီဆိုတော့ပုရိသေအနွယ်ဘက်ကိုဘယ်တော့မှပြန်မလှည့်တော့ ဒေးဗစ်အနော်ကိုသူကတခါတည်းတန်ရုပ်စင်ဖြတ်ခဲ့တာနော်အဲ့ဒီတော့အဲ့ဒီအဲ့ဒီနေရာအဲ့ဒီစိတ်ကိုဂုတ္တရဘူးလို့ပဲခေါ်တယ်ဒါတော့ပုရုဇဉ်အနော်ကိုဖြတ်တယ်ပုရုဇဉ်အနော်ကိုတတ်တယ်ပုရုဇဉ်အနော်ကိုညှင်းဆဲတယ်လို့စာရီမှာလည်းသုံးတယ်ဒါပေမဲ့အဲ့ဒီအထိပ္ပယ်ကတော်တော်များများကဆရာတော်တွေအပြီးတမှာဟောတဲ့ပြီးတမှာသင်တဲ့ဆရာတော်တွေရတရားဟောတဲ့ဆရာတော်တွေရောကအဲ့ဒီအထိပ္ပယ်ပုရုဇဉ်အနော်ကိုဖြတ်၍ပုရုဇဉ်အနော်ကိုတတ်၍အရိယာမေကိုနိဗ္ဗာန်ဘက်ကိုလှမ်းကြည့်တတ်သောဘာညာနဲ့ဒါအမြဲတမ်းဟောနေတာနည်းနည်းလေးအထိပ္ပယ် ဦးဇင်းတို့ပရိသပိတာမဲ့မှာပြောတာလေးကိုဦးဇင်းတို့ကဘုဒ္ဓတာဖြစ်အောင်ဆိုပြီးတော့ပြောင်းပြောလိုက်တာပရိသပိတာမဲ့မှာပြောတဲ့ဟာကဂုတ္တရဘုဟူသည်ဖြစ်ခြင်းသဘောရှိသောဒီပချံနော်မြင်အောင်လက်ကြည့်တာဟာလားအာယုန်ထဲမှာဖြစ်ခြင်းသဘောရှိသောသင်္ခါရအာယုန်မှထ၍နော်ဖြစ်ခြင်းကင်းသောနိဗ္ဗာန်အာယုန်စီသို့ပြေးဝင်သွားတတ်သောကြောင့်ဂုတ္တရဘုမြည်၏တဲ့ ဒါတော့ဒီဘက်မှာကဖြစ်လိုက်ပြစ်လိုက်ဖြစ်လိုက်ပြစ်လိုက်ဖြစ်လိုက်ပြစ်လိုက်နဲ့သွားနေတာဒါတော့ပြောမယ်ဆိုဒီဘက်ကဖြစ်ဖြစ်အစင်တန်းဖြစ်ဖြစ်စင်တန်းကိုသူ့လည်းရောက်တဲ့ချိန်ကျတော့မဖြစ်မပြစ်တဲ့သဘာဝဆန့်ကျင်မှုတရားတစ်ခုသွားတွေ့တယ်အဲ့ဒါကငြိမ့်နေတဲ့သဘောငြိမ့်နေတဲ့သဘောတနည်းမဖြစ်တဲ့သဘောအဲ့တော့ဖြစ်ချင်းဆိုတဲ့သဘောတရားဘက်ကနေပြီးတော့မှသင်္ခါရအာယုံမှထရွေလွတ်ခက်ရွေအဲ့ဒီကနေအာ ထွက်ခွာခဲ့၍ဘယ်ကိုသွားတယ်လဲဆိုနိဗ္ဗာန်အာယုံစုကိုညွတ်သွားတာအဲ့ဒီနိဗ္ဗာန်အာယုံကြတော့ဖြစ်တာပြစ်တာရှိသေးလားအဲ့တော့အဲ့ဒီနှစ်ခုကဖြစ်တဲ့ဘိုင်းနဲ့မဖြစ်တဲ့အပိုင်းအဲ့ဒီလိုနှစ်ခု꿰သွားတယ်အဲ့ဒီဘက်ကိုပြေးသွားတတ်တဲ့စိတ်ကိုဘာလို့ခေါ်လဲဂုတ္တရဘူးဒါလည်းမှတ်ထားနောက်တစ်ခုမပြတ်ဖြစ်နေသောယုံနံအလျင်အာယုံမှထ၍ဒါကယုံနံသဘောတရားအရာဖြစ်ပြီးရင်ပြစ်မယ်ပြစ်ပြီးတော့တခါပြန်ဖြစ်လာမယ်အဲ့ဒီအစဉ်တိုင်းရရရလား မရဘူးအဲ့ဒါကသွားနေတာတောက်လျှောက်ဦးဇင်းတော်ဟောဒီလျက်စစ်ဝါယာရွေးတဲ့မှာလျက်စစ်တက်စီးနေတယ်လို့သွားတာအဲ့ဒီသွားနေတဲ့ကဘယ်တော့မှမရဘူးလူတွေအိတ်ချင်းအိတ်မဲမေ့ချင်းမေ့မဲသေချင်းသေမဲသေပြီးနောက်ထပ်တစ်ခါပဲဆက်သွားတာပဲဆိုတော့ဒီရုပ်နာရဲ့ဖြစ်ဖြစ်ဆိုတဲ့သဘောတရားကဒီနေရာကိုမှမရောက်သေးဘူးဆိုရင်ရရလားမရဘူးဘာနဲ့မှရလို့မရဘူးရလို့မရတော့ဒီရုပ်နာသဘောတရားသွားနေတဲ့သဘောတရားကြီးဟာ တခါအရှိန်တောင်ပေါ်ကနေစီးဆင်းလာတဲ့ရေတကွန်ပေါ်ကရေလိုပဲတောက်လျှောက်အရှိန်နဲ့သွားနေတာအဲ့ဒီအရှိန်ကို ဖြစ်နေတဲ့မပြတ်ဖြစ်နေတဲ့ယုံနံအလျင်စီးကြောင်ကာရင်ကြီးအာယုံမှထ၍ယုံနံအလျင်ကင်းသောတနေ့ယုံနံဖြစ်ချင်းဖြစ်ချင်းဆိုတဲ့ဒီစီးကြောင်ကြီးကင်းသောနိဗ္ဗာန်အာယုံရှိသော ပြေးဝင်သွားတတ်သောကြောင့်ဘာလို့ခေါ်ဂုတ္တရဘူးလို့ခေါ်အဲ့တော့ဥပမာလွယ်လွယ်လေးပဲပေးမယ် ပွဲသွားကြည့်တော့အမေကကလေးပြောက်သွားတာနော်ကလေးပြောက်တော့အမေနဲ့ကလေးနဲ့ကွဲရောက်ကလေးနဲ့ကွဲတဲ့ခါကျတော့အမေကလည်းကလေးရှားကလေးကလည်းအမေရှားနော်ဟာအမေကလည်းအမေကလည်းငိုးလို့ကလေးကလည်းငိုးလို့ပဲနော်ဟာဟိုသွားကြည့်သူ့မင်းနဲ့တူတယ်သွားကြည့်မဟုတ်ဘူးသူ့မင်းနဲ့တွေ့သွားကြည့်မဟုတ်ဘူးအဲ့တော့ခက်လန်းလန်းမှာအမေသွားတွေ့တယ်ဟာဒါငါအမေပဲတွေ့တဲ့ခါကျတော့အဲ့ကလေးဘယ်လိုနေမလဲဟာပျော်ရုံမဲ့လားအဲ့လိုလုပ်ပါ အဲ့ဒီဥပမာပေါ်စီခြင်းလို့ပဲခလန်းလန်းလို့တေချာပြောထားတာကိုပျော်ယုံလေးနဲ့ရက်သွားခလန်းလန်းမှာဆိုမှတော့ပြေးပြီပေါ့အဲ့ဒါပြောတာအဲ့ဒါပြောတာဟာတွေးပြီအမေသူတွေးကျင်တာအမေမဟုတ်လားအေးအဲ့ဒီလိုပဲကလေးပြောက်တဲ့အမေကအမေလည်းတွေးရောကလေးကအမေရှို့တခါတန့်ပြေးတာပဲတခါပျော်လို့ပျော်လဲပျော်တယ်သူလိုချင်တာလည်းတွေးပြီဒီအတိုင်းပဲတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာဘာရဖို့လဲနိဗ္ဗာန်ရဖို့မရဖို့နော် အခုဂုတ္တရဘူကိုရောက်ပြီဆိုတော့ဘာလှမ်းမြင်ပြီလဲနိဗ္ဗာန်ကိုလှမ်းမြင်ပြီနိဗ္ဗာန်ကိုလှမ်းမြင်တဲ့အခါကျတော့ဟာငါတို့ရောက်ချင်တဲ့နိဗ္ဗာန်တွေ့ပြီဆိုပြီးတော့မှအဲ့ဒီမှာပြေးသွားတဲ့သဘောညွတ်သွားတာ အာယုံကဒီဘက်ကိုခွာပစ်ခဲ့တာနော်ထားပါတော့ဥမောကိုထပ်ပြီးတော့ပြည့်ပြည့်စုံစုံပြောရမှာဆိုရင်ကလေးပြောက်တယ်ဆိုတော့အဲအမေပြောက်တယ်ဆိုတော့ဒီကလေးလိုက်ပြီးတော့ရှာပေးတဲ့လူတယောက်ကလည်းရှိတယ်ဆိုတော့လူကြီးတယောက်ကအာမေမေဒါလာမေမေဒါလာလိုက်မေးမယ်ဟာမဟုတ်ဘူးမဟုတ်ဘူးအဲ့တော့နောက်ကြမှာ तू က နော်သူ့အမေသူကိုယ်တိုင်လှမ်းတွေ့လိုက်တာသူကိုယ်တိုင်လှမ်းတွေ့တော့သူ့ကိုအမေကူရှာပေးတဲ့လူကြီးရှိကိုတခါတည်းကတ်နေပါဦးမလားအာတော့ဘက်ကနေဆိုထားပြခဲ့မှာသူ့ရှိပြန်မကတ်တော့ဘယ်ပြေးမလဲအမေရှိပြေးမှာအဲ့ဒီတိုင်းပဲနော်ဒီဘက်မှာယုံနံသင်္ခါရကိုရှုနေတာကလိုက်ရှာပေးတဲ့လူကြီးနဲ့တူတယ်နော်ရှာနေတာဝိပဿနာရှင်းရှာနေတာဒီအချုပ်အပြက်ဘယ်တော့ပျောက်ပါမလဲဒီအချုပ်ဘယ်တော့ရက်ပါမလဲလို့ရှာနေတာလိုက်ပို့ပေးနေတာရှာရင်းကနေပြီးတော့ဒီဖြစ်ဖြစ် အစင်တန်းကြီးရက်တဲ့နိဗ္ဗာန်ကိုလည်းတွေ့လိုက်ရဒီဖြစ်ဖြစ်ကျူသူပြက်ခဏထားပြခဲ့တယ်ဘဲသွားနိဗ္ဗာန်အာယုံဘက်ကိုညွတ်သွားတာနော်အဲ့ဒီညွတ်ပြီးတော့အာယုံဟိုဘက်ကိုသွားလိုက်တာလေးကိုပဲပြေးဝင်တယ်လို့အတိတ်ပဲရှိတယ်တော့ပေါ့ပြီနော်အေးအဲ့ဒီဂုတ္တရဘူးကအဲ့ဒီကလေးပြောက်တဲ့အမေနေပဲနော်ဟုတ်လားအမေပြောက်တဲ့ကလေးနေပဲမှတ်ထားနော်လောက်ပါအောင် อืมอืมอืมအခုမှလာမှာအခုမှလာမှာอืมအဲ့ဒါကိုနည်းနည်းလေးစောစောရှည်လို့ထားခဲ့တာနောက်တော့မထူပါဘူးဆိုဒါနောက်မှဒီနေ့ additional pages နောက်ထပ်နှစ်ခုထပ်ပို့လိုက်တာနော် ဒါကြောင့်အခု good rule ရဲ့ definition ကိုအဲ့လိုလေးမှတ်ထားအောင်နော်အဲ့တော့ဒီဟောဘက်ကိုဆက်ပြီးတော့သွားလိုက်အောင်အဲ့ဒါဘာလဲဆိုရင်အခုနကပြောခဲ့တဲ့စာလိုပြောတာကိုဦးဇင်းတို့ဝီထိအစင်တန်းအနေနဲ့မေဂဝီထိဖြစ်ပုံဆိုတာလေးအဲ့ဒါအရင်ကြည့်လိုက်နော်ဦးဇင်းတို့ပြောပြောနေတဲ့ပရိကံဥပ္ပဇာအနုလုံးဆိုတာကသူကရှေ့ကကာမဇောတွေပဲအဲ့တော့ဝိပဿနာရှုလာတဲ့ပုဂ္ဂိုလ်ဟာတောက်လျှောက် မက်ကိုဝင်ခါနီးမက်ရဲ့ရှင်းနားမှာရှိနေတဲ့ပရိကံရဲ့ဥပ္ပစာရဲ့အနုလုံရဲ့ဆိုတာဝင်ရတယ်အဲ့ဒီကိုမဝင်သေးခင်မှာဝိပဿနာရှုနေတဲ့ဟာတကယ်လို့ဒီဟာဒီပုဂ္ဂိုလ်ကသောတာပန်ဖြစ်တော်မယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့အာဒီဝိပဿနာဉာဏ်ရဲ့တက်မှုဟာ အရင်အရင်နေတော့ကမြင်တဲ့မြင်နှုံးတဲ့နော်ဘလို့မှနှိုက်ရှလို့မရတော့ ဒီအရှုခံအာယုံ ဖြစ်တဲ့အာယုံတွေရဲ့အမြန်နှုံးကိုဟောတော့ကရှုတဲ့ဉာဏ်ကမှီအောင်မလိုက်နိုင်ဘူးရှုတဲ့ဉာဏ်ကမှီအောင်မလိုက်နိုင်တော့တခါတလေမှဒီတရားထိုင်မှုတွေဆိုရင်တွေ့လိုက်မယ်ဟာဖြစ်တတ်တဲ့အယံမြန်တယ်ဒီလိုတော့ဘလို့လို့မမှတ်လို့မရဘူးဆိုရင်အေးအဲ့ဒါဆိုရင်ကြည်ပြီးတော့ပဲတိနေလိုက်လို့ကမ္ဘာဆရာတွေမပြောဘူးလားအေးကြည်ပြီးတော့ပဲတိနေလိုက်ဆိုတာတခုချင်းမှတ်လို့မရတော့ဘူးသွားနေတာကြီးကိုတော့ तू အာယုံနဲ့တိတယ်တမာတိနဲ့မြင်တယ်နော် အဲ့တော့တခုချင်းကိုခွဲပြီးတော့မမှတ်နိုင်တော့ဆိုလိုတာကအာယုန်တွေကများတဲ့အချိန်ဖြစ်တဲ့အခါကျတော့ကိုယ့်ရဲ့ဉာဏ်ကအဲ့လောက်အသေးစိတ်ကလေးတစ်လုံးချင်းမခွဲနိုင်ဘူးအဲ့ဒီလိုမကွဲတာတွေဟာဒီကိုလည်းရောက်ပြီဆိုတော့ဟောတော့ကမကွဲတဲ့အရာတွေကိုထိုင်ပြီးတော့ကြည်နေရတယ်လို့ဖြစ်တယ်တစ်လုံးချင်းပြီးပြီးပြင်းပြအဲ့မှမြင်တာတစ်လုံးချင်းတက်တက်ခွာခွာပြီးပြီးပြင်းပြင်းရှင်းရှင်းလင်းလင်းမြင်သွားပြီနော်မြင်တဲ့အခါကျတော့ဖြစ်တာရောပြက်တာရောနော်အကုန်လုံးကိုမြင်တယ် အနိစ္စဒုက္ခအနတ္တသဘောကိုပို့ပြီးတော့ရှင်းတယ်ရှင်းတဲ့အတွက်ကြောင့်မလို့ဒီမက်ကိုဝင်တော့မယ်ဆိုလို့ရှိရင်ထိုပုဂ္ဂိုလ်ရဲ့ဝိပဿနာဒီဒီနောက်ဆုံးအချိန်မှာ အရှင်းဆုံးအလင်းဆုံးအမြင်ဆုံးเนาะဒီဟာကိုနောက်ဘဝရောက်လို့တော့မမေ့တော့ဘာဖြစ်လို့လဲဆိုတော့မက်ကိုဝင်တော့မှာနောက်ဘဝရောက်လို့ဘာကြောင့်မမေ့ဘူးလို့ပြောတယ်လဲဆိုရင်သောတာပန်နောက်ဘဝရောက်ပေမဲ့လည်းသောတာပန်ကသောတာပန်ပဲမပြတ်တော့ဘူးလို့ပြောတာမက်ကိုမဝင်သေးလို့မက်စိတ်မဟုတ်သေးပေမဲ့လည်းပဲဒီ ဒီအခုတွေ့လိုက်တဲ့ဒီဖြတ်ကျော်မဲ့ဟာလေးကို तू ဘယ်တော့မှမမေ့တော့နော်ဘာဖြစ်လို့ဆိုကိုယ်ပိုင်ဓာတ်ရိုက်ဉာဏ်နဲ့တွေ့သွားပြီအဲ့တော့အဲ့ဒီချိန်ခါမှာယုံနာသင်္ခါရအာယုံဝိပဿနာရှုတဲ့ဒီယုတ်ရဲ့ယုံနာရဲ့အဖြစ်အပျက်ဒီပရိကံဥပ္ပဇာအနုလုံဆိုတဲ့နေရာကအထင်ဆုံးအရှင်းဆုံးအချိန်အဲ့ဒီအရှင်းဆုံးကိုသေးသေးချာချာမြင်ပြီးမှစောစောလေးတုန်းကဒီဖြစ်ချင်းပြစ်ချင်းရက်သွားတယ်ချုပ်သွားတယ်ငြိမ့်သွားတယ်ဆိုတဲ့ဘက်ကိုကိုတူတူဘူးဆိုတဲ့နေရာကိုရောက်သွားတာအခုကြည့် ဂုတ္တရဘူးဆိုတဲ့နေရာကြတော့ယုံနာသင်္ခါရအာယုံသူယူသေးလားမယူတော့ဘူးဘယ်ဘက်ကိုလှမ်းပြလဲနိဗ္ဗာန်ဘက်ကိုလှမ်းကြည့်တာဒါပေမဲ့မက်စိတ်နေကြတော့တိုက်ရိုက်ဆက်လို့ရလားဆိုတော့မရဘူးဘာဖြစ်လို့တိုက်ရိုက်ကြီးဆက်လို့မရသလဲဆိုတော့အာယုံတော့နိဗ္ဗာန်ကိုလှမ်းယူပြီးမက်စိတ်ယူမဲ့အာယုံနဲ့သူနဲ့အတူတူပဲအာယုံပဲတူတော်လဲပဲနော်ဂုတ္တရဘူးကအားပြော့တယ်ဂုတ္တရဘူးကအားနေတယ်အားနေတဲ့အတွက်ကိလေသာမတတ်နိုင်ဘူးမတတ်နိုင်တော့သူ့ကိုဘာနေပဲထားခဲ့တယ်လဲဆိုတော့ ဟောဘက်နဲ့ဒီဘက်ကိုဟောဘက်ကိုအနွယ်ဖြတ်ခဲ့တဲ့စိတ်ထဲမှာနေရတယ်နော်စိတ်အားဖြင့်တော့ကာမဇောထဲမှာရှိနေတယ်သို့တော့အာယုံကတော့ကာမဇောကာမစိတ်ဆိုပေမဲ့အာယုံကိုဘယ်သူယူလဲဆိုတော့နိဗ္ဗာန်ကိုယူတယ်အဲ့ဒါလေးမှတ်ထားနော်အာယုံကလောကီပဲအာယုံဟုတ်ရဲ့လားလောကီဆိုတာယုံ nant ပြောတာလောကုတ္တရာဆိုတာနိဗ္ဗာန်ဆိုတော့သူကဒီဘက်မှာစိတ်အားဖြင့်ကာမဇောလို့ခေါ်ပေမဲ့အာယုံကနိဗ္ဗာန်ကိုယူတဲ့အတွက်တချို့ကဒီစိတ်ကိုလောကုတ္တရာစိတ်လို့ခေါ်တယ်ထက်ပြောကြတယ် ဒါပေမဲ့တိုက်ရိုက်ကြီးတော့လောကုတ္တရာစိတ်ထဲဝင်သလားဆိုတော့မဝင်ဘူးတိုက်ရိုက်ဝင်မယ်ဆိုရင်ကိလေသာတတ်မှာပေါ့နော်ဒါကြောင့်မဲ့ရဲ့ရှေ့ပြေးတနည်းမဲ့ရှေ့မှာမဲ့ကိုစင်ကျင်တဲ့အာဝေဇန်းစိတ်နဲ့တူတယ်တဲ့နော်မနောဒွါရဝေဇန်းပြောတာဝိတိစိတ်တွေခြားတဲ့ခါကျတော့ပင်စဒွါရဒီမျက်စိနာနာလျာကိုနော်ပင်စဒွါရကိုခြားရင်ပင်စဒွါရဝေဇန်းစိတ်ဆိုတာရှိတယ်မဟုတ်လားအာဒီပင်စဒွါရဆိုတာဒွါရ၅ပေါက် အဲ့ဒီ၅ပါးမှာ तू အာဝေဇ္ဇဆိုတာဆင်ကျင်တာဒါဘာလဲဒါဘာလဲလို့ဆင်ကျင်တာဒီတစ်ခါကျတော့မနောဆိုတဲ့စိတ်ကိုဝင်มาဖြစ်တဲ့အတွက်မနောဒွါရဝေဇ္ဇမနောဒွါရမှာအာဝေဇ္ဇမနောဒွါရဆိုတဲ့တကားပေါက်မှာအာဝေဇ္ဇကဆင်ကျင်တာဒါဘာလဲလို့ဆင်ကျင်တာအခုအဲ့ဒီမနောဒွါရဝေဇ္ဇနဲ့တူတဲ့အာဝေဇ္ဇနဲ့တူတဲ့ဒီကုတ္တရဘူဟာနောက်က message ကို तू ကညွန်ပြခဲ့တယ်ဟေးနိဗ္ဗာန်ဒီမှာတွေ့ပြီအဲ့ဒါကြောင့်မလို့ तू ဘာနဲ့တူလဲဆိုအာဝေဇ္ဇနဲ့တူတယ်တဲ့နော်အဲ့ဒါပြီးတဲ့အခါကျတော့ message ဆိုတာကြားတယ်အဲ့ဒီကြားတဲ့အခိုက်အတန့်ဒီစောစောလေးတုန်းကရှုလာခဲ့တဲ့ယုံနာအာယုံလည်းရှိသေးရဲ့လားမရှိတော့ဘူးเนาะမရှိတော့ဘူးရှုနေတယ်ဆိုတဲ့ညံလည်းရှိသေးရဲ့လားမရှိဒီနေရာမှာအဲ့ဒီဖြစ်ချင်းပြစ်ချင်းချုပ်တဲ့ငြိမ့်တဲ့သဘာဝတစ်ခုတည်းကို ရောက်ရှိသွားတယ်အဲ့ဒီအခိုက်အတန့်လေးဒီနံပါတ်1ကိလေသာကိုလည်းတတ်တယ်ဘာကိုလည်းတတ်လဲကိလေသာကိုလည်းတတ်တယ်နော်သောတာပန်ဆိုလို့ရှိရင်ဘာနဲ့ပါအပိတတ်ဒိဋ္ဌိနဲ့ဝိသေကိစ္စအပိတတ်တယ် နော်ဒိဋ္ဌိနေပြီစိက္ခာပြီးတတ်တယ်နောက်တစ်ခါ तू ဘာလဲရှိသေးလဲဆိုရင်နိဗ္ဗာန်ကိုလည်းမြင်တယ်ကိလေသာတွေတတ်တယ်ဆိုလို့ရှိရင်ကိလေသာတတ်ပြီဆိုလို့ရှိရင်ဟိုဘက်ကဝက်ခန္ဓာတွေလည်းမတတ်ဘူးလားအဲဝိပက္ခန္ဓာတွေလည်းတတ်ပြီပေါ့ဒီဒီဘက်ကကိလေသာကိုတတ်လိုက်ချင်းဒီပဲလျင်ဒီကိလေသာကနေမွေးဖွားထုတ်ပေးမဲ့ခန္ဓာတွေကိုတတ်ပြီးသားဖြစ်မသွားဘူးလားအဲ့ဒါဝိပက္ခန္ဓာကိုလည်းတတ်တာပဲကံတွေကိုလည်းမတတ်ဘူးလားတတ်တယ်ကြည့်ဒါတော့ဒီနေရာမှာကိလေသာတတ်တယ်ဆိုတာကိလေသာ ကံလည်းတတ်တာပဲနော်ပြီးတော့ဝိဘက်ခန္ဓာတွေလည်းတတ်တာပဲပြီးတော့နိဗ္ဗာန်ကိုလည်းမြင်တယ်အဲ့ဒီအခိုက်အတန့်မှာသူတို့လုံနေတာအလောလုံနေတာဒါတော့ message ဒီတက်ရဲ့အဖြစ်ပြောမယ်ဆိုရင်တော့သူယူနေတာကတော့နိဗ္ဗာန်ကိုတက်ရဲ့အာယုယူနေတယ်အာယုံကဘယ်မှာရှိနေလဲဆိုတော့နိဗ္ဗာန်နော်ကြံတာတွေကသူ့ကိုလုံတော့အဲနိဗ္ဗာန်ကိုအာယုတက်ရဲ့ယူပြီးတော့ကြံတဲ့လောက်ရမယ့်ကိစ္စတွေကြတော့သူလုံမဲ့ကိစ္စတွေပြီးလို့ကိစ္စအားဖြင့်ပြီးစီးခြင်းလို့သဘောရှိတယ်နော် တိုက်ရိုက်တော့ဘသူယူလဲဆိုနိဗ္ဗာန်เนาะမမားစင်နဲ့မက်စိတ်ဒီဘာဘယ်ကိုအာယုံတိုက်ရိုက်ယူလဲဆိုရင်နိဗ္ဗာန်ဒါပေမဲ့ကြံနဲ့ထားပါတော့ဒီသမုဒိယသစ္စာကိုပယ်တာเนาะဒုက္ခသစ္စာကိုသိတာပြီးတော့မေဃသစ္စာကိုပွားတာအဲ့ဒီကိစ္စတွေကတခါတည်းပါသွားတာဒါတော့မက်စိတ်ဒီသူ့ရဲ့မူရင်းအလုပ်ဒီဘာလဲဆိုရင်နိဗ္ဗာန်ကိုအာယုံယူခြင်းနိဗ္ဗာန်အာယုံအာနိဗ္ဗာန်ကအာယုံ မိတ်ဆက်ကအာရမဏိကဆိုလိုတာကနိဗ္ဗာန်ကအရှုခံနော်နိဗ္ဗာန်ရှိလို့မိတ်ဆက်ပေါ်တာနိဗ္ဗာန်မရှိမိတ်ဆက်ပေါ်ပါမလားမပေါ်ဘူးဒါတော့နိဗ္ဗာန်ကအာယုံဒါကြောင့်အာရမဏပစ္စည်းကြလို့ရှိရင်နိဗ္ဗာန်ကအာယုံနဲ့မှပါတယ်အာရံအာယုံနဲ့မှရှိတယ်မိတ်ဆက်ဒီအာရမဏိကသူ့ကိုလှမ်းအာယုံပြုတယ်အဲ့ဒီတော့ message ဒီအာယုံအဖြစ်နိဗ္ဗာန်ကိုယူပြီးတော့ကြံတဲ့လုံမဲ့ကိစ္စ၃ခုကိုလည်းကိစ္စအဖြစ်ပြီးလို့ကိစ္စအဖြစ်ပြီးစီးခြင်းလို့သူကဒီလိုခေါ်တယ်။ ဒါတော့ဒီနေရာမှာ message ကိုမရောက်သေးခင်စောစောလေးတုန်းကပြောတယ် message ဟာကုတ္တရဘူးနဲ့ message ကတော်တော်လေးအလားတူတယ်နော်ဒါတော့ကွဲပြားတာလည်းရှိတယ်အဲ့ဒါလေးတွေကိုဦးဇင်းစောစောတုန်းကတော့ကြော်ခဲ့တယ်ဒါတော့ဒါကသိတဲ့နယ်ဆိုပြီးတော့ဒီနေ့မှနောက်ထပ်စာမျက်နှာအပူပေးလိုက်တယ်အဲ့ဒီထက်မှာ good to do နဲ့ met ဆိုတာလေးကိုအပူပေးလိုက်တဲ့စာရုပ်ထက်မှာရှိလိမ့်မယ်ရပြီသားလားရပြီအဲ့ဒါလေးကိုဖတ်ကြည့်ပါအောင် good to do နဲ့ met ဆိုတဲ့

အဲ့နေရာမှာထားလိုက်အောင်နော်อืมอืมအဲ့ဒီမှာမောဟတော့အဲ့ဒီမှာဟာလေးထက်လာလိမ့်မယ်နော်အဲ့တော့မက်ဒီ good တဘူနဲ့မဲ့ဘလို့ထူးတယ်လဲဆိုတာလေးကိုဒီနေရာလေးပြောတာပါ good တဘူဒီနိဗ္ဗာန်ကို မြင်တော်ညာလဲ good တဘူလည်းမြင်တယ် message လည်းမြင်တယ်ဟောမြင်တာချင်းတော့မတူဘူးလား တူတယ်နော်အဲ့ဒါကိုမြင်ပေမဲ့လည်းပဲတဲ့အားမရှိသေး၍မတည်ငြိမ်သေးကုတ္တတူကဘာမဖြစ်သေးဘူးလဲအားမရှိသေးဘူးမတည်ငြိမ်သေးဘူး strong မဖြစ်သေးဘူးလို့ဆိုလိုတယ်ထို့ကြောင့်နောက်ထပ်မဲ့ညံကိုအချက်ပြတဲ့ကဲ့သို့ထားခဲ့၍ချုပ်သွား၏ဆိုလိုတာကသူတော့မလုံနိုင်ဘူးခေနော်ကိလေသာမတတ်နိုင်ဘူးဒါတော့ရှင်းမှာတော့နိဗ္ဗာန်ပဲဆိုတော့မဲ့ညံကိုအသားလေးလက်တို့ခဲ့တာအဲ့ဒါကိုအချက်ပြတယ်လို့ခေါ်တယ်နော်ဒီမှာလဲညံအော်ထဲမှာလဲသုံးပါတယ်စာမှာလဲဒိဏသင်ညံဆိုတာ တင်ညာဆိုတာအနောက်လူအချစ်ပေးခဲ့တာပြောတာဒိဏတင်ညာနောက်ကဟာကိုဒါတော့ကုတ္တဝေနောက်ကဘာသူရှိလဲအေးမက်ကိုအချစ်ပေးခဲ့တာနော်နိဗ္ဗာန်ကိုအာယူယူပြီးတော့အဲ့တော့မဉ္ဇဏ်ဒီလဲဂုတ္တရဘူးတို့အစင်လိုက်လျက်တာလျင်ဆိုလိုတာကကိုယ့်ရှိကမက်မက်ဉာဏ်ရဲ့ရှိကဘသူကရှိနေတယ်လဲဂုတ္တရဘူးရှိတယ်ဒါတော့သူတို့နှစ်ခုသည်ရှင်းနောက်ကလေးကတ်နေတာဒါတော့ နောက်ကနေမက်စစ်ကကတ်ပြီးတော့လိုက်တာကိုဘာလို့သုံးတယ်လဲဆိုရင်မက်ညံသီးလေးကိုတရဘူးသူအစင်လိုက်ရွဆိုတာကတ်လိုက်နေတာလို့ပြောတာအစင်လိုက်ရွသားလင်တန်တရာ၌ဘယ်တော့မှမဖောက်ထွက်မဖြစ်ဘူးမခွဲဖြစ်ဘူးသေးသောလောဘတုံဒေါသတုံမောဟတုံများကိုဖောက်ခွဲဖြစ်စီရင်ဖြစ်ပေါ်လာ၏ဒါတော့ဒီနေရာမှာဒီကိုတရဘူးနဲ့မက်အကြောင်းလည်းနည်းနည်းလေးပြောအောင်ကိုတရဘူးလည်းနိဗ္ဗာန်မြင်တယ်မက်လည်းနိဗ္ဗာန်မြင်တယ်ဒါပေမဲ့ကိုတရဘူးကလောကုတ္တရာစိတ်ထဲကိုအကုန်မပါလာဘူး အဲ့ဒါဘာဖြစ်လို့လဲဆိုရင်ねကိုတရူကအားမရှိသေးလို့တဲ့နော်ဒါတော့ဦးဇင်းတို့ပဋ္ဌာန်းသင်လို့သင်ခဲ့ဘူးလို့ရှင်အာသေဝနပစ္စည်းဆိုတာနော် အာသေဝနဆိုတာဘာပြောရလဲအချင်းချင်းထပ်အာသေဝနဆိုတာထပ်ပြန်တယ်လဲ repetition လောက်တာပြောတာထပ်ပြန်တယ်လဲလဲလောက်ရတယ်နော်အဲ့ဒီလိုထပ်ပြန်တယ်လဲလဲလောက်ရင်းကနေပြီးတော့မအားရှိသွားတာဒါတော့အာသေဝနဆိုတဲ့သဘောဟာ မိမိနဲ့လုပ်ငန်းတူမယ်ဆိုလို့ရှိရင် လုပ်ငန်းတူချင်းပေါင်းရလို့ရှိရင်ဒါအားရှိတာပဲဟုတ်တယ်မို့လားဒါတော့ nebel တစ်ခုကနေ nebel တစ်ခုတနည်းအားဖြင့်ပြောမယ်ဆိုရင်ကိုမကျွမ်းကျင်တဲ့ nebel ကနေအဲကိုကျွမ်းတဲ့ nebel ကနေကိုမကျွမ်းတဲ့ nebel တစ်ခုကိုခိုင်းလိုက်ပါပြီတဲ့အဲဒါလောက်တက်လားဘလို့နေလဲစန်တန်စန်တန်နဲ့မနေဘူးလားအေးအဲ့ဒါပြောတာအဲ့ဒါပြောတာအားနေတယ်ဆိုအဲ့ဒါပဲဒါတော့ဘာကြောင့်လဲဆိုရင်စောစောဟောင်မျက်စိမြင့်ချင်မပြတ်စင်တယ် ပရိကံဥပဇာအနုလုံတုံးကယူထားတဲ့အာယုံကဘာအာယုံလဲလောကီအာယုံယုံနာသင်္ခါရအာယုံနော်ပရိကံဥပဇာအနုလုံတို့ကမတူဘူးလားတူတဲ့အတွက်တို့အားကောင်းတယ်အာယုံတူတယ်လုပ်ငန်းတူတယ်အာမကောင်းဘူးလားအားကောင်းတယ်ကိုတူတူဘူးလဲကူးလိုက်ပြီဆိုတဲ့အခါကျတော့သူ့လုပ်ငန်းဘာဖြစ်သွားပြီလဲယုံနာအာယုံရှိသေးလားမရှိတော့ဘယ်ယူသွားလဲနိဗ္ဗာန်ကိုယူသွားပြီသူဒီပရမစိတ်ဖြစ်မသွားဘူးလားအေးအဲ့ဒီပရမစိတ်ဖြစ်တဲ့အတွက်ကြောင့်စစချင်းနိဗ္ဗာန်ကိုမြင်လိုက်တဲ့အတွက်ကြောင့် तू မအားမရှိတာ အာသေဝနာပစ္စည်းတတ်နိုင်ရလားမတတ်နိုင်ဘူးပထမဆုံးကအာသေဝနာပစ္စည်းမတတ်နိုင်ဘူးသူ့နောက်ကလာတဲ့ကျမအာသေဝနာတတ်တာဇောခုနဲ့ကျမပထမဇောကပထမအာသေဝနာပစ္စည်းမရဘူးမလားလို့အခုမှအခုမှဝင်လာတာလေဒုတိယဇောကျမဝင်တာအဲ့ဒီတိုင်းပဲနော်သူကရှေ့ကကိုရှိကရှိတရားတွေကပြိကဥပဇာအနုလောကယုံနဲ့သင်္ခါရအာယုံကိုယူတယ်ဆိုတော့ဂုတ္တုတိကျမဗျက်ခနဲ့ဆိုနေဗံကိုအာယုယူရတာဆိုတော့သူစိတ်က strong မဖြစ်ဘူးတဲ့အဲ့ဒါကိုပြောတာ အာသေဝနပစ္စည်းကိုအထအဖန်မှန်အထက်တာ repetition ကိုမရတဲ့အတွက်တနည်းမိမိမကျွမ်းကျင်သေးတဲ့အတွက်အာမကောင်းဘူးအာမကောင်းတဲ့အတွက်ကြောင့်လို့သူ stable မဖြစ်ဘူးမဖြစ်တဲ့အတွက်ကြောင့်မလို့သူကကိလေသာကိုမတတ်နိုင်ဘူးမတတ်နိုင်တော့နိဗ္ဗာန်ကိုတော့မြင်ပြီးနိဗ္ဗာန်ကတော့ဒါပဲဒါပေမဲ့ကိလေသာတတ်နိုင်ရလားမတတ်နိုင်တော့တတ်နိုင်မဲ့မက်ကိုဘာလို့ရလဲအေးအချစ်ပေးလွှဲကြတာဟေးဒီမှာနိဗ္ဗာန်တော့ရှိပြီဆိုအဲ့ဒါကိုပြောတာဆိုတော့မက်ကြတော့ပြန်ကြည့်လိုက်မက်ကြတော့ तू က သူယူတဲ့အာယုံကလည်းဂုတ္တရူပကလည်းတူမသွားဘူးလားတူသွားတဲ့အတွက်အာသေဝနာပစ္စည်းတက်ပြီသူ့နောက်မှာကပ်ပါတဲ့မက်ကအာယုံကောင်းသွားအေးစတောင်းဖြစ်သွားပြီပြောတာစတောင်းဖြစ်တဲ့အတွက်ကြောင့်မလို့နေပါငါအာယုံယူနော်ကိလေသာကိုပယ်သတ်ပြီအဲ့ဒီကြမှာတတ်လို့ရတာဒါကြောင့်မလို့ तू ကဘာပြောလဲဆိုလို့ရှိရင်ထို့ကြောင့်နောက်မဲ့ညံကိုအချက်ပြတဲ့ကဲသူအသာလေးအချက်ပေးခဲ့တာပြီးတော့ तू ကဖြစ်တီပြစ်ဆိုဘာလုပ်သွားလဲ ချုပ်သွားတယ်တဲ့ဖြစ်ဒီပြစ်ဆိုသူကသူ့အသက်ကုန်ပြီဒါကြောင့်မလို့အချက်ပြတဲ့ကဲ့သို့ထားခဲ့၍ချုပ်သွား၏မဲ့ညံဒီလဲဂုတ္တရဘူးတို့အစင်လိုက်လျက်တားလျင်တန်တရာ၌ဘယ်တော့မှမဖြစ်ဘယ်တော့မှမဖောက်ထွက်မဖြစ်စီးခဲ့ဘူးတဲ့လောဘဒေါသမောဟအတုံးတွေကိုအဲ့ဒီမှာဖြိုခွဲဖြစ်စီးပြီးတော့မဲ့ညံဆိုတာပေါ်လာတယ်တဲ့ဒါတော့ကောင်းပြီသူဥပမာမဆုံးသေးဘူးနော်မဆုံးသေးတော့အောက်ကကိုဆက်ဖတ်ဂုတ္တရဘူးအမတ်တင်ညာနောက်တော့မဲ့လိုက်ပုံဥပမာဆိုတာအဲ့ဒါလို့ဆက်ဖတ်မှာ မယ်အဲ့မှာရက်လိုက်နော်အမှန်တော့စာအုပ်ထဲမှာအဲ့ဒီဥပမာမဟုတ်ဘူးလူတယောက်ကစုံလဲကြည့်ဥပမာရက်နေတာဘေးကပြင်ပြားတွေထားတာအဲ့တော့ dog နဲ့ call လိုက်မြန်းနဲ့ deck နဲ့ပြစ်လိုက်လို့ဆိုတော့ဒါမြင်ဖို့ခဲရင်တယ်ဦးစင်းတို့ခဏခဏမြင်တာပါလဲစက်ကတွေထဲမှာမမြင်ဘူးလားဘောပြားကြည့်ပေါ်မှာတခါတည်းမျိုးသမီးလှလာလေးတယောက်ကိုအသေးရလောင်တခါတည်းဆင်မြန်းထားပြီးတော့မှဓာတ်ပေါက်မဲ့လူကမျက်နှာကြီးစီးထားတာလေစီးထားတော့မလေးကြည့်တဲ့လူတွေဘာဖြစ်လဲအသေးရတာပေါ့မလေးမတော်လို့မြတ်တဲ့တဲ့ထိလန်တော့ပြီးပါလေရောဆိုဟုတ်လားအသေးရစရာလေ ခါတည်းစိတ်အေးစက်ရင်းဖြစ်တာအဲ့ဒီလိုမျိုးပဲပောက်တဲ့လူကဟောဘက်ကနေပြီးတော့လူကားလားခြေကားရလက်ကားနဲ့နေတာကို ပောက်မဲ့နေရောက်ဘာလုပ်ရလဲတောက်တောက်တောက်လို့ချစ်ပေးရတယ်ဒါတော့အဲ့ဒီတောက်တောက်တောက်လို့ချစ်ပေးတဲ့ခါမှာအဲ့ဒီအတန်ကို तू ကနားနဲ့ပြန်ဖမ်းတာဒီအတန်ဘယ်မှာရှိတယ်လဲဒီနားမှာရှိတယ်အဲ့ဒီနေရာကိုအာနားအာယုံနဲ့ဖမ်းပြီးတော့ဘာနဲ့ပေါက်ဓာတ်နဲ့ပေါက်တာအဲ့ဒါတော့အဲ့ဒီဒီရှိကနေပြီးတော့အတန်ပေးအချစ်ပေးတဲ့နေရာကိုဒီကဓာတ်ပေါက်သမားက နော်အာယုံယူပြီးတော့အဲ့ဒီနေရာကိုတဲ့တဲ့ပြစ်တယ်လို့ပဲတဲ့အခုနကဂုတ်တဘူကအဲ့ဒီဓာဘာနဲ့တူလဲဆိုရင် အချက်ပေးတဲ့သူနဲ့တူတယ်ဓာပေါက်တဲ့သူကမဲ့နဲ့တူတယ်အဲ့ဒါကိုပြောတာသူတို့ကအဲ့လိုဆက်ဆက်နေတာနော်ဇာထဲမှာအဲ့ဒါမဟုတ်ဘူးဦးဇင်းတို့ကဓာပေါက်သမားပို့ပြီးတော့လွယ်တယ်မြင်ဖို့ပါဒါတော့ရှေ့ကဂုတ်တဘူကအချက်ပေးသမားတောက်တောက်တောက်လို့ခောက်တယ်နောက်ကမက်ကဓာပေါက်သမားတန်းပြစ်တာအဲ့ဒီနေရာကိုကိလေသာမှန်တန်းထိတာပဲနော် အဲ့ဒါကြောင့်မလို့ထို့အတူပဲနဲ့ဂုတ္တဝဉာဏ်ကပေးသောတင်ညာကိုဆိုတာကဒီနေရာမှာမဲ့အဲမက်ကိုအချက်ပေးခဲ့တာကနိဗ္ဗာန်အာယုံလို့ပြောတာအချက်ပေးပြီးတော့မှပေးသောတင်ညာကိုမလွတ်စေမှုရဲ့မဉဏ်သည်နိဗ္ဗာန်ကိုအာယုံပြုလျက်နော်နိဗ္ဗာန်ကိုဒီတစ်ခါကျတော့တေးသေးချာချာအာယုံထဲမှာယူပြီစောစောကဓာဘောက်သမားသည်အချက်ပေးတဲ့သူခောက်တဲ့နေရာကိုနားနဲ့တေးသေးချာချာအာယုံဖမ်းတယ်လို့ပဲနော် ဒီနေရာမှာမဉ္ဇဏ်ကနိဗ္ဗာန်ကိုသေးသေးချာချာဖမ်းပြီသူ့ရဲ့ရှေ့ကဂုတ္တရူပကလည်းနိဗ္ဗာန်အာယုံယူတယ်အခုမက်ကလည်းနိဗ္ဗာန်ကအာယုံယူတယ်ဆိုတော့သူတို့နှစ်ခုကအာယုံတူမသွားဘူးလားတူတဲ့အတွက်အာသေဝနာပစ္စည်းကိုရတယ်အာသေဝနာပစ္စည်းဆိုတဲ့ repetition ကိုရတဲ့အတွက်နောက်မက်ကပိုအားကောင်းတယ်အဲ့ဒီနေရာနိဗ္ဗာန်ကိုအာယုံယူလျက်ကိလေသာကိုတတ်တာနော်ဒါနဲ့ပေါက်တယ်ဆိုကိလေသာကိုတတ်တယ်ပဲဆိုကြပါစို့အဲ့ဒီနေရာမှာ တသံတရားလုံးကဘယ်တော့မှမခွဲမဖြစ်စည်းခဲ့ဘူးတဲ့ကိလေသာတို့ကအဲ့ဒီမှာစာဖြိုခွဲဖြစ်စီပါတယ်တဲ့နော်ဒါဂုတ္တရဝီရဲ့မဲ့ရဲ့ရှင်နာမှာဖြစ်တဲ့ဂုတ္တရဝီနဲ့မဲ့ရဲ့ဆက်သွယ်ပုံကလေးကိုစောစောတုန်းကတော့အသေးစိတ်မှန်ဆိုတာနဲ့ထားခဲ့တာအခုကျတော့မထူးဘူးဒီနေ့ညနေတော့ဟာလားမပြီးပြီးအောင်ကိုသင်ရလိမ့်မယ်စင်နာရွယ်ထိုးထိုးဟာလားအဲ့ဒါကြောင့်မလို့အဲ့ဒါကိုပြန်ထည့်လိုက်တာနော်ကံကောင်းပြီအဲ့ဒီဟာလေးပြီးလို့ရှိရင်ဦးဇင်းတို့စောစောတုန်းကနော်အဟောင်းတွေကိုပြန်သွားမယ် အဲ့ဒီဝီထိပုံလေးရဲ့နော်ဇာလေးအောင်နာနဲ့မဲ့ညံဆိုဒီမာဆိုတာလေးကိုဖတ်ကြအောင်ဆိုမဲ့ညံဆိုဒီမာလောစီမဲ့ညံဆိုဒီမာ ရမတ္ထစကုကျမ်းရေးတဲ့ဒီဘဲရွှေချင်းဆောက်တော့သာသနာ့ဘုရားဘုရားကြီးရဲ့စာထဲကနေထည့်ပေးထားတာသူကတော့အရတ္တမဉဏ်ရောက်တဲ့ပုံကိုရေးတာเนาะဒါတော့လောကီဘက်၌သိစရာ ကုံ၍ဆိုတော့သူကတော့အကုန်လုံးရန်တာဖြစ်တဲ့အဆင့်ကိုရေးတာဦးဇင်းတို့ကတော့ဒီမှာသောတာပန်နဲ့ပြောနေကြတာလေဒါတော့အတိကိစ္စအပိဒဆိုတာရန်တာရောက်မှအပိဒမှာမဟုတ်လားနော်ဒါကတော့ဘုဒ္ဓတာဖြစ်ဖတ်ရတာပေါ့လေ အတိကိစ္စအပြီးသတ်လောကီကိုစွန့်လွတ်ကြော်ဖောက်နိဗ္ဗာန်သို့အာနိဗ္ဗာန်သို့ဆိုက်ရောက်တော့ဒီမှာလဲကာကြီးကြံတယ်ဆိုက်ရောက်တော့အတိညာကိုဆိုလိုသည်တကယ်လို့ရဟန္တာဖြစ်မယ်ဆိုလို့ရှိရင်လောကီထဲမှာတိစရာတွေကိုအဆင့်ဆင့်ကြော်ပြီးတော့မှလောကုတ္တရာကိုရောက်တာမဟုတ်လားအဲ့ဒီတော့အဲ့ဒီလောကီနယ်ပယ်ကိုစွန့်ဖောက်တာကိုပြောတာအခုနကအာယုန်နေနေပြောမယ်ဆိုလို့ရှိရင်လဲ ဝိပဿနာရှုနေတဲ့အာယုန်တွေကိုအဲ့ဒီအချိန်မှာထားပစ်ခဲ့ပြီးနိဗ္ဗာန်ဘက်ကိုတန်းယူပြီးတော့မှတခါတည်းဇက်တက်ဇက်တိုက်သူကတက်သွားတဲ့သဘောမျိုးလောကီကိုစွန့်လွတ်ကြော်ဖောက်နိဗ္ဗာန်သို့ဆက်ရောက်သောအတိညာကို ဆိုလိုသည်နိဗ္ဗာန်သို့ဆက်ရောက်ဆိုသည်မှာလည်းမဉဏ်ဖြင့်နိဗ္ဗာန်ကို မြင်သည်နိဗ္ဗာန်နဲ့တွေ့ထိသည်ကို ဆိုလိုသည်ဒီနေရာမှာကတော့ဒီနိဗ္ဗာန်ကိုသိတယ်ဆိုတဲ့ဟာတွေကတော်တော်ကြီးဦးဇင်းတို့အနေနဲ့ကနားလည်ဖို့ခက်တယ် ဦးဇင်းတို့ကမြင်ဆိုမျက်လုံးနဲ့မြင်တာမျိုးနော်သိဆိုလည်းပဲတကယ်ဟိုတည်းမသိတာမျိုးပြောတာဒီဝိပဿနာနဲ့သိတဲ့ဟာမျိုးကကြတော့ဉာဏ်နဲ့တွေ့ထိလိုက်တဲ့အခုနကဦးဇင်းတို့နေတဲ့ ਨੇ ဘယ်ကယုံနံသင်္ခါရအာယုန်ကြီးပဲတောက်လျှောက်ဖြစ်နေတာမဟုတ်လားဆိုတော့ယုံနံချုပ်ငိမ့်တယ်ဆိုတဲ့သဘာဝကိုပြန်စဉ်းစားတော့ဘယ်လိုလုပ်ပြီးတော့မှအာယုန်နဲ့ပေါ်မလဲကိုမရောက်ဘူးတဲ့နေရာစဉ်းစားဆိုရင်ဘယ်လိုလုပ်ပေါ်မလဲဘာမှမပေါ်ဘူးနော်ဦးဇင်းတို့မာစီမာနေတော့က ဓမ္မကြီးတယောက်ကတရားစထိုင်လာတာစထိုင်တဲ့ခါကျတော့ဦးဇင်းတို့ကသူတရားထိုင်တဲ့ခါမှာသူတိတွေ့ရမြင်ရတာတွေတွေ့ကြုံရတာတွေကိုဘလို့တွေ့တယ်လဲဘလို့မြင်တယ်လဲဥမာထားပါတော့မှတ်လို့ရရဲ့လားနော်မှတ်လို့မရလဲဘလို့ဖြစ်တယ်လဲဆိုတာသိအောင်လို့ဓမ္မကြီးဘလို့တွေတွေ့တယ်လဲဘလို့တွေမြင်တယ်လဲလို့ဦးဇင်းတို့မေးရတာပေါ့ဒါမှသူ့ရဲ့အစင်မပြေပြေအောင်ဦးဇင်းတို့ကအာဒီအလုပ်ပေးတွေပြန်ပြီးတော့ဒီလိုထိုင်ဒီလိုမှတ်ဒီလိုသွားစသည်ပြင်ပေးရတယ် ဒါတော့ဓမ္မကြီးကတရားလည်းတစ်ခါမှမထန်ဘူးထင်ပါတယ်ဦးဇင်းတော်မေးတဲ့အခါကျတော့ဓမ္မကြီးဘာတွေမြင်လဲဆိုတော့မျိုးလုံးပိတ်ထားလို့ဘာမှမြင်ဘူးခင်ဗျာဟုတ်တာပေါ့ရှင်းနေတာပဲမျိုးလုံးပိတ်ထားမှတော့ဘာမြင်တော့မှာတော့ဟုတ်လားဆိုတော့သူသူများတွေပြောသလိုလည်းမပြောတာဘူးဆိုတော့ဦးဇင်းတို့နိဗ္ဗာန်ရဲ့သဘောတရားကိုပြောတဲ့အခါကျတော့ဦးဇင်းဦးဇင်းတို့ပုရုဇဉ်တွေကဘယ်လိုလုပ်ပြောမလဲဟိုဟာနေဥပမာပေးပြောလိုက်ဒီဟာနေဥပမာပေးပြောလိုက်ရင်တဲကနေတဲ့လိမ့်နဲ့ငါလို့ဖြစ်နေတာ လက်ကကုန်းပေါ်မှာလည်းသွားလို့ရတယ်ရေထဲလည်းသွားလို့ရတယ်ဆိုတော့ရေအကြောင်းလည်းသိတယ်လို့ကုန်းအကြောင်းလည်းသိတယ်ဒါတော့ကုန်းပေါ်မှာလှလှပပအပင်တွေနဲ့အသီးတွေနဲ့တွေ့ကြုံပြီးစားတော့ခဲ့ရတာတွေနော်မြင်ခဲ့ရတာတွေကိုရေထဲရောက်လို့ငါပြောတော့ငါမယုံဘာဖြစ်လို့မယုံလဲသူမှကုန်းပေါ်မတက်ဘူးပဲဘယ်လိုလုပ်ယုံမလဲနော်ပြောလို့လည်းပဲသူ့မျက်စိထဲမှာမြင်မှာမလားမမြင်ဘူးကျုပ်တော့ငါးတယ် နော်သောတာပန်တို့တဂရကံတို့အနာကံတို့ယန္တာတို့ကြတော့ဘာနဲ့တူလဲလိတ်နဲ့တူတယ်ဟောဘက်သွားလို့လည်းရတယ်ဒီဘက်လည်းသွားလို့ရတယ်ဟုတ်တယ်မို့လားဒါကြောင့်မလို့သူတို့ကနိဗ္ဗာန်ကိုဝင်စားပြီးတော့និရောဓသမပတ်တွေဖလားသမပတ်တွေဝင်စားတာမဟုတ်လားဒါတော့ဒီဘက်ကဒုက္ခရောက်တယ်ဒါတော့ဟောဘက်ကဒီအဖြစ်ဖြစ်ငြိမ့်တဲ့နိဗ္ဗာန်ကိုအာရုံပြုတို့និရောဓသမပတ်ဝင်စားမယ်ဖလားသမပတ်ဝင်စားမယ်ဆိုသူတို့ကတော့ဟောဘက်သွားလိုက်ဒီဘက်လားလိုက်ဒီဘက်ကြတော့ပြန်စိတ်ပေါ်မြင်တယ်ဘာဖြစ်လဲမြင်စိတ်တွေဖြစ်သင်္ခါရဒုက္ခဟုတ်တယ်မို့လား ဘိုက်မဆာဘိုက်အချိန်ရောက်တဲ့အခါကျတော့ခန္ဓာကိုယ်ကျွေးပြရတဲ့ဒုက္ခပဲရေချိုးပြရတဲ့ဒုက္ခပဲဟုတ်တယ်မဟုတ်လားဒါတော့ဒုက္ခလည်းသိတယ်ဒုက္ခလည်းသိတယ်ကောင်းတာလည်းသိတယ်မကောင်းတာလည်းသိတယ်ကျုပ်တို့တော့ကျုပ်တို့ဘက်ကရှိတာပဲကောင်းတာဟုတ်တယ်မဟုတ်လားအဲ့တော့နိဗ္ဗာန်ကိုပြောတဲ့အခါကျတော့ဒီလက်နဲ့ငါးနဲ့ပြောသလိုဦးဇင်းတို့ပုထုဇဉ်တွေရဲ့ဉာဏ်ထဲမှာမမြင်နိုင်ဘူးတောင်းတာဒါတော့ဒီနေရာမှာ တွေ့တယ်ထိတယ်သိတယ်ဆိုတာတွေကဦးဇင်းတို့တာမန်ပုဂ္ဂိုလ်တွေအတွက်ကတော်တော်ပြောလို့ခက်တယ်နော် အေးတရားထိုင်ဘူးရဲ့နော်ဒေါ်တော်ကြာကြာနော်ထိုင်လို့ဝိဇ္ဇနုပြောနေတဲ့ဒီအ ਨੇ ဆုံးတော့ဥရိယပြညာရဲ့သဘောတရားကိုကောင်းကောင်းတွေ့ဘူးတယ်တို့ထို့ထက်သင်္ခါရုပ္ပခညာလောက်ကိုရောက်အောင်အားထုတ်ဘူးတဲ့ယောဂီတွေဆိုလို့ရှိရင်တော့အာအဲ့ဒါဆိုခြေချင်းသဘောပေါက်တယ်။ဘာဖြစ်လို့သဘောပေါက်လဲဆိုရင်သူတို့တမာတိအားကောင်းတဲ့အချိန်ကမှနိဗ္ဗာန်အတုသဘောမျိုးလေးတွေကိုသူတို့သွားသွားပြီးတော့မှဒီချုပ်နေတဲ့သဘောလေးတွေကိုသွားသွားရောက်သွားတယ်။နော်။ဒါကြောင့်မလို့သင်္ခါရုပ္ပခဏ်ဉာဏ်ကိုရောက်တဲ့ယောဂီတွေဟာ အကြာကြီးလဲထိုင်နေတယ်ဘာဖြစ်လဲလဲသူတို့သမားတွေကကောင်းလို့သူတို့မှာရှိနေတဲ့ရုပ်သဘောနာရကျင်တာအနောက်ရှစ်တွေဘာတွေကသူတို့ရဲ့သမားတွေကိုတော်ယုံတိုင်မဖောက်တော့သူတို့သမားတွေကလည်းပဲတော်ယုံတိုင်အနောက်ရှစ်အာယုံကိုဘာမှမဖြစ်တော့နော်ဦးဇင်းတို့ပြီးခဲ့တဲ့ဘတ်တုန်းကဒါတွေဆိုခဲ့ပြီးပြီဟုတ်တယ်မဟုတ်လားနော်ရှင်းလဲရှင်းပြခဲ့ပြီးပြီကြာရှည်သွားလဲခိုင်မြဲဒုတိနော်တမားတွေကလည်းကြာရှည်သွားတည်တယ်တဲ့အဲ့တော့အာယုံတစ်ပါးပြန်သွားခင်သည်စိတ်ကလည်းအာယုံတစ်ပါးကိုရောက်သေးလား မရောက်တော့ဘူးเนาะပို့လို့တောင်မရောက်တော့ဘူးအဲ့ဒီလိုတွေကြောင့်မလို့သူတို့ရဲ့အာယုံကဒီငိမ့်နေတဲ့ထက်မှာရောက်သွားတဲ့ခါကြလို့ချင်းသူတို့ရဲ့ခံစားမှုတွေဟာဘာနဲ့မှဥပမာ ပေးလို့မရဘူးသူများလည်းပြောလို့နားမလဲဘူးသူများမေးဘယ်လိုပြောမလဲပြောစရာရှာလားစကားလုံးမရှိတော့เนาะအဲ့ဒီတော့ဒီနေရာမှာနိဗ္ဗာန်ကိုမြင်တယ်သိတယ်ဆိုတာကစကလုံးနဲ့အဖြစ်ဘာလဲဆိုဥစဉ်တို့တာမန်ပုံကိုယ်တွေရေးတဲ့နေတဲ့ငါတွေသိအောင်ပြောတဲ့ဟာတွေက တကယ်တမ်းကျညံနဲ့မြင်တဲ့ဟာနဲ့တက်ရိုက်မှုဟောမမတူဘူးအမှန်ကမဲ့ညံနဲ့နိဗ္ဗာန်ကိုငြိမ့်တဲ့သဘောလေးကိုတေးသေးချာချာတက်တက်ခွာခွာကြီး direct experience ရလိုက်တာကိုပြောတာအဲ့ဒီအခက်ကိုသိတယ်လို့ပြောရတယ်အဲ့ဒီအခက်လေးပဲဒါလည်းကြာလားဆိုတော့မကြာဘူးခဏကလေးနော်အဲ့ဒီတော့အဲ့ဒါကိုပဲနိဗ္ဗာန်နဲ့တွေ့ထိတည်ကိုဆိုအဲမဲ့ညာဖြင့်နိဗ္ဗာန်ကိုမြင်သည့်နော်နိဗ္ဗာန်နဲ့တွေ့ထိတည်ကိုဆိုလို့ဒီထိတဲ့အရာကြီးတစ်ခုလို့သွားပြီးတော့ နော်ထိလို့တော့ဘယ်ရမလဲဒါပေမဲ့အဲ့ဒီအခိုက်တန့်ဒီမဲ့ညာနဲ့နိဗ္ဗာန်သဘောတဘာဝကြီးကိုတည်တည်ချာချာပိုင်ပိုင်နိုင်နိုင် ထိတွေ့လိုက်တယ်လို့ပြောရတယ်နော်ထိတွေ့လို့လည်းနိဗ္ဗာန်ရဲ့တန်တိလက္ခဏာကိုသူသိတာနော်ဒါကြောင့်နိဗ္ဗာန်ရဲ့လက္ခဏာတတပိစုပဒံဒီသုံးချက်ကိုတည်တည်ချာချာသိနိုင်တာကောင်းပြီမဲ့ညာဖြင့်နိဗ္ဗာန်ကိုမြင်သိတွေ့ထိသည်နဲ့တပြိုင်နက်ထိုပုဂ္ဂိုလ်တဏ္ဍာမှာအမိုက်အရှုပ်အညက်အနှောက်အပူကိလေသာဟုသည်မြဒါရန်တာကိုဆိုလိုတယ်နော် အကုသကဟူသည်မြအဝိဇ္ဇာတဏအမြင့်နဲ့တကွအစပြက်ကုံငိမ့်ခန်း၆လေဤအရတ္တမဲ့နဲ့သူကကိလေသာတဲ့ခါတဲ့အမျက်ပါမကြမ်းအောင်တွန်းလှန်ပဲနှုတ်ပြီးတော့မှအမျက်ပါမိရှို့လိုက်တယ်လို့ပြောတာယင်းပုဂ္ဂိုလ်တန်တန်မှာအဝိဇ္ဇာအမြင့်တဏအစေအဝိဇ္ဇာဆိုတာအမြင့်ဆိုတာဘာလို့တာလဲဖုံးထားတာကတ်တာမပြောဖုံးတာကိုပြောတာအမြင့်ဆိုအပေါ်ကနေပိတ်ဖုံးနေတာတဏအစီနော်တဏကအစေတဲ့တဏကအစေဆိုတာဘာပြောတာ တွေးသည်မြကတ်တာပေါ့စူပါဂလူးပဲသူကနော်စူပါဂလူးကမှခွာရင်ရသေးတယ်နော်သူမှခွာစရာရှိတယ်တဏှာစိကတာရှိရလားတာမန်ကတော့မရှိဘူးတာမန်ကတော့မရှိဘူးနော်တာမန်ဆိုတာတာမန်သူ့ကိုခွာဖို့နီးမသိရင်တော့မရှိဘူးပေါ့ဗျာဟောတော့ကစူပါဂလူးကိုကြော်ညာတော့ဥစဉ်မှတ်မိသေးတယ်လူနှစ်ယောက်စိတ်ဝမ်းကွဲတာကလွှဲရင်ကြမ်းတဲ့အကွဲအကုန်ဆက်တယ်တဲ့ဒါတော့လူကွဲတာကြတော့စူပါဂလူးတတ်နိုင်ရလား ဟွန်းသူကြော်ညာတာလည်းဟုတ်တော့ဟုတ်လောက်တယ်လူတွေစိတ်ဝမ်းကွဲတာတော့စူပါဂလူးနဲ့ဆက်လို့မရဘူးသဘောတရားချင်းညှိယူရတာဟုတ်တော့မဟုတ်လားအေးဒီတိုင်းပဲအခုကဒီနေရာမှာတဏှာစီရတဲ့တာမန်ကတော့တော့ဖြတ်လို့မရဘူးသူ့ကိုဖြတ်ဖို့အတွက်ကိုတဏှာရှိရင်တဏှာရဲ့ပြောင်းပြန်ဆန့်ကျင်ပဲနဲ့ပြရတယ်ဗော attachment ကို detachment နဲ့ဖြတ်ရတာပဲတဏှာစီခန်း၆တည် ရှိသော ကုသိုလ်ကဟူသည်မြကိုလည်းဖုတ်ပြီးပြုတ်ပြီးမျိုးစေ့ကဲ့သို့မျိုးစီတွေကို မီးဖုတ်လိုက်တယ်မျိုးစီတွေကိုပြုတ်လိုက်တယ်ဆိုအဲ့ဒီမျိုးစီကပြန်ရှင်သေးလားပြီးပြီသိပြီနော်မျိုးစီပဲကြံပဲဟုတ်တော့မဟုတ်လားဗျာဒညင်းသီးပြုတ်တယ်ဆိုတော့ဟုတ်လားကြီးကြီးမားမားပြုတ်လိုက်ကြအောင်ဒညင်းသီးပြုတ်တယ်ဆိုရင်ဒညင်းသီးအစီကြီးတော့ကြံနေတယ်ဒါပေမဲ့နောက်ထပ်ပေါက်နိုင်တဲ့တတ္တိရှိသေးလားမရှိတော့ဘူးအဲ့ဒါကိုပြောတာမရှိတော့ဘူးဒါတော့ဖုတ်ပြီးပြုတ်ပြီးမျိုးစေ့ကဲ့သို့မအောင်တော့ဘူးပေါ့လေ မျိုးမရောက်တော့တဲ့မျိုးပေါက်မဲ့တတ်တိမရှိတော့ဘူးလေသီးကဲ့သို့เนาะအသီးတော့ရှိတယ်အတွင်းထဲမှာအဆာမပါတဲ့ဟာလို့မျိုးစီမပါတဲ့ဟာမျိုးလို့ဖြစ်သွားတယ်တဲ့ဒါတော့ကုသိုလ်အကုသိုလ်ကုံချင်းကုံငိမ့်သမှုရိယခန်း6ကဘဝကိုပေးတယ်ဆိုတာကကုသိုလ်အကုသိုလ်ကပေးတာဘသူကပေးရလဲအဝိဇ္ဇာပစ္စယသင်္ခါရပစ္စယကျင်းနေတာပဲဒါတော့သင်္ခါရဆိုတဲ့ကုသိုလ်အကုသိုလ်ရှိသေးလားမရှိရင်ဝิญဉ္ဇလာအောင်မလား မလာရင်ခန္ဓာလာအောင်မလားခန္ဓာမရှိရင်ဒုက္ခပြီးပြီဒါပဲအဲ့ဒါပြောတာဒါတော့ကုသိုလ်အကုသိုလ်ဆိုတဲ့ကံမရှိတော့ဘူးတို့မှာကံနေရှိသမျှရဲ့စွန့်ရင်တတ္တိကရန်တာဖြစ်လိုက်တဲ့ချိန်ကမှာကုသိုလ်အကုသိုလ်ကံရဲ့စွန့်ရင်တတ္တိကုန်ပြီမိဖို့ပလိုက်ပြီပြောတာပြုတ်ပလိုက်ပြီဒါတော့တို့လုပ်သမျှဘာပဲဖြစ်တော့မလဲအကရိယာကရိယာပဲလောက်ကမတ်တာပဲနော်ဒါဆိုတော့တို့ကဘာနဲ့တူလဲဆိုတော့အဖို့သီးနဲ့မတူဘူးလား အေးရန်တာတွေလည်းလောက်အကန်ရသေးတာပဲလေနော်ရန်တာတွေလည်းကောင်းတာတွေလောက်တာပဲရန်တာတွေလည်းရွတ်တယ်ဖတ်တယ်တမပတ်တွေဝင်စားတယ်ဒါကောက်ကုသိုလ်မဟုတ်ဘူးလားလို့ပုရုဇေဘက်ကကြည့်တော့ကုသိုလ်သို့တော့အဲ့ဒီဟာတွေကဒီဘက်ကကြည့်တော့ကောင်းတဲ့အလုပ်လို့ကုသိုလ်ဆိုပေမဲ့ရန်တာတွေကြတော့ကုသိုလ်ဟုတ်သေးရဲ့လားလောကမတ္တကရိယာမျှပဲတဲ့သူတို့မှာဝိဘက်နဲ့ကရိယာပဲရှိတော့တာဒါကြောင့်အရင်ဘဝတုန်းကတိဆောက်ခဲ့တဲ့ဒီကံကြောင့်မလို့ရတဲ့ဝိဘက်ခန္ဓာကြီးကတော့ကြံနေသေးဘူးလားကြံနေသေးတယ်ဆိုတော့ဒီဘဝကိုဒီခန္ဓာဆုံးအောင်နဲ့ဆက်သွားအောင်ပဲဟုတ်တယ်မို့လား ဒါကြောင့်မလို့ရန်တာတွေမှာလည်းပဲဒီဘဝကိုမရခင်တုန်းကလုပ်ခဲ့တဲ့ကံရဲ့စွမ်းရင်တက်တိကြောင့်သွားနေတဲ့အရှင်ကတော့ဒီဘဝဆုံးအောင်သွားမှာဖြစ်တဲ့အတွက်သူတို့အရှင်အရင်တုန်းကလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေကလည်းအစွမ်းကုန်တက်တိပေးတော့ပဲအေးအရင်တုန်းကလုပ်ခဲ့လို့မကောင်းတာလုပ်ခဲ့တဲ့ဝိပဿနာကလည်းပေးတော့မယ်မြတ်စွာဘုရားဝိပဿနာလာတာမတွေ့ဘူးလားလို့ရှင်သာရိပုတ္တရာမောက်ကလာနဲ့ဝိပဿနာခါတာမတွေ့ဘူးလားအေးအဲ့ဒါကကြံခဲ့တဲ့အရှိန်ပြောတာနော်ဒါပြီးနောက်ထပ်ရှိသေးလားမရှိတော့ဘူးကုန်ပြီတဲ့ဒါပဲနော် ရသမျှเนาะမိမိတို့ဘယ်လိုခေါ်မလဲ credit တွေလည်းအကုန်ယူသလိုပေးစရာအကျွေးလေးလည်းဆက်သွားဆက်သွားဒါပြီးရင်တော့မလိုတော့ဘူးလေအဲ့ဒါပြောတာဒါကြောင့်မလို့ကုသိုလ်အကုသိုလ်ကုံငိမ့်သမှုရိယခန်းချောက်သမှုရိယလည်းမရှိတော့ဘူးကုသိုလ်အကုသိုလ်ကုံပြီမို့လားဒါတော့ဒီသမှုရိယကနေအမြဲတမ်းပေါက်ဖွားတိဆောက်နေတဲ့ဇာတိလာအောင်မလားမလာတော့ဘူးဇာတိစသောအဆက်ဆက်ဖြစ်လက်တတ်အကျိုးခန္ဓာတို့လည်းဝိဘက်ခန္ဓာတွေလေ နော်ဝိပခန္ဓာအကျိုးခန္ဓာတို့လည်းပဲခန်း6ရဲ့ဂုံငိမ့်ဤငိမ့်ဂုံဤတဲ့ဒီဘဝရန်တာဖြစ်ပြီးဒီပြိနိဗ္ဗာန်သုတိရဲ့နောက်မှာနောက်ထပ်ခန္ဓာရှိသေးလားမရှိတော့ဘူးဆိုတော့ဒုက္ခငြိမ့်ပြီလို့ပြောတာအကြောင်းဤဂုံငိမ့်ခြင်းဘာဤဂုံငိမ့်ခြင်းလဲအကြောင်းကဘာလဲသမုဒိယသစ္စာကုသိုလ်လည်းအကြောင်းနဲ့ထည့်လိုက်ပေါ့ဟုတ်တော့မလားအကြောင်းကုကံနေကုန်ပြီသမုဒိယသစ္စာကုန်ပြီဒါတော့အကျိုးခန္ဓာဘာဖြစ်မလဲ ငြိမ့်ပြီပေါ့အကြောင်းကုံရင်အကျိုးလည်းငြိမ့်သွားတာဒါတော့အကြောင်းအကြောင်းဤကုံငြိမ့်ခြင်းအကျိုးခန္ဓာတို့ဤကုံငြိမ့်ခြင်းနှစ်ပါးအပေါင်းသည်မက္ခဏနဲ့တပြိုင်တည်းဖြစ်၏တဲ့နော်ဆိုတော့မက္ခဏကိုရောက်ပြီးအရတ္တမက်ကိုရောက်ပြီးဆိုကြပါစို့ဗျာနောက်ဆုံးနေရရောက်ပြီးဆိုလို့ရှိရင်ဟောဒီအရတ္တမက်ကတော့ तू စိတ်အနေနဲ့စိတ်အနေနဲ့ဗာစိတ်လို့ဆိုကုသိုလ်စိတ်ဗာစိတ်လဲအေးအဲ့ဒီကုသိုလ်စိတ်ဟာဒါနောက်ဆုံးပဲလို့ပြောတာ ဒီကုသိုလ်စိတ်သူ့ရဲ့လုပ်ငန်းနိဗ္ဗာန်ကိုအာရုံယူပြီးတော့မှတတ်เสียကိလေသာကိုနောက်လက်ကြံတည်တည်မွမွနုနုနယ်နယ်လေးတွေတတ်เสียမှန်သမျှကိုအကုန်တတ်ပြီးပြီဟေးဆိုတာနဲ့တပြိုင်နက်နောက်ထပ်ကံတွေကုသိုလ်အကုသိုလ်ရှိသေးရဲ့လားမရှိတော့ဘူးကျန်တာတွေကံနာမည်မရှိတော့ဘူးပြောတာကုသိုလ်အကုသိုလ်ဆိုတာနာမည်မရှိတော့အဲ့ဒီလိုမရှိတဲ့အတွက်ကြောင့်မလို့ तू ကဒီဘက်ကကံလဲကုန်မသွားဘူးလားကံပဲကုန်ပြီဒါတော့ဟောဒီကံကနေနောက်ထပ်ပေးမဲ့အကျိုးပေးခန္ဓာတွေလည်းပဲ မရှိတော့ဘူးတဲ့အဲ့ဒါကိုပြောတာနော်ဒီနေရာမှာအကြောင်းဤကုံငင်းခြင်းနော်အကုသိုလ်ကံအကုသိုလ်ကံနေပြီးတော့တခါနောက်ထပ်အဲ့ဒီကနေကံတွေကနေပေးမဲ့အကျိုးခန္ဓာဤကုံငင်းခြင်းအဲ့ဒီကုံခြင်းနှစ်ပါးပဲခိုက်မှာပေါ်လာလဲဆိုတော့ message ကလေးပေါ်တဲ့ခဏအရတ္တ message ပဲဆိုကြပါစို့အဲ့ဒီခိုက်မှာပေါ်တယ်တဲ့ဆိုတဲ့ခါကျတော့ရဟန္တာဖြစ်ပြီလို့ပြောချင်တာနော်ဒါတော့ကောင်းပြီရဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်တယောက်ဒီတဲ့ ဟောဒီအရာတမက်ကိုဖြစ်တဲ့အခိုက်လေးမှာသူတို့နောင်တုံးကလောက်ခဲ့တဲ့ကုသိုလ်မှန်သမျှလည်းဒီနေရာမှာကုသိုလ်စိတ်မဟုတ်တော့ဘူးเนาะကုသိုလ်စိတ်တွေကံနေကုန်ပြီပေါ့ဗျာပြောရမယ်ဆိုရင်အကြောင်းသမှုရိယသစ္စာဒီနေရာမှာအကုန်သေးပြီနောက်ထပ်ဘဝခန္ဓာဆောက်ရှာမရှိတော့ဘူးဘာဖြစ်လို့အကြောင်းသမှုရိယလို့ပြောတယ်လဲဆိုရင်ဦးဇင်းတို့ဟာသမှုရိယရှိလို့ကောင်းကျင်တာဟုတ်တယ်မဟုတ်လားဒီလောဘလေးရှိလို့ကောင်းကျင်တာဒါတော့ကောင်းကျင်တော့ဘာတွေလုပ်လဲ ကောင်းခြင်းပေမဲ့မကောင်းတာတွေလည်းလုပ်တယ်လေကောင်းတယ်လို့ထင်ပြီးတော့ဟုတ်တော့မလားလို့ကောင်းတာလည်းလုပ်တယ်မကောင်းတာကိုလည်းကောင်းတယ်လို့ထင်ပြီးလုပ်တယ်ဥပမာကြက်သက်ဝက်သက်ငှက်သက်နော်ကျွဲသက်နွားသက်လူသက်ပြီးတော့မှရစ်ပူဇော်မှနတ်ပြည်ရောက်မှနိဗ္ဗာန်ရောက်မှဆိုရင်မလုပ်ဘူးလားဒါတော့သူ့အနေနဲ့ကအဲ့ဒီတတ်တာကိုကောင်းတယ်လို့ထင်လားမကောင်းဘူးလို့ထင်လားကောင်းတယ်လို့ထင်တယ်တကယ်တမ်းကြတော့ဟင်းမကောင်းဘူးဒါကြောင့်အဲ့ဒီတဏှာဟာကိုကောင်းခြင်းလို့လုပ်တာဘာဖြစ်လို့လဲကိုကောင်းခြင်းလို့လုပ်တာ ဒါတော့ကောင်းချင်ပါတယ်ဆိုတော့လောဘလည်းမရှိဘူးဆိုတော့အဲ့ဒီကောင်းအောင်လုပ်တဲ့ကုသိုလ်အကုသိုလ်လည်းရှိပါဦးမလားမရှိတော့ပြီးရောဒါကလည်းပါသွားပြီကျွဲဒါကလည်းဟိုကျွဲနောက်ရေပါပေါ့နော်ဒါကလည်းပါသွားပြီအဲ့ဒါကြောင့်အကြောင်းဤခြုံငင်းခြင်းတဏှာဤကုံခြင်းထိုတဏှာကနေနောက်ထပ်လိုချင်လို့လုပ်တဲ့ကုသိုလ်အကုသိုလ်လည်းမရှိတဲ့တို့ကုသိုလ်အကုသိုလ်ကနေပြန်တိဆောက်မဲ့ဘဝလည်းငြိမ့်ပြီတဲ့အဲ့ဒီအခိုက်တန်လေးမှာတခါတည်းငြိမ့်သွားပြီကောင်းပြီဒါတော့အောင်နာလေးမှာနော် အဲဒီမက်ဖြစ်တဲ့အခိုက်တန်လေးကိုဒီမိလိန္ဒပညာရက်မှာမိလိန္ဒမင်းကြီးကမေးလို့ရှင်နာကသင်္ကဖြေတဲ့အားလေးရှိတယ်အဲ့တော့မြန်မာမြန်မာပြန်လေးနဲ့အောက်ကအဓိပ္ပာယ်လေးကိုဖတ်ကြည့်ရအောင် level လေးဖတ်လိုက်ပါအောင်ရှုမှတ် မင်းကြီးကရှင်နာဂတင်ကိုမေးတယ်ဒီမက်ကိုရောက်သွားတယ်ဆိုတာဘယ်လိုဟာမျိုးလဲဆိုပြီးတော့နော်ဒီနေရာကိုမေလင်နာမင်းကြီးကမေးတယ်မေလင်နာမင်းကြီးကမေးတော့ရှင်နာဂတင်က နေပြီးတော့မှဒီဝိပဿနာမက်ကနေပြီးတော့မှ အရိယာမက်ကိုကူးတယ်ဟာနော်ဝိပဿနာမက်နဲ့အရိယာမက်ဒါဝိပဿနာမက်အခိုက်ဆိုလို့ရှင်မက်ကဘယ်နှပါရှိလဲ ၅ပါးရှိတယ်နော်မဲ့ခင်၅ပါးအဲ့ဒါလည်းမှတ်ထားအောင်ဘာဖြစ်လို့၅ပါးဖြစ်လဲအာယုံမတူလို့နော်လောကီကိုမှတ်နေတဲ့အချိန်တုန်းကတော့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါယာမတမ္မာတတိတမ္မာတမာတိ၅ပါးကအလုံငန်းတူတယ်ဘာဖြစ်လို့လဲဆိုတော့ဝိပဿနာရှုတဲ့အခါကျတော့ယုံနာဆိုတဲ့အရှုကအာယုံကိုသူတို့ကအဖမှန်ထက်ထက်လက်တွဲပြီးတော့မှအတူတူအလုံးလုံးကြရလို့အာယုံတူတယ် ဒါပေမဲ့ဒီတမ္မာဝါစာတို့တမ္မာကမ္မန္တတို့တမ္မာအာဇီဝတို့ကြတော့သူတို့ရှုတဲ့ကြည်ရတဲ့အာယုံကပြညတ်ယူတာဘာလို့ယူလဲဥပမာထားပါတော့လူတယောက်ကိုလိမ်မယ်ဆိုလို့ရှိရင်မလင်အောင်လို့ထိမ့်သိမ်းဆောင်ရှောက်ရတဲ့ခါကျတော့ဒီအလင်ခံငါပုံကိုတတ်တော်ဖြစ်မနေဘူးလားအေးလေသူ့ကိုငါလိမ်ရမယ်ဟုတ်တယ်မလားငါလိမ်လို့မဖြစ်ဘူးဆိုတော့သူဆိုတာဘာသူဖြစ်သွားပြီလဲပြညတ်ပြညတ်ဆိုတော့သူတို့ကနော် တမ္မာဝဇ္ဇတမ္မာကမ္မတတမ္မာဆိုတော့၃ခုကပညာကိုအာယုံယူတယ်ဝိပဿနာရှုနေတဲ့အခိုင်မှာဉာဏ်နဲ့၅ပါးကယုံနာကိုယူတယ်ဆိုတော့သူတို့နှစ်ခုကတူရဲ့လားမတူဘူးမတူတဲ့အတွက်ကြောင့်သူတို့ဘယ်တော့မှမပေါင်းပေါင်းပြီးအလုံးမလောက်ဘူးအေးဘယ်ကြမှာပေါင်းတယ်လဲဆိုတော့အဲ့ဒီမက်ကိုရောက်တဲ့အခက်ကလေးပဲဘယ်ကြမှာပေါင်းအေးအတူတူလောက်တာအဲ့အဲ့ဒီအခက်ကလေးပဲလောက်တာကျန်တဲ့အချိန်မလောက်ဘူးဘာဖြစ်လို့လဲဆိုအာယုံမတူလို့ အဲ့တော့မက်ကိုရောက်တဲ့အခိုက်ကြတော့သူတို့ကအကုန်လုံးပေါင်းပြီးတော့အလုပ်လုပ်ရတယ်အကုန်လုံးပေါင်းပြီးတော့အလုပ်လုပ်တဲ့အခါကျတော့အခုနက Loki မက်ကေအနေနဲ့လုပ်ခဲ့တဲ့၅ပါးရောစောစောလေးတို့ကအာယုံမတူလို့သူ့ဘာသူဘေးထွက်ထိုင်နေတယ်ကျန်တဲ့သီလမက်ကေ၃ပါးရောပေါင်းပြီးတော့အာယုံကဘာဖြစ်သွားပြီလဲဆိုတော့နိဗ္ဗာန်ဖြစ်သွားပြီနိဗ္ဗာန်ကအာယုံပြုတဲ့အခါကျတော့သူတို့အာယုံတူမသွားဘူးလားအဲ့ကျမှပေါင်းတာနော်အဲ့ကျမှပေါင်းတာအဲ့တော့တစ်ခါတည်းလေလူတွေမှလည်းရှိတယ်မို့လားလို့ ခင်ဗျားတို့ဘယ်မှာလုပ်တယ်လဲဆိုတော့ငါကျုပ်တို့ဘယ်ကုမ္ပဏီမှာလုပ်ပါတယ်ဆိုတော့ဟိုလူကလည်းဘယ်ကုမ္ပဏီမှာလုပ်တယ်ဆိုတော့ဟာဒါဆိုမင်းတို့နှစ်ယောက်အတူတူအလုပ်ဆင်းရတာလားဆိုတော့ဟာမဟုတ်ဘူးဟာဘာဖြစ်လို့လဲခင်ဗျားတို့ကုမ္ပဏီတခုတည်းလုပ်ပြီးတော့ဘာဖြစ်လို့အတူတူမဆင်းလဲဆိုတော့ तू က night shift ပြုတ်ကညနာနာရော day shift မတူဘူးမတူဘူးဆိုတော့အတူတူဆင်းရလားမဆင်းဘူးလေဒေသမဒေးဆင်းမှာပေါ့ night သမ night ဆင်းရမှာပေါ့ဆိုတော့ကုမ္ပဏီမတူဘူးလားဆိုတော့လေအတူတူပဲဗျာဟုတ်လားအဲဒါမှသူတို့အကုန်လုံးအခုလို high season ကြတော့သူတို့အကုန်လုံးရှင်းရမှာလေ ကလည်း infantry တွေလို့တော့အကုန်ကောက်ရမှာဆိုတော့ဒေသမားတွေနိုင်သမားတွေပေါင်းရတာရှိတယ်မဟုတ်လားတခါတည်းလေးလေအကုန်ပေါင်းလောက်ရတာလေအေးအဲ့ဒီအခိုက်လိုပဲဒီ Thanksgiving တို့ Christmas တို့မှာသူတို့ high season ရောက်တော့အကုန်ပေါင်းလောက်သူလိုပဲလောကုတ်တရာကိုအခိုက်ရောက်ပြီဆိုကကျမ day ရော night ရောပြန်ပေါင်းတာအဲ့ကြတော့အာယုံကတူသွားပြီလေအာယုံကတူသွားပြီအဲ့ဒါကြောင့်မလို့ဒီ logi ရှုတဲ့အချိန်တုန်းကနော်ဝိပဿနာမဲ့ခင်က၅ပါးပဲရှိတယ်လောကုတ်တရာအခက်ကိုလောက်တော့မဟေးဆိုတဲ့အခါကျမှအခုန၃ပါးရော၅ပါးပြန်ပေါင်းတော့ဘယ်နှပါးဖြစ်သွားပြီလဲ အဲ့ဒီခိုက်ကလေးကကြာကြာမဖြစ်ဘူးမဲ့အခိုက်ကလေးပဲဖြစ်တာမဲ့ခိုက်ပြီးလို့ရှိရင်သူတို့ပြန်ပြီးတော့တခါပြန်သွားပြီဆိုလို့ရှိရင်ကျန်တဲ့ဟာကဒီတိုင်းပြန်ဖြစ်နေတယ်ဥပဒနာပြန်ရှုရမှာမဟုတ်လားအဲ့ဒါကြောင့်လောကီမဲ့ခင်ဆိုရင်ဘယ်နှပါလဲလောကုတ္တရာမဲ့ခင်ဆိုရင်၈ပါအဲ့လိုမှတ်ထားနော်သူတို့အဲ့ဒါ၅ပါး၈ပါးဘယ်လိုကွဲတယ်လဲဆိုရင်စောစောလေးတော့ဥပဒနာရှုတဲ့ခိုက်တုန်းကမတူလို့သီလမဲ့ခင်၃ပါးကပြဉ္ညာကိုအာယုံယူတယ်ဥပဒနာမဲ့ခင်၅ပါးက ယုံနာကိုအာယုံယူတယ်ယုံနာပရမတ်ကိုအာယုံယူတယ်ဒါကြောင့်ယုံနာပရမတ်နဲ့ပညာကွဲနေတဲ့အတွက်ဒါရိုက်ကြီးတွဲလို့မရဘူးသို့တော်လည်းပဲသူတို့ခွဲတယ်ဆိုတာကတခါတည်းကြီးလုံးဝ separate ခွဲတာမျိုးမဟုတ်ဘူး session ခွဲတဲ့သဘောပဲဒေးနေနိုင်နိုင်နေခွဲတဲ့လောက်ပဲကုမ္ပဏီကတော့အတူတူပဲမဟုတ်လားနော်နိဗ္ဗာန်ရာရေးပဲလေဒါကြောင့်မလို့သူတို့တစ်ခုနဲ့တစ်ခုကတော့နိုင်သမားလောက်တိုင်းနဲ့ဒေသမားလောက်တာအကျိုးသွားပြီးတော့အတူတူသွားပြန်ပေါင်းရတယ်အကျိုးကြတော့ဒါတော့ သီလဘာကြောင့်စောင့်တယ်လဲသီလစောင့်တာဒီသီလစောင့်ခြင်းကြောင့်တမာရီမဖြစ်ဘူးလားတမာရီရှိတဲ့အတွက်ပညာဖြစ်တယ်ဟောအဲ့လိုပြန်ဆက်တဲ့ခါကျတော့တူမသွားဘူးလားတူသွားတယ်ဒီသီလရှိလို့တမာရီကောင်းတာတမာရီကောင်းလို့ပညာဖြစ်တာသူတို့အဲ့လိုပြန်ဆက်ရတယ်ဒါကြောင့်မလို့နောက်ဆုံးအချိန်ကြတဲ့ခါကျတော့ပြန်ပေါင်းသွားတယ်နော်ပေါင်းတဲ့အချိန်ကျတော့ပြန်ပြီးတော့၈ပါး၈ပါးကျတော့ဗာမဲ့ခင်ဖြစ်ပြီလေလောကုတ္တရာမဲ့ခင်၅ပါးဆိုရင် လောကီမက်ခင်ဝိပဿနာမက်ခင်နော်လောကီမက်ခင်ပြောပြောဝိပဿနာမက်ခင်ပြောပြောမာစီဆရာတော်ကြီးရတဲ့သူကိုအလုတ်သမားမက်ခင်နဲ့ဗာမက်ခင်လဲအလုတ်သမားမက်ခင်ဝါကမက်ခင်စပေါ့နော်ဟာလားအလုတ်သမားတွေဘာဖြစ်လဲလဲဆိုတော့တောက်လျှောက်လုံနေရတာဒါတော့အဲ့ဒီတောက်လျှောက်လုံနေတဲ့ကာရကမက်ခင်၅ပါးအလုတ်သမားမက်ခင်၅ပါးဒီဒီမက်ကိုမရောက်သေးခင်မှာတောက်လျှောက်ဒီယုံနာဒီနံကိုကြီးပဲထပ်ပြန်တယ်လဲလဲရှုနေရတာဘာပဲရှုလဲယုံနာကြီးပဲရှုနေရတာနော် ယုံနိုင်ကြီးပဲရှုနေရတဲ့ခါကျတော့တခါတလေယောဂီတွေကမေးတာပါလားရှင်ဗျဒါပြီးရင်ဒီလိုဘာစစ်ရှုမလဲဒီယုံနာပဲဒီဥပါဒနဲ့ခန္ဓာပဲတောတာပန်ဖြစ်ပြီးလို့တဂရာဖြစ်ခြင်းလဲဒီယုတ်ဒီနာဒီဥပါဒနဲ့ခန္ဓာပဲအနာဂံဖြစ်လဲယန္တာဖြစ်လဲဒီယုံနာပဲပြန်ရှုရတာပဲနော်ဒီယုတ်ဒီနာကယန္တာဖြစ်ပြီးတောင်းမှထပ်ရှုရတော့မသိပဲထပ်ပြီးတော့ဟလာသမပတ်တွေဝင်စားခြင်းအဲ့ဒီဟာတွေပြန်ညံနေဝင်စားဟုတ်တော့မလားဒါတော့ဒါတွေပဲပြန်ရှုနေကြတာဆိုတဲ့အခါကျတော့ရှုစရာကတော့ဒါပဲ ဒါပေမဲ့အရှုဉဏ်ကတော့တူရဲ့လားဆိုတော့မတူပြောင်းပြောင်းသွားတယ်နော်ဒါကြောင့်မလို့တခါတလေဥပဒနာအားထုတ်တဲ့ပုံကိုယ်တွေဟာမိမိကိုယ်ကိုတက်တယ်လို့မထင်ဘူးသူတို့ကတကယ်တမ်းကျတော့ဒီနေ့မှအလုတ်ဝင်တဲ့သူနဲ့တလားကိုယ်တင်စလုံနေတဲ့သူနှစ်ယောက်ဟာအရှုခံအာယုဏတူမယ်အရှုဉဏ်တူပါတော့မလားမတူဘူးသူတို့ရဲ့ experience ကကွာခြင်းတန်းကွာသွားပြီနော်ဒါကြောင့်မိမိတို့ကိုယ်ကိုမိမိတို့လည်းတခါတည်းအဲ့လိုလေးအားပေးရတယ်ဆင်ခြင်ရတယ်နော်ငါရွေ့နေပါလားလို့ဒီလောက်တော့သိတာဦးစင်တခါတော့ငါပြောတယ်မို့လား နှစ်ပေါင်းများစွာလုပ်နေတဲ့လက်သမားကြီးရဲ့လက်ဆောက်လက်ရရိုးဟုတ်တယ်မဟုတ်လားသူတို့ဆောက်တော့ဟာသူတို့ကင်ပန်များတော့အဲ့ဒီသူလက်ရိုးမှာဘာဖြစ်နေဆိုတော့လက်ရထင်တယ်ဒါပေမဲ့တနေ့တနေ့နဲ့ကင်ပန်များလို့တာသူဒါလေးကချိုင်လာတာဒါပေမဲ့တခါခုတ်လိုက်ပြန်ကြည့်လိုက်ချိုင်ရလားခမရတို့အဲ့လိုလူတွေတရင်နေလေးထိုင်လိုက်ဘလောက်တက်တယ်လဲကြည့်လိုက်နေမြောက်တက်ပင်စိုက်တယ်လို့ဖြစ်နေဘယ်လိုလုပ်ရှင်မလဲ နှုတ်နှုတ်ကြည့်တော့အမျက်ကမထွက်တော့ဘူးရှိပြီးသားသေဘူးပဲရှိတော့တယ်ဆိုတော့ဒါကြောင့်မလို့အာယုံကိုဒီဝိပဿနာရှုပြီဆိုတာစိုက်ပြီးတော့မှလို့သူတော့မဟုတ်ပါဘူးတရက်လောက်လောက်လိုက်တခါတည်းနှုတ်လိုက်တရက်လောက်လောက်နှက်လို့ဘယ်လိုလုပ်အမျက်ထွက်မလဲဟုတ်တယ်မို့လားခင်ဗျားတို့လက်ရိုက်ကဘယ်တော့မှအရာမတင်တော့ဘူးကွာရှေ့ကိုစိုက်ပြီးတော့အာသွန်ခွန်ဆက်လောက်မယ်သူတို့နှုတ်နှုတ်ကြည့်နေတာအဲ့တော့ဒါပေမဲ့စက်တိုက်စက်တက်စက်တက်လောက်ပါများလို့ရှင်တော့အရာထင်မလားဟုတ်လားထင်တယ်ရရှိလာများလာရှိလာများနှက်ရှိလာများဖြစ်တော့ဒီအတိုင်းပဲဝိပဿနာဆိုတာအဲ့ဆောက်လက်ရိုးလို့ပဲ နော်လက်ကင်ရိုးလိုပဲလက်သမားရဲ့တူတို့ဆောက်တို့နော်အဲ့ဒီအယိုးလိုပဲတဲ့တဖြည်းဖြည်းချင်းသူအရာထင်တာဒါတော့ရှေ့မှာတော့တောက်လျှောက်ဒီယုံနာသင်္ခါရတွေကိုရှုရင်းနဲ့ပရိကံဥပဇာအနုလုံဆိုတဲ့နေရာရောက်လာပြီတဲ့နော်ရောက်လာတဲ့အခါကျတော့အစင်စင်အထက်ထက်နှလုံးသွင်းသောထိုသူဤထိုစိတ်သည်ဆိုတာကထိုသူဤဆိုတာဝိပဿနာရှုနေတဲ့ယောဂီထိုစိတ်သည်ဆိုတာကလည်းအခုလက်ရှိဝိပဿနာမဲ့ကမဲ့ရှိသေးတယ်နော် ဝိပဿနာမဲ့ခင်စိတ်သည်သင်္ခါရတို့ဖြစ်စဉ်ကိုလွန်မြောက်၍ဆိုတဲ့အခါကျမှဘယ်ရောက်သွားလဲဆိုတော့စောစောလေးတော့ငါပြောပြီးဘယ်ရောက်သွားလဲဂေါတရဘူးဂျားတဲ့မကြော်နဲ့လေဂေါတရဘူးရောက်မယ်ဖြစ်စဉ်ကိုကြော်ရမှာမဟုတ်လားနော်ဒါစာစာထဲမှာဟိုတဲ့ဆိုတော့သင်္ခါရတို့ဖြစ်စဉ်ကိုလွန်မြောက်၍တဲ့ဂေါတရဘူးရောက်တာနဲ့သင်္ခါရအာယုံပြုသေးလားမပြုပါဘူးဘယ်အာယုံပြုနိဗ္ဗာန်အာယုံပြုပြီ လွန်မြောက်၍သင်္ခါရအစင်မဖြစ်ရဆိုလိုတာဒီသင်္ခါရဖြစ်လိုက်ပြည့်လဲအစင်တန်းကြီးမဖြစ်ရနိဗ္ဗာန်သို့တက်ဝင်ဤနော်မင်းမြတ်သင်္ခါရအစင်မဖြစ်ရနိဗ္ဗာန်သို့အစင်ရောက်သော ကောင်းစွာကျင့်သောသူကိုနိဗ္ဗာန်ကိုမျက်မှောက်ပြုသူဟုဆိုအပ်ဤဆိုလိုတာကမျက်မှောက်နိဗ္ဗာန်ကိုစိုက်တယ်စိုက်တယ်ဆိုတာဘယ်လိုအချိန်ကိုပြောတာလဲလို့မေးတာပါပဲနော်ဒါတော့ဒီတိုင်းကြည့်ရင်တော့စာကစာသိပ်ဆန်တော့ဦးဇင်းတို့တာမန်စာဖတ်ပုဂ္ဂိုလ်တွေအတွက်နော် နားလည်ဖို့ခက်တယ်ဒါကြောင့်မလို့မာစီဆရာဘုရားကြီးရဲ့သူ့ရဲ့တရားတွေကနေဦးဇင်းတို့စကလုံးပြေပြေလေးနဲ့ဟာဦးဇင်းထပ်ထက်ပေးထားတာရှုမှတ်လို့မဆုံးနိုင်သည်ဆိုတာကနော်ဝိပဿနာဉာဏ်တမာရီအားကောင်းတဲ့ပုံကိုယ်တွေကစောစောကပြောခဲ့ပြီးပြီအာယုန်တွေဟာဒီမှတ်စရာအာယုန်တွေတစ်ခုတစ်ခုတစ်ခါတည်းကိုယ့်ရှိကိုပြေးလာသလိုပဲပြေးလာတာဆုံးသေးရလားဆိုတော့မဆုံးဘူးဟာမြင်လို့မှတ်ရတယ်ကြားလို့မှတ်ရတယ်ဟာနားလို့မှတ်တယ်နားလို့မှတ်တယ်ဟာထိလို့မှတ်တယ်သိလို့မှတ်တယ်ဆုံးရလား မဆုံးဘူးဆိုတော့ဒါတွေကိုမှတ်နေရတာဆုံးတယ်လို့ရှိရလားရှိပါဘူးအာဘယ်တော့မှဆုံးမမလဲနော်ဒါကြောင့်မလို့တချို့ကမမှတ်နိုင်လို့ကိုဒီတိုင်းပဲဖြစ်နေတယ်ဆိုတော့သိုံပဲသိနေရတာအဲ့ဒါလောက်ထိမြန်းလာတာအဲ့တော့အဲ့ဒီလိုမျိုးရှုမှတ်လို့မဆုံးနိုင်သည့်ယုံနံဖြစ်ဖြစ်မှုများကိုနော်အခုဒီနေရာကြတော့ထူးခြားသွားပြီဒီယုံနံဆိုတာက နောက်ဆုံးအချိန်ကလေးဟာထင်ရှားတာကယုတ်လည်းဖြစ်ခြင်းဖြစ်မယ်နံလည်းဖြစ်ခြင်းဖြစ်မယ် တဏိခန္ဓာ၅ပါးတည်းကယုတ်လည်းဖြစ်နိုင်တယ်ဝေဒနာလည်းဖြစ်နိုင်တယ်သင်ညာလည်းဖြစ်နိုင်တယ်သင်္ခါရလည်းဖြစ်နိုင်တယ်ဝိညာဉ်လည်းဖြစ်နိုင်တယ်ဒီခန္ဓာ၅ပါးတပါးပါယုံနာလို့ပြောရင်ယုတ်သုံးမုတ်နံနော်အဲ့နှစ်ပါးတပါးပါအဲ့ဒီထက်ကမှတခါဒီအထင်ရှားဆုံးအထင်ပေါ်ဆုံးအာယုံကိုဖမ်းကင်ထားလိုက်ပြီမလောက်လိုက်ပြီလေအေးခမရတို့လက်ထက်မှာအခုဖမ်းထားလိုက်ပြီမိထားလိုက်ပြီလို့သဘောပေါက်တာနော်အဲ့တော့အာယုန်တစ်ခုကိုရုပ်သုံးပုံနာမ်ကိုဖမ်းပြီးတော့မှ အခုနကအနိစ္စဒုက္ခအနတ္တလို့အဖန်မှန်ထထနော်ပฏิသင်္ခာဉာဏ်တော့ကရှုခဲ့တယ်သင်္ခါရုပ္ပကဉာဏ်ဆက်ရှုတော့မယ်နော်ဒီအနိစ္စဒုက္ခအနတ္တဒါတော့အနုလောမဉာဏ်ဆက်ရှုရတော့မယ်အေးရှုတဲ့အခါမှာနောက်ဆုံးအချိန်ကလေးကြာတော့အနိစ္စဒုက္ခအနတ္တလို့သုံးခုတည်းကအထင်ရှားဆုံးတစ်ခုကိုပြန်ဖမ်းလိုက်ပြန်ပြီအနိစ္စဆိုအနိစ္စအနိစ္စအနိစ္စဒုက္ခကိုထင်ရင်ဒုက္ခဒုက္ခဒုက္ခဒါတော့ရုပ်အနိစ္စအနိစ္စနော်နာမ်ဒုက္ခနာမ်အနိစ္စအနိစ္စဖြစ်မသွားဘူးလား အဲ့ဒီဟာကိုပြောတာ သုံးခုလုံးကြီးမဟုတ်တော့ဘူးအထင်ရှားဆုံးနော်ဒါတော့အထင်ရှားဆုံးတစ်ခုကိုဖမ်းပြီးတော့မှရှုပြီးတော့မှအဲ့ဒီအာယုံကလေးရဲ့ဇက်တိုက်ဖြစ်နေတာကိုထင်ထင်ရှားရှားပိုင်ပိုင်ခြားခြားပြက်ပြက်သားသားကြီးကြီးလင်းလင်းဘယ်တော့မှမထိမမြင်မတွေ့ကြရဘူးတဲ့ဝိပဿနာဉာဏ်ရဲ့ခေါင်ထိပ်ရောက်သွားတာနော်အဲ့ဒီခေါင်ထိပ်ရောက်တဲ့ဝိပဿနာကိုအခု ဟောတိခါပတ္တဝိပဿနာလို့လည်းခေါ်သေးတယ်ဥစဉ်စာမရေးခဲ့ဘူးအဲ့ဒါနော်တိခါပတ္တတာလုံးကြီးတင်တိခါကိုရေးချခါပတ္တကပစောက်ကိုတနှလုံးဆက်တိခါပတ္တဝိပဿနာဉာဏ်လို့လည်းခေါ်သေးတယ်ဆိုလိုတာကဒီနေရာကိုရောက်ပြီဆိုလို့ရှိရင်ဝိပဿနာရဲ့ခေါင်ဒိတ်ဉာဏ်လို့ပြောတာနောက်ထပ်ထိတ်မရှိတော့ဘူးပြီးပြီနော်အဲ့ဒါကသူတို့စကလုံးရဲ့ပရိယေပေါ့ဟုတ်ဌာနာဂါမိနီလို့လည်းခေါ်တယ် တိခာပတ္တဝိပဿနာဉာဏ်လို့လည်းခေါ်တယ်ဘယ်လိုခေါ်လဲဝိပဿနာဉာဏ်တိခာပတ္တဆိုတာ တိခာဆိုတာထိတ်ပြောတာနော်ပတ္တဆိုတာရောက်တာထိတ်ကိုရောက်သွားတာဆိုတော့ဝိပဿနာရဲ့နောက်ဆုံးအပိုင်းကလေးနောက်ဆုံးအပိုင်းကလေးမှာ နောက်ဆုံးအပိုင်းကလေးပဲဒီနော်အဲ့ဒီတော့အပိုင်းမှာ30ခွဲရင်နောက်ဆုံးပိုင်းကိုရှေ့ပိုင်းအလယ်ပိုင်းနောက်ပိုင်းလို့ခွဲလိုက်ခွဲလိုက်လို့ရှိရင်အဲ့နောက်ဆုံးပိုင်းရဲ့နောက်ဆုံးပြောတာ အဲ့ဒီအချိန်လေးဟာနောက်ထပ်ပြန်ပြီးတော့ကြော့စရာရှိသေးရလားမရှိတော့တဲ့သူကိုဝိပဿနာရဲ့ခေါင်တိုက်ဖြစ်လို့တခါတလေစာပေမှာတိခါပတ္တဝိပဿနာဉာဏ်လို့လဲသုံးတယ်တခါတလေမှာဥဋ္ဌာဏဂါမိနေဝိပဿနာဉာဏ်လို့လဲသုံးတယ်သူတို့နှစ်ခုအတူတူပဲလို့မှတ်ထားနော်အဲ့ဒီနေရာကိုရောက်ဦးစင်းလက်လာပြန်ပြောကြအောင်ပြောလို့မရဘူးဟုတ်လားတခါတလေကျရင်တပည့်ရဆရာတရှေ့ရောက်ချင်းရောက်သွားတာနော်ကောင်းပြီအဲ့ဒီတော့အဲ့ဒီကိုရောက်လာတဲ့ခါကျတော့ အခုနကဇက်တိုက်ဇက်တိုက်အစင်မပြတ်ဒလဇက်ဖြစ်နေတဲ့ဆိုတဲ့ဟာတွေကိုမှတ်ရင်းကနေပြီးတော့မှပရိကံဥပဇာအနုလုံးဆိုတဲ့နေရာဝင်လာတာဝင်လာတဲ့အခါကျတော့နောက်ထပ်ဒီယုံနာတွေကိုအနေစာဒုက္ခအနတ္တလို့ရှုဖို့ရှိသေးလားမရှိတော့အဲဒါကြောင့်လို့သူ့ကိုတိခပတ္တဥပဒနာလို့ခေါ်တာအနုလုံရောက်တော့အခါနောက်ဆုံးရှုတိမှုဖြစ်ပေါ်လာ၏တဲ့နော်၎င်း၏အခြားမှန်တဲ့အရှုခံအာယုံဖြစ်သည့်ရှုတိဇရာတွေရော အရှုခံအာယုံကဘာတင်ပါလဲ ယုတ်နဲ့နာမ်ကောင်းပြီရှုသိနေသည့်စိတ်ရောဒီနေရာကျတော့ message ဖြစ်သွားပြီလို့မှတ်ပါဘာစိတ်လဲနော်ကိုတူတူကိုကြော်လိုက်တော့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီနေရာမှာကနိဗ္ဗာန်အာယုန်နဲ့ကိုကိုင်းပြီးတော့ညွတ်သွားမယ်ဆိုတော့နော်ကိုင်းညွတ်နေတဲ့အဆင့်ကနေပြီးတော့မှနိဗ္ဗာန်အဲမေညာနဲ့ကိုဝင်သွားပြီပဲဆိုကြပါစို့ရှုသိနေသည့်စိတ်ရောပြတ်ဆဲချုပ်ငြိမ်းခြင်းသဘောတည်းသို့ညွတ်ကိုင်းကြရောက်သွား၏ညွတ်ကိုင်းတာကဘာလဲ ဂေါတရဘူးကြာရောက်သွားတယ်ဆိုတာကမဲ့ကြာရောက်ဆိုတာဘာဟုတ်ကြအရှုကံယုံနံရော ရှုသိနေတဲ့ဉာဏ်ရောငြိမ်းသွားချုပ်သွားတဲ့သဘောပြောတာအဲ့ဒီသဘောကိုအသင်္ကတဘာတယ်လဲဟောဘက်ကသင်္ကတဒီဘက်ကအဲ့ဒီမှာပြောင်းပြန်နေဖြစ်ကုန်တော့တာအဲ့ဒါပဲဆိုတော့ဒီဘက်ကသင်္ကတဟောဘက်ကအသင်္ကတနော် ဒီဘက်ကမရဏဟိုဘက်ကအမရဏအဲ့လိုတွေအကုန်လုံးဆန့်ကျင်ဘက်တွေကြီးပဲဖြစ်သွားပြီနော်ဒီဘက်ကဖြစ်တယ်ဟိုဘက်ကမဖြစ်မဖြစ်တယ်နော်ဒီဘက်ကလှုပ်ရှားတယ်ဟိုဘက်ကငြိမ့်တယ်အဲ့ဒါမျိုးအဲ့လိုရဓာတ်သဘောတွေပြောင်းသွားတာဒါကြောင့်နိဗ္ဗာန်နိဗ္ဗာန်ဆိုတာအကောင်ထဲအလုံးရအယောင်အဝါသွားရှာမယ်တော့မကြံနဲ့ဘာမှရှာလို့မရဘူးသူသည်သူ့ကိုနားလဲအောင် နော်နှစ်ခုအနိစ္စဆုံးဆက်မယ်ဆိုလို့ရှိရင်ဦးဇင်းတို့အခုပြဉ္ညာဆိုတဲ့ယောက်ျား ယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့ပညာဓာတ်ကြီးတွေကိုဖြက်ဒီပညာရဲ့ဓာတ်ထဲမှာဘာပဲရှိတယ်လဲဆိုရင်ယုံ nant ဖြစ်ဖြစ်ပဲရှိတယ်လို့မှတ်ဘာနဲ့ဘာပဲရှိလဲအဲယုံ nant ရှိတယ်အဲ့ဒီယုံ nant ကလည်းဖြစ်ဖြစ်ပဲရှိတယ်သူတို့ရဲ့လက္ခဏာကဘာလဲဖြစ်ဖြစ်သင်္ကတာလက္ခဏာကဖြစ်ဖြစ်အဲ့ဒီဖြစ်ဖြစ်အစင်အတန်းကြီးကဒီဘက်ချမ်းဖြစ်ဖြစ်အစင်တန်းကဒါတော့ဖြစ်ဖြစ်အစင်တန်းကိုဓာတ်သဘောတစ်ခုထားကြည့်နော်ဖြစ်ဖြစ်နေတဲ့ဓာတ်ဘာနဲ့ပါလဲ ဖြစ်ပြနေတဲ့ဓာတ်ယုံနဲ့နာမယ်ဆိုတော့ယုံနဲ့နာကိုဓာတ်သဘောနဲ့ပြောရင်ဖြစ်ပြနေတဲ့ဓာတ်ပဲဒါတော့အဲ့ဒီဓာတ်သဘောမှသည်မဖြစ်မပြစ်တဲ့ဒီဘက်ကိုပြောင်းသွားတာဆိုတော့ဖြစ်ချင်းဖြစ်ချင်းဆန့်ကျင်ဘက် versus ပေါ့ဟုတ်လားမဖြစ်မပြစ်ဆိုတော့သူတို့နှစ်ခုတူနိုင်မှာမလားမတူတော့ဘူးဒီဘက်ကဖြစ်ပြစ်မယ်ဒီဘက်ကအဖြစ်ပြစ်ငြိမ့်မယ်ဒီဘက်ကပူမယ်ဒီဘက်ကအေးမယ်ဒီဘက်ကလှုပ်ရှားမယ်ဒီဘက်ကငြိမ့်မယ်ဒီဘက်ကမွေးရမယ်သေရမယ်ဒီဘက်ကမွေးခြင်းသေခြင်းမရှိတော့ဘူး ဓာတ်သဘောပဲပြောင်းသွားနော်အဲ့ဒီလိုဓာတ်သဘောပြောင်းသွားရင်တော့နိဗ္ဗာန်ကိုအလုံးထက်အကောင်အကောင်နေအယောင်နေရှာနေတာကိုဝုံဝုံဝါဝါကြီးလားဘလို့ကြီးလဲဘိမှန်ကြီးလဲဆိုတဲ့အစွဲကနေပြီးတော့အော်တကယ်တမ်းကျတော့ငါတို့ဖြစ်ဖြစ်တဲ့ဓာတ်ဘက်ကနေမဖြစ်တဲ့ဓာတ်ဘက်ကိုပြောင်းသွားတာပဲဟုတ်တယ်မို့လားဒါကြောင့်ဓာတ်သဘောကိုရောက်ပြီဆိုရင်ကင်လို့ရရလားမရဘူးဒါတော့ဦးဇင်းတို့ဗမာတွေမှာဒါကြောင့်မလို့ဓာတ်သဘောကိုရောက်လို့ကင်လို့မရရင်လျှက်စစ်ဓာတ်ဓာတ်မိဓာတ်ဘူးဓာတ်ခဲပြောဦးလား ဟုတ်တယ်လေခမရတို့ကဓာခဲကြီးကင်လို့မရဘူးလားအဲ့ဒီမီးလင်းတဲ့ဟာလေးကြုတ်ကင်ပြလားကင်လို့မရတော့ခမရတို့အဲ့ဒီထဲမဲမဲကြီးပဲကင်ပြလို့ရမယ်ဒါမှမီးလင်းတဲ့ကြာကင်လို့မရတာဘူးလေဒီမီးလင်းတဲ့ထက်မှာအမီးပြုတ်ဓာတ်ကကိန်းနေတာမဟုတ်လားအေးအဲ့လိုပဲဆိုတော့နိဗ္ဗာန်ရဲ့ဓာတ်သဘောတဘာဝရဲ့ဓာတ်သဘောတွေဟာအခန်းတော့ရှိတယ်သို့တော့အဲ့ဒီအခန်းကိုတိုက်ရိုက်သူလားလို့ပြောလို့မရဘူးနော်မာနေတဲ့အရာကြီးတစ်ခုကို ပထဝီဓာတ်လို့ပြောလို့မရဘူးလားရတယ်သို့တော်လည်းပဲဓာကြီးကိုပဲဓာကြီးကိုပထဝီလို့ပြောမလားဆိုတော့မဟုတ်ဘူးဒီထဲမှာပါနေတဲ့မာကြောတဲ့ဓာတ်ကိုပြောတာဓာတ်သဘာဝကိုပြောတာနော်အဲ့ဒါတော့ဓာတ်သဘောကိုပြောပြီးဟဲ့ဆိုလို့ရှိရင်တော့အကောင့်ထဲရှာဖို့မစဉ်းစားနဲ့ဘာပဲရှာမလဲဆိုရင်ဓာတ်သဘာဝကိုပဲနားလည်အောင်စဉ်းစားရတယ်အဲ့တော့အခုဖြစ်ချင်းပြစ်ချင်းဆိုတဲ့ဓာတ်သဘာဝမှသည်မဖြစ်မပြစ်တဲ့ဓာတ်သဘောတစ်ခုကိုသွားတွေ့တဲ့အတွက်ကြောင့်အော်ဒီဘက်ကငြိမ့်နေဟာပါလားလို့ သေးသေးချာချာတက်တက်ခွာခွာမြင်သိလိုက်တဲ့အခိုက်ကိုတောတအနိဗ္ဗာန်ကိုမြင်တဲ့အခိုက်လို့ခေါ်ပါတယ်တဲ့ရှင်နာဂသင်ကပြန်ပြီးတော့ဖြေတာနော်ကောင်းပြီဒါတော့ဦးဇင်းတို့ဒီတောတာပန်ဖြစ်ပြီပဲဆိုကြပါစို့နော်တောတာပန်ဖြစ်ပြီဆိုလို့ရှိရင်ဦးဇင်းပေးလိုက်တဲ့စာမျက်နှာအပိုတဲကတောတာပတ္တိမေဤများလှသည့်အကျိုးများဆိုတဲ့မြန်မာလိုလေးဖတ်ကြည့်အောင်ဆိုနော်

ထားအောင်နော်ဦးဇင်းတို့စခဲ့တာကသောတာပတ္တိမေကဝီထိကြပြီးတော့သောတာပန်အဖြစ်နဲ့ပြောနေတာဆိုတော့သောတာပတ္တိမေကိုရောက်ပြီဆိုတာ ਨੇ နော်အားကြစရာတွေအများကြီးပဲဦးဇင်းတို့ပြိဿများဒီပါဠိလိုမတက်လို့ပါဠိလိုများတိုင်ပို့ပြီးတော့အရသာရှိတယ်အောက်ကပါဠိကနာကေယုလင်စေတမေကောလောဘခန္ဓာတွေနဲ့နေပိစနာမေဝကရောတိအပိစာခောအနမတေကတန္တရဝတ္တဒုက္ခသမုဒ္ဒံသောတိဒီအဲ့ဒီတလုံးလေးကြားလိုက်တာ ਨੇ ကိုဟာ ကောက်လိုက်တာတခါတယ်နော်ပါဠိများနားလည်မဆိုရင်တော့နော်ဒါစားပြီးတဲ့အရာသားလေးကိုစားလို့ကောင်းတော့ပြတ်သွားရင်ပါဇက်ကလေးကဘယ်လိုကြံခဲ့လဲရှာလေးနှခမ်းရစ်ပြီးပြတ်စားပြတ်စားတဲ့ကြာဦးဇင်းတို့လည်းဒီလိုပဲနှခမ်းမရစ်နေတကယ်စားစရာပါဇက်တည်းမရှိဘူးကောင်းမှန်းတော့သိတယ်နော်အဲ့တော့တိတ်ပြီးတော့အားရဖို့ကောင်းတယ်ပေါ့ဗျအားရှိဖို့ကောင်းတယ်ပေါ့နော်ရောက်ချင်ဖို့လည်းကောင်းပါတယ် ပြောချင်တာကသောတာပတ္တိမေကိုရောက်လိုက်ပြီဆိုရင်သောတာပန်ဖြစ်ပြီပေါ့နော်သောတာပန်ပုဂ္ဂိုလ်ဖြစ်ပြီဖြစ်တဲ့အခါကျတော့ဘာပြောလဲဆိုရင်သောတာပန်ဖြစ်လိုက်တာ ਨੇ ဒီအကျိုးတွေကဒီ benefit တွေကတန်းစီပြီးတော့ရလာတာပဲတခါတည်းမနေဘူးပဲမနေဘူးပဲနော်အဲ့တော့သောတာအိမက်ဒီလောဘဒုံစသည်တို့ကိုဖောက်ခွဲခြင်းကိုသာလျှင်ပြုသည်မဟုတ်သေးဆိုတာဒီလိုသူ့ရဲ့ဦးဇင်းတို့စောစောလေးတုန်းကဟိုးကအာဂုတ္တရူနဲ့မက်ဆိုတဲ့အချိန်တုန်းကမက်ကိုရောက်တဲ့အခိုက်တန်းလို့သူပြောတယ်မဟုတ်လား မက်ကိုဘယ်လိုရောက်တယ်လဲဆိုလို့ရှိရင်မက်ညံသည်ကုတ္တရဘူးသို့အစဉ်လိုက်လျက်တာလျက်တန်ត្រာ၌ဘယ်တော့မှမဖောက်ခွဲမဖြစ်စီးခဲ့ဘူးတဲ့လောဘတုံဒေါသတုံမောဟတုံတွေကိုဖောက်ခွဲဖြစ်စီးရင်ဖြစ်ပေါ်လာတယ်ဟုတ်တယ်မဟုတ်လားဆိုလိုတာကသောတာပတ္တိမက်ကိုကြာခိုက်အဲ့ဒီအခိုက်မှာပဲဖြစ်တာကြာလဲကြာဖြစ်လဲဖြစ်ဟုတ်တယ်မဟုတ်လားတခါတည်းလှုပ်သွားတယ်သူအဲ့လိုစောစောပြောပြီးပြီနိဗ္ဗာန်ကိုတက်ရဲ့အာယုယူတယ်ဒါကသူ့ရဲ့ main function ပေါ့နော် main function သူဒါကိုလှုပ်လှုပ်တယ် သို့တော့ side job တွေကဘာကြံသေးလဲဆိုတော့ဒုက္ခသစ္စာကိုသိရတယ်သမုဒယသစ္စာကိုပယ်တယ်မဂ္ဂသစ္စာလည်းပွားတယ်အဲ့ဒါ side job ပဲဆိုတော့ तू ဘယ်နှခုပြီးလဲလေးခုလုံးပဲဒါပေမဲ့တစ်ခုပဲအဓိကနော်မညံဘာကိုလှုပ်တယ်လဲလို့ပြောရင်တော့နိဗ္ဗာန်အောင်ယူတယ်မမစင်တယ်နော်ဥဩဇရာတင်နဲ့ခမရတို့တက်လဲသွားတက်တယ်နိဗ္ဗာန်တော့ပေါ်တယ်ဆိုတော့မှတော့သိပြီအဲ့ဒါဆရာနိဗ္ဗာန်ကိုတက်ရအပြင်အာယုံယူတယ် အဲ့ဒါ main function ပဲတိုက်ရိုက်သူအလုပ်လုပ်ရတယ်သူ့ရဲ့ကိစ္စပြီးမှကျန်တာက side job သဘောမျိုးပြောတာဒါကိုလုပ်လိုက်တာနဲ့ကျန်တာလိုလိုပါသွားတာအဲ့တော့ကောင်းပြီအဲ့ဒီအခိုက်အတန့်လေးမှာပဲတဲ့နော်အစမတင်တန်တရာဆိုတာတန်တရာအစရှာလို့ရလားမရဘူးတန်တရာအစရှာလို့မရတယ်ဆိုကြတဲ့ကတည်းကကျုပ်တို့ခန္ဓာဘာနဲ့ဒီအဲဝိဇာတဏ္ဍာနဲ့ဒီလိုဒီတုံးကြီးဖြစ်နေတာ ဒါတော့ဒီတုံးကြီးပေါ်နေတယ်ဆိုကြတဲ့တူလို့ဒီတုံးကြီးဘာတုံးကြီးလဲမပါဒကာကြီးအခုကျမှနောက်ပြန်နောက်ပြန်မလဲနဲ့ဟာလားခင်ဗျာခင်ဗျားတို့အဲ့လိုထိုးရင်တွေ့ကြနာမှာဆိုလို့ကိုပါသားကိုထိုးဟာလားဒါနဲ့တိဆောက်ထားတာဒါနဲ့တိဆောက်ထားတာဒါတော့ဒီတုံးကြီးမကွဲမချင်းဆောင်းနေအောင်ပါပဲဟာလား ဟိုးအရင်တုန်းကလည်းမိုက်ခဲ့သည်အခုလည်းမိုက်နေသည်နောင်လည်းစားတယ်တပိုးတိုးလို့မိုက်အောင်မြည်မိုက်ဘယ်တော့ဆုံးမလဲအဲ့ဒါအခုတဲ့ဦးဇင်းတို့မြောက်ဝင်းရိုးစွန်းတို့တောင်ဝင်းရိုးစွန်းတို့မှာရှစ်နှစ်ပေါင်းတန်းပေါင်းများစွာကနေပြီးတော့နော်ဟိုစနိုးတွေကြပြီးတော့ခဲနေတဲ့ရေခဲတူကြီးစဉ်းစားကြည့်စမ်းနော်အမတန်တူကြီးတက်မြေကြီးပြင်အောင်ပြောက်မနေဘူးလားအခုမှပေါ်တာ global warming ဖြစ်လို့ ဟုတ်တော့မလားအခုမှရေခဲပြောလို့အခုမှပေါ်လာတာအဲ့ဒီတော့ဓာကြီးကို ဖောက်ထွင်းရတာကမှ လွယ်သေးတယ်ဒီအတုံးကြီးကိုဖောက်ဖို့ကလွယ်သေးတယ်နော် technology တွေပစ္စည်းတွေအများကြီးရှိတယ်ဖောက်ချင်သူတို့ရေနံနာထွက်ဖောက်တယ်အခုဖောက်နေပြီဟုတ်လားအေးဦးဇင်းတို့ရှိနေတဲ့လောဘတုံဒေါသတုံကဘာနဲ့မှဖောက်လို့မရဘူးဘာလွန်သွားနဲ့မှဖောက်လို့မရဘူးအဲ့ဒါလောက်အတိုင်းအဆမရှိထူပိမ့်ပြီးတော့ကြက်လက်နေတာအဲ့ဒါတော့ နောက်ထပ်ကလည်းပဲမဖောက်နိုင်မချင်းအပေါ်ကကြာလေဒုက္ခတက်လေပဲဒုက္ခတက်လေပဲနော်ဒုက္ခတက်လေပဲဆိုတော့ဒါကြီးနဲ့တိဆောက်တာတော့နောက်ထပ်လည်းဆောင်းမယ်ခန္ဓာတွေအစင်ဆက်နော်ဘာဖြစ်လို့လဲဆိုတော့ဘာမှန်းကိုမသိတော့ဘူးကျုပ်တို့အဲ့ဒီရေခဲတုံးကအောက်ကဘယ်လိုလဲတောင်လားမြေတုံးကြောက်ခဲလားမြေတုံးလားမြေပြန်လားမသိတော့ဘူးလေပျောက်နေပြီကျုပ်တို့ရဲ့စိတ်ကောင်းစိတ်မြတ်တွေကအဘောကဘာတွေဖုံးလို့လဲဆိုတော့လောဘတုံးဒေါသတုံးမောဟတုံးတွေဖုံးထားလို့ အဲ့ဒီအတုံးအခဲကြီးဟာတဲ့အဲ့ဒီသောတာပတ္တိမက်ကိုရလိုက်တဲ့ at the moment of attainment ဒီ attainment လေးအခိုက်အတန့်လေးမှာဖောက်ပြလိုက်ပြီတဲ့အဲကျိုးတို့တန်တရားအစမထင်ကပါခဲ့တဲ့ဒူကြီးကလေအဲ့လိုဖောက်လိုက်တယ်ဆိုတာဘာကိုပြောချင်တာလဲဆိုရင် နောက်တစ်လုံးကစောစောလေးတုန်းကမက်ကိုကြားတဲ့အခိုက်မှာဖောက်ပြီနော်ဖောက်ပြီးတဲ့အပြင်နော်နောက်ထပ် plus ကဘာပြန်လာတယ်လဲဆိုတော့ ထိုဤမဲ့သည်လောဘဒုံစသည်တို့ကိုဖောက်ခွဲခြင်းကိုသာလျှင်ပြုသည်မဟုတ်သေးဟုတ်တယ်မဟုတ်လားဒါတွေမဟုတ်သေးဘူးတဲ့နောက်ထပ်လာသေးတယ်အမှန်အားဖြင့်အစမတင်တန္တရာဝဆင်းရဲ့ဟူသောသမုတ်တရာကိုလည်းခန်းချောက်စေသေး၏တဲ့ပါဠိစကားပို့ပြီးတော့လှတယ်ဗျအနမတက်ကတန္တရာဝတ္တဒုက္ခသမုတ်ဒံသောတိတိနော်ဝဒုက္ခကြီးကိုသမုတ်တရာကြီးနဲ့ဥပမာပေးထားတာနော်ဦးဇင်းတို့ရဲ့ဝဒုက္ခဘလောက်ကြီးတယ်လဲမေးရင် အနောက်ဘက်ကဗစေဘေသမုတ်တရားကြီးတိုင်းပဲတဲ့ဒါကြီးကမှလွယ်ရလွယ်အောင်မှ6လို့ဟုတ်လားနော်အဲ့ဒီတော့အဲ့ဒီဟာကြီးကနေ90လောက်ထွက်ရင်ဒီသမုတ်တရား6နိုင်တယ်ကျုပ်တို့လောဘဒေါသမောဟသမုတ်တရား6ပါမလား6ပါမ6ဘူးမ6ဘူးနော်ရတဲ့နေရာသွားအကျိုးပေးအောင်ပါပဲအဲ့တော့သမတေတန်တရားပါလိုက်တဲ့ဟောဒီဒုက္ခတန်တရားပင်လေကြီးကိုဦးဇင်းတို့ပြောပြနေတဲ့ဒုက္ခပင်လေဒုက္ခပင်လေဆိုတာဒီရလာတာ နော်ဆိုတော့ဒုက္ခ ပင်လယ်ကြီးကကျုပ်တို့ကိုယ်တိုင်တိဆောက်ပြီးကျုပ်တို့ကိုယ်တိုင်ကျင်းကြီးတူးထည့်ထားတာအဲ့ဒီတော့ကဘယ်သူမှမထည့်ပေးဘူးအဲ့ဒီဟာကြီးကတဲ့အခုသောတာပတ္တိမေကိုရောက်တဲ့ကကြတဲ့6ပြီတဲ့ဒါကတော့နည်းနည်းစဉ်းစားစရာရှိတယ်သောတာပန်ဖြစ်တယ်ဆိုတာမဆုံးသေးဘူးသူ့မှာကြံသေးတယ်အများကြီးဒုက္ခဘာဖြစ်လို့6တယ်ပြောဟာတော်လိုက်တာကျုပ်ပြန်တော့မယ်ဟုတ်တယ်လေသောတာပန်ဖြစ်ပြီဆိုရင်ဘဝဘယ်လောက်ကြံတော့လဲခုနဘဝဆိုတာ limitation ရှိသွားပြီလို့ပြောတာ လှမ်းကြည့်လို့မြင်နေရပြီကျုပ်တို့မြင်ရလားမမြင်ရဘူးအဲ့ဒါနဲ့ရှင်းတာကိုပြောတာဆိုလိုတာကဒီခုနှစ်ဘဝဟောဘက်မှာ तू နောက်ထပ်လိမ့်စရာမရှိတော့ဘူးတဲ့ပြီးပြီဟောဘက်မှာ that's it ဆိုတော့အဲ့ဒီကိုရည်ရွယ်ပြီးတော့မှ6ပြီလို့ပြောလိုက်တာဒီဘက်ကတော့ तू လှည့်အောင်ပဲဘောအရှိန်နဲ့လေအရှိန်နဲ့အများဆုံးခုနှစ်ဘဝတော့လိမ့်နေအောင်ပဲဘောဗျာဆိုတော့အဲ့ဒီခုနှစ်ဘဝရဲ့ဟောဘက်မှာဒီသူ့ရဲ့သောတာပတ္တိမက်နဲ့နောက်ထပ်ဖြစ်လာမယ့်ဝိဘက်ခန္ဓာတွေကိုတတ်ပြီးသားဖြစ်တဲ့အတွက်ဒါဟာ6ပြီးသားနဲ့တူမသွားဘူးလား အေးအဲ့ဒါကိုရည်ရွယ်ပြီးတော့မှဆိုခြင်းဖြစ်တယ်အမှန်အဖြစ်အစမတင်တန်တရာဝဆင်းရဲဟူသောသမုတ်တရာကိုလည်းနော်ခန်း6စီသေးဤနောက်တစ်ခုကအလုံးစုံသောအပေတကားတို့ကိုလည်းပိတ်သေးဤနော်အပေတကားလည်းပိတ်သွားပြီတဲ့ဆိုတော့အပေတကားပိတ်ပြီဆိုတော့ဟောမိုးကုဆရာတို့ပြောပြောနေတယ်အပေခန္ဓာဘာဖြစ်သွားပြီလဲငြိမ့်သွားပြီချုပ်သွားပြီကုံသွားပြီလို့ဆိုလို့တယ်နော်အပေမကြရင်အပေဖြစ်ပါဦးမလား ငရဲတိလိဆန်ပိတ်တာသူတကမဖြစ်တော့ဘူးခိနာပါယအပေအပေဖြစ်တဲ့အကုန်ပြီတဲ့နော်ခိနာနိရိယငရဲမှာဖြစ်မှလဲကုန်ပြီတဲ့ခိနာဒိဋ္ဌဆာနာယောနိဒိဋ္ဌဆန်ပုံမှာလဲကုန်ပြီတဲ့ခိနာပိတ္တဝိသယောပိတ်တာပုံမှာဖြစ်မှလဲကုန်ပြီတဲ့နော်တမောဒီပရာယံတော့အထက်မဲ့သုံးပါးကိုပဲသူဆက်လက်လောက်ရတော့မယ်တဲ့နော်နိယတဂတိကောဂတိလည်းမြဲသွားပြီတဲ့သူ့ရဲ့အကျိုးတွေမြကြီးပဲနော်ပြောလို့မကုန်နိုင်ဘူး နောက်ထပ်တစ်ခါရှိသေးတယ်အရိယာတို့ဤဥစ္စာခုနှစ်ပါးကိုလည်းရစေသေး၏ဦးဇင်းတို့သုဗ္ဗဗုဒ္ဓကြီးအကြောင်းအားလုံးသိတယ်ဟုတ်တယ်မို့လားသုဗ္ဗဗုဒ္ဓကြီးကဘယ်သူငေါက်ထုတ်တာလဲအဲခင်ဗျားတို့ငေါက်ရဲလားဘယ်ရှိမှမရှိဘဲနဲ့ဘယ်ငေါက်ရဲမလဲကြည့်နော်သုဗ္ဗဗုဒ္ဓသရောင်းစားအနုနော်အခုသရောင်းစားအနုကလောကုတ္တရာတော့ဒီယရနာကိုလည်းရပြီဆိုတော့လောကီယရနာနဲ့လာပြီးတော့မှဖျားယုံတဲ့တရားမင်းကို तू temptation တွေနောက်ပါသွားသေးလားမပါဘူးငေါက်တောင်ထုတ်တယ်ခိုင်ကြည့်ဆိုတော့ तू ဟာဘာယရဏတွေရှိလို့လဲသူတော်ကောင်းစာတရားခုနပါဒီယရဏတွေကိုပြောတာဒီယရဏခုနပါရှိပြီတဲ့နော်အဲ့ဒီဟာတွေရှိနေပြီတရားတိလသုဒ္ဓဇာကပညာဟိရိဩတ္တပအဲ့ဒီခုနပါရှိပြီတဲ့မိစ္ဆာမဲ့ကောမိစ္ဆာမဲ့ခောလမ်းမကိုလည်းပယ်သေး၏တမမဲ့ကံဘဏပါရှိ မဂ္ဂ၈ပါးအေးဘောအဲ့ဒါတာမမဂ္ဂင်ဘောဟာလားမိစ္ဆာမဂ္ဂင်လဲ၈ပါးပဲနော်ပြောင်းပြန်ဟိုဘက်ဒီဘက်နေတာနော်တာမတိတိရှိသလိုမိစ္ဆာတိတိရှိတယ်အဲ့လိုလိုပဲပြောင်းပြန်သွားတာတာမသင်္ကပ္ပရှိသလိုမိစ္ဆာသင်္ကပ္ပရှိတယ်ဒါတော့ तू ကတာမသင်တာမတိတိအစရှိတဲ့တာမဒီဘက်က၈ပါးရလက်တဲ့အချိန်ခါမှာတဲ့ဟိုဘက်က၈ပါးဘာဖြစ်ပြီးသားဖြစ်သွားလဲပယ်ပြီးသားဖြစ်သွားပြီသူတို့ချင်းဒါကြောင့်သောတာပတ္တိမေကိုဖြစ်လိုက်တဲ့အချိန်ခါမှာဗာမဲ့ကြလဲလောကုတ္တရာမဲ့ကြတယ်လောကုတ္တရာမဲ့ကြရင်ဘယ်နှပါဖြစ်လဲ ညံမြန်ပြောကြတော့မပြီးသေးဘူးကျုပ်ဒီတန်းနဲ့မပြီးသေးဘူးမနေ့နောက်တစ်ပတ်မှမရရင်ကိစ္စမရှိဘူးနော်ချက်ချင်းပြော၈ပါးရှိတယ်ဒါလောက်မနေကြနဲ့ဟဟလားလောကုတ္တရာမဲ့ကဘယ်နှပါးရှိလဲလောကုတ္တရာမဲ့က၈ပါးရှိတဲ့အတွက်ဘာဟုတ်ပဲလဲမိစ္ဆာမဲ့က၈ပါးဘာ၈ပါးပဲလဲဘယ်အခိုက်အတန့်မှာလဲသောတာပတ္တိမဲ့အခိုက်အတန့်ဘယ်အခိုက်အတန့်လဲအဲ့ဒီတိတိကျကျလေးလောက်ပါဟုတ်လားတိတိကျကျမှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ခင်ဗျားတို့ကနှေးတယ် အဲ့တော့အဲ့ဒီအခိုက်လေးမှာပဲတာအဲ့ဒီ at the moment လေးအဲ့ဒီမှာပွဲနေတာနော်သူတို့ကြီးကတခါတည်းအလုတ်တက်လှုပ်သွားတာပြောတာအများကြီးပဲအလုံးစုံသောဘေးရန်တို့ကိုလည်းငြိမ့်စေသည်ဤတဲ့သောတာပန်ဖြစ်ရင်ဘဏ္ဍပါတိလမြဲငါးပါးတိလမြဲတယ်တဲ့ဒါတော့ကျုပ်တို့လူသားတွေဘာကြောင့်ဒုက္ခဖြစ်တယ်လဲငါးပါးတိလမမြဲလို့ဒုက္ခဖြစ်တယ်တဲ့ဒါတော့ငါးပါးတိလမြဲပြီးသားသောတာပန်မှာဒီငါးပါးတိလမမြဲခြင်းကြောင့်ဖြစ်တဲ့ဘေးရန်ဖြစ်ပါအောင်မလား သဗ္ဗဝေရဘယနိဥပသမေတိငါးပါးသီလမမြဲလို့ဖြစ်တဲ့ဘေးရန်တွေကငါးပါးသီလအသက်နဲ့လဲဆောင်ထိတဲ့သောတာပန်ဖြစ်ခဲ့တဲ့ပုဂ္ဂိုလ်မှာမရှိတော့ဘူးတဲ့ငြိမ့်သွားပြီနော်ဒါသောတာပန်ဖြစ်ရခြင်းအကျိုးဒါတို့ကျုပ်တို့သောတာပန်မဖြစ်သေးဘူးဆိုတော့မဖြစ်သေးဘူးဆိုရင်ဘာတွေရှိသေးလဲဘေးတွေရှိတယ်လေငါးပါးသီလမပြည့်သေးရင်ဘေးတွေရှိသေးတယ်ဒါတော့ဘေးတွေ့ရင်မငြိမ့်နဲ့ခင်ဗျာမငြီးနဲ့နော်ဩငါသောတာပန်မဖြစ်သေးလို့တွေ့တာပဲ ဒါမဖြစ်ခြင်းရယ်မတွေ့ခြင်းရယ်နဲနဲနဲတော့တာပံဖြစ်အောင်လုပ်ပေါ့ကိုကိုကိုဒီလိုပြောပေါ့ဟလားနော်ဒါမှပဲဖြစ်မှာသူများတော့ထိုးလို့မဖြစ်ဘူးဘာချခံရလိမ့်မယ်ကောင်းပြီဒါဆိုရင် နောက်တစ်ခုပါတယ်လေမြတ်စွာဘုရားဤအေးကျုပ်တို့ကတော့တရားဟောထဲတာပဲဘေခဝေခြေသားခြေသမီးပေါင်းတို့ပြောလား ဘေခဝေတန်တရားပေးလာမီရေကိုမျိုးတွဲချင်တောင်းအိုးချက်သားချက်သမီးပေါင်းတို့ခေါ်ခံဟုတ်လားခေါ်တယ်ဒါပေမဲ့တကယ်သားသမီးစေဟောရလားခမရတို့ကမွေးသားသားတယ်ခမရတို့ biological sons and daughters မဟုတ်တော့ဘူးလားဘာတွေလဲဆို adopted sons and daughters တွေပဲလားမွေးသားသားသမီးပဲဖြစ်သေးတယ်သားသမီးအရင်ဟောရလားဘယ်ကြမှာဖြစ်သောတာပန်ကြမှာဘုရားလည်းပဲရွှေလစ်တော်နဲ့ခိုင် ရက်ပြီးတော့ခေါ်တော့တာဒါကြမငါသားသမီးအစ်စ်ဖြစ်ပြီတဲ့နော်သူတို့ယင်တဲ့ဘာတွေမွေးသွားပြီလဲလောကုတ္တရာယတနာတွေလေပေါက်ဖွားသွားပြီဟုတ်တယ်မို့လားလောကုတ္တရာယတနာတွေပေါက်ဖွားမှလည်းပဲတကယ်ဖရာရဲ့သားတော်သမီးတော်အစ်စ်ဖြစ်မှာမဟုတ်လားဒါကမှမြတ်စွာဘုရားရဲ့သာသနာရဲ့ quality အကြီးအသေးအပြည့်ကိုအဲ့ဒီကပေးတာဟုတ်တယ်မို့လားဦးဇင်းတို့ခဏနာပြောတယ် ဘုန်းကြီးတွေမကောင်းတာတွေ့တယ်တန်ခန်တရဏံကိစ္ဆာမိတောင်ဘလို့လို့မှမသိတော့ဘူးဆိုတဲ့အရာတွေကတန်ခန်တရဏံကိစ္ဆာမိကတက်ရိုက်ပြောတာကအရိယာပြောတာဘာသူပြောတာလဲအရိယာပြောတာအရိယာဆိုတာဖောက်ပြန်မှာမလားမဖောက်ပြန်ဘူးပုထုဇဉ်ကတော့အေးခုတို့မျိုးတို့ပြတို့မျိုးဖောက်ပြန်မှာပဲဒါတော့တက်ရိုက်အဖြစ်တန်ခန်တရဏံကိစ္ဆာမိကအရိယာကိုပြောတာနော်သို့တော့ကျုပ်တို့ကဒီ229သောတိခါပုရုကိုကျင့်သုံးပြီးတော့အရိယာဖြစ်ဖို့ခြေတက်နေတဲ့ပုံကိုယ်တွေလည်းယဟန်ဒီယဟန်တော်တွေကိုလည်းပဲဝိနိတိခါဘုံနဲ့ နေတဲ့ရဟန်းတော်တွေကိုတော့သူကတမှုတိယဟန်းလို့ခေါ်တယ်ဘာလို့ခေါ်လဲကမွာနဲ့ဖတ်သမုတ်ထားတာမဟုတ်လားဒါယဟန်လို့ခေါ်တယ်လို့သမုတ်ထားတာအဲ့ဒီယဟန်နေလည်းပဲတက်ခါဘုတ်တွေလောအောင်ထိမ့်ပြီးတော့အရိယာများကဲ့သို့ရှေ့နောင်တော့နောင်တော့ယန္တာနော်ယန္တာကြီးတွေယန္တာမကြီးတွေအလားနော်ဒီကလည်းသွားနေတာဖြစ်တဲ့အတွက်ကျုပ်တို့ကြတော့အရိယာနွယ်ဝဲတန်တန်ကတော့အရှင်မြတ်တွေတဲ့အရိယာဆက်ဟောရလားကျုပ်တို့အနွယ်ပဲဝင်တယ်ဟုတ်လား အဲ့ဒါကြောင့်မလို့အနွယ်ဝင်ုံနဲ့တော့မတီးသေးဘူးလေဖောက်ပြန်မှာပေါ့နော်ဒါကြောင့်မလို့ဒီတန်ကအည်အသွေးကိုပြနိုင်တာကဘဲကြမှာလဲဆိုရင်အရိယာမေကိုရောက်မှစိတ်ချရတယ်အရိယာမေကိုမရောက်သေးဘူးဆိုရင်တော့စိတ်မချသေးဘူးလေနိယတဂတိကောဂတိလည်းမမြဲဘူးလေသီလလည်းမမြဲသေးဘူးလေဟုတ်တယ်မို့လားအဲ့ဒီကြောင့်မလို့ဒီအခုနကပြောခဲ့တဲ့မြတ်စွာဘုရားရွှေရင်တော်နဲ့သားတော်စစ်အဖြစ်ဆိုတဲ့ဟာက ဒီနေရာကိုရောက်ပြီဆိုတဲ့အခါကျရင်တန်ခါလဲတန်ခါလဲအရိယာလဲအရိယာလဲဖောက်ပြန်သေးရဲ့လားမဖောက်ပြန်တော့ဘူးသူတို့ရဲ့သီလတွေဘယ်တော့မှမစွန့်တော့ဘူးသူတို့ရဲ့သီလတွေအကျင့်တွေကိုဖောက်ပြန်ပြီးတော့လိန်ပြောတာလည်းမရှိတော့ဘူးနော်ဖောက်ပြန်တဲ့အကျင့်တွေလည်းမကျင့်တော့ဘူးမှားယွင်းတဲ့အကျော်တွေနဲ့လည်းမလိုက်တော့ဘူးဒါကြောင့်မြတ်စွာဘုရားရဲ့တားတော်အစစ်ဖြစ်ပြီဆိုတာဒီအရိယာနဲ့ရောက်မှစိတ်ချလို့မြတ်စွာဘုရားရဲ့တားတော်အစစ်ဖြစ်တယ်တဲ့ထိုးရမကသေးပါဘူးတဲ့အရာထောင်မကများစွာသော ဒီအကျိုးတရားတွေလည်းပဲရှိပါသေးတယ်တဲ့နော်ဒါကြောင့်မလို့တကယ်တမ်းကြည့်မယ်ဆိုလို့ရှိရင်တော့ပထမဆုံးအကျိုးတစ်ခုနဲ့တောင်းမှအာရဖို့ကောင်းမှာဟုတ်လားအစမတင်တန်တရားစပါတဲ့ဒုက္ခတန်တရားကြီးဒုက္ခပင်လေကြီးငြိမ်းခန်းချောက်ပြီဆိုတာနော်ဘလောက်များအာရဖို့ကောင်းတယ်လဲဒါပေမဲ့ကျုပ်တော်ကနှခမ်းမရင့်နေရတာ။ကိုင်းထားတော့ကောင်းပြီ။နိဗ္ဗာန်ရဲ့သဘောတရားလေးကိုနည်းနည်းသေးသိအောင်ဦးဇင်းတို့နိဗ္ဗာန်မျက်မှောက်ပြုတဲ့ဆိုတဲ့စာရန်ဟောတဲ့လေးကိုလက္ခဏာရတ္တပိစုပဒံပရထန်လေးကို အောက်ကဟာလေးနည်းနည်းလေးဖတ်ကြည့်ကြအောင်ဆိုနော်နံပါတ်1တန်တိနောက်အစုဒိရဒ္ဒ မစွတေခြင်း And. down. Uh, တေကိုလည်းလေးဆိုကြည့်ပါအောင်ဆောင်းဝင်တမ်ယုတ်နံယေရှောတေခြင်းကင်းရှင်းပေသည်တန္တနမိတ်ကင်းစိတ်ထင်သည်နိဗ္ဗာန်ရောက်ကသည်မြင်သည်ထပ်ဆိုပါအောင်ယုတ်နံဖြစ်ဖြစ်ပြက်လျက်ငြိမ်သည်ရေလျောတေခြင်းကင်းရှင်းပေသည်တန္တနမိတ်ကင်းစိတ်ထင်သည် နိဗ္ဗာန်ရောက်ကတည်မြင်သည် မာစီဆောတော်ကြီးရဲ့နော်ဆောင်းပုတ်လင်္ကာလေးဆိုတော့ဦးဇင်းတို့အမြဲတမ်းနိဗ္ဗာန်နိဗ္ဗာန်နဲ့ပြောနေတော့အခုလိုတင်တန်းသွားတဲ့အခါမှာစာသံပေသံလေးနဲ့လေ့လာတာပေါ့လေပရမတရားတွေသိအောင်အားထုတ်တဲ့အခါကျတော့လက္ခဏာရတ္တဘေစုပရံပရဒံဓာတ်တွေမကြဘူးလားဒီလက္ခဏာဆိုတာတခြားမဟုတ်ဘူးသူ့ကို ဘာလဲလို့နားလည်အောင်ကြိုးစားတဲ့အခါကျတော့သင်သူ့ရဲ့သဘောလက္ခဏာကိုပြောရတယ်နော်အမှတ်သားကိုပြောတာအမှတ်သားဆိုတော့သူ့ကိုကင်တွယ်ကြည့်လို့မရတဲ့အခါကျတော့အမှတ်သားလေးတွေပေးရတယ်လေနော်ဥစဉ်တို့လူတွေဆိုလို့ချင်းဒီလူကဘလို့ရှိတယ်ရှည်တယ်ပူတယ်မဲတယ်ဘာဖြစ်တယ်ညာဖြစ်တယ်နဲ့လူတယောက်ကိုသိတာကြောင်းတခါမှမမြင်ဘူးအဲ့ဒါလိုလေးသင်္ကေတမပေးရဘူးလားပေးရတယ်လေမလေးစိတ်သွားကြူတယ်ဆိုဟိုတော့ကတော့ဟလာဘာခေါမလဲအခုခေတ်လိုလည်းပဲ ဖုန်းတွေကမလွယ်သေးဘူးဆိုတော့ဟာဒီလူကအရက်ကဘလို့ဗာပြစ်တဲ့ညာပြစ်တဲ့နဲ့ဆောက်ရီကလေးတွေကင်ထောင်ပြီးတော့စောင့်ရတာလေအခုကျတော့မလို့တော့ပါဘူးဟိုကနေပို့လိုက်ဒီကနေကြည့်ပြီးတော့စောင့်တော့တခါတယ်နော်တိုက်ရိုက်တော့မှအခုကဗာလဲဟောရင်ကြည့်ပြီးတော့ပြောရတယ်သိလွယ်သွားပြီအဲ့တော့အဲ့ဒီလိုမမြင်ခင်ကတော့ဒီလူရဲ့ပုံသဏ္ဍာန်မပြောအောင်လားအဲ့ဒါလက္ခဏာပဲနော်အရရှင်မဲ့ပူမဲ့ဝါမဲ့ဘိမ့်မဲ့အဲ့ဒါလက္ခဏာတွေအဲ့ဒါအဲ့ဒီလူရဲ့ပုံသဏ္ဍာန်တွေအကုန်လုံးပြောလိုက်တယ်ဆိုစုလိုက်တယ်ဆိုရင်ဒီပုဂ္ဂိုလ်ဒါလို့ခေါ်တာမဟုတ်လား ဒီတက်မဲ့ယုတ်တရားတစ်ခုနံတရားတစ်ခုကိုပြောတဲ့ခါကျတော့သူတို့တွေကိုနော်ပရမတ်ရအောင်ပြောတဲ့ခါကျလို့ရှိရင်ဆုတ်ကန်လို့ရတာမဟုတ်တော့ဘူးမရတဲ့အတွက်ကြောင့်သူတို့ရဲ့သဘောတဘာဝနဲ့ပြောရတယ်အဲ့ဒီပြောလိုက်တဲ့လက္ခဏာဟာအဲ့ဒီယုတ်တရားအဲ့ဒီနံတရားရဲ့အထက်ကိုပဲဒါကိုပဲခေါ်တာနော်ဒါကြောင့်နိဗ္ဗာန်ရဲ့လက္ခဏာဘာလဲဆိုရင်တန်တိလက္ခဏာနိဗ္ဗာန်တဲ့တလုံးနဲ့ပြောမယ်ဆိုရင်နိဗ္ဗာန်ဆိုတာငြိမ့်တာပြောတာပဲငြိမ့်တာပြောတာတန်တိဆိုတာငြိမ့်တာ ငြိမ့်တာဒါပဲဆိုတော့ငြိမ့်နေတဲ့သဘာဝငြိမ့်နေတဲ့သဘာဝကို တလုံးလေးနားလည်ပြီဆိုရင်ဆန့်ကျင်ဘက်နားလည်ကြည့်လိုက်မယ်ဆိုဒီပချမ်းဟာလှုပ်ရှားနေတယ်ပူလောင်နေတယ်ပြာရခတ်နေတယ်ဒါပဲနော်ဒီဘက်ကလောကီဘက်နော်ဒီဘက်ကလောကုတ္တရာဘက်နိဗ္ဗာန်ဘက်ဒါတော့နိဗ္ဗာန်ဘက်ကိုရောက်ပြီဆိုရင်ငြိမ်သွားတဲ့ဓာတ်သဘောငြိမ်သွားတဲ့ဓာတ်သဘောဒီဘက်မှာတော့လှုပ်ရှားနေတယ်ဖြစ်နေမယ်ပြစ်နေမယ်ဘဝတွေကူးနေရမယ်ဟုတ်တော့မဟုတ်လားပြီးတော့မှ ကိလေသာတွေရှိတဲ့အတွက်ဘာတွေဖြစ်မလဲလောင်ပဲနောက်တင်မဲ့တုတ်ကအဲ့ဒီလောင်မဲ့တုတ်ပဲအဲ့ဒါအရိတတုတ်နော်လောင်ပဲခင်ဗျားတို့သိကြတယ်တာအဲ့လောင်နေမဲ့အဲ့တော့အဲ့ဒီပူလောင်နေမဲ့ပူလောင်ပြာရာခတ်နေတဲ့ဘက်ဒီဘက်ကျတော့ငိမ့်တဲ့ဘက်နော်ဘဝတွေမပြီးနေမဲ့စစ်တိုက်သွားနေတဲ့ခေပြာလောင်ခတ်တဲ့ခေပြာလောင်ခတ်တဲ့ဘက်ဒီဘက်ကျတော့ငြိမ်သွားတဲ့ဘက်ဒါပဲဒါတော့အဲ့ဒီငြိမ်နေတဲ့သဘာဝကိုတန်တိသဘာဝလို့ခေါ်တယ်ဘာလို့ခေါ်လဲတန်တိသဘာဝလက်နဲ့ကန်လို့ရလား မရဘူးအဲ့ဒါငြိမ့်တော့တော့ငြိမ့်တာကိုသိချင်ဘာနဲ့ပြန်ကြည့်မငြိမ့်တာနဲ့ကြည့်နော်ငြိမ့်တာကိုသိချင်ရင်ပူလောင်တာနဲ့ပြန်ကြည့်အဲ့ဒီလိုနဲ့မြင်လို့ရတဲ့ဘက်နဲ့ရှင်ကြည့်ကမှဩငြိမ့်ပါဆိုတာဒါကြောင့်လိုချင်စရာကောင်းတာကိုလို့သိတာနော်ဒါတော့တစ်ခါတလေမှယောဂီတွေတမာရီတဲလို့နော်ငြိမ့်ပြီးတော့မှဖြစ်တာပြစ်တာတွေမြင်းမြင်းကနေပြီးတော့မှတမာရီကတည်ငြိမ်အားကြီးတဲ့ခါကျတော့ဖြစ်တာပြစ်တာတွေရောနော်ထိတာဟာထိတာတွေရောနားတယ်ဖောင်းတာပိန်တယ်ဒါတွေကစသည်ဘာမှမရှိတော့ဘဲနဲ့ သူတို့ကတကယ့်ကိုငြိမ်ကျသွားတဲ့အခိုင်လေးရောက်ရောက်သွားတတ်တယ်အဲ့ဒီလိုလေးဆိုလို့ရှိရင်သူတို့ကဘာပြောလဲဆိုတော့ကောင်းလိုက်တာဗျာကောင်းလိုက်တာဗျာနဲ့ဘာကောင်းတာလဲဆိုရင်ကောင်းလိုက်တာဗျာပဲသူတို့လည်းပြောတတ်တယ်ဘာလို့ပြောစရာသူတို့မှရှိရလားအေးဒါကြောင့်ခက်တယ်လို့ပြောတာတစ်ဖက်သူနားလဲအောင်တစ်ဖက်သားနားလဲအောင်ပြောဖို့စကားလုံးရှာလို့မရအောင်ဒါတော့ तू ကမသိဘူးလားဆိုတော့သိနေတယ်အဲ့ဒီဟာကို तू ကိုယ်တိုင်ဒါတဲ့ experience နဲ့ရတာတော့ခက်တာကစကားလုံးရှာမရတာအဲ့ဒါမျိုး ဒါတော့အဲ့ဒီသဘာဝလေးကိုထောက်ပြီးတော့ဩဒါကြောင့်မလို့နိဗ္ဗာန်လိုချင်စရာကောင်းတာကိုဆိုပြီးတော့မှအိဋ္ဌံကန္တံမနာပံလိုချင်စရာကောင်းတယ်နှစ်သက်စရာကောင်းတယ်နော်အဲ့ဒါကြောင့်နိဗ္ဗာန်ရဲ့ဂုဏ်ပုဒ်တွေအဲ့လိုပြောရတာဘာဖြစ်လို့လဲဒီဘက်မှာကိုကဒီမငြိမ်သေးခင်မငြိမ်သေးခင်အခိုက်အတန့်ရဲ့ရှေ့မှာဘာတွေတွေ့လဲဆိုတော့လှုပ်ရှားတာတွေပူလောင်တာတွေနာကျင်တာတွေခံစားတာတွေအမျိုးမျိုးကိုမတွေ့ဘူးလားအဲ့ဒီအခက်ကလေးကိုရောက်တဲ့အခက်ကျတော့ပြောင်းမြန်ကြီးဖြစ်သွားတော့အဲ့ဒါလေးကိုထောက်ဆပြီးတော့ inferential knowledge နဲ့အော်ဒါကြောင့်နိဗ္ဗာန်ဆိုတာ လိုချင်စရာကောင်းတာလို့မှန်းသိနိုင်တာတည့်ရတော့မဟုတ်သေးဘူးနော်ရောက်ရောက်ချင်လည်းပဲအထုတ်ကြည့်နော်ဒါကိုတော့ပုရုဇဉ်နေနဲ့အဲ့ဒါလောက်တော့မှန်းလို့ရတယ်နော်ပုရုဇဉ်ရဲ့အမှန်ပေါ့ဒါတော့ကောင်းပြီနိဗ္ဗာန်၌ငြိမ်းခြင်းလက္ခဏာရှိကိလေသာဆင်းရဲကိလေသာရှိရင်လောင်တော့မယ်လေနော်ကိလေသာဆင်းရဲဝိဆင်းရဲကာမဝိတ္တဝိပါကဝိတ္တမဖြစ်ဘူးလား ကိလေသာဝတ်ဖြစ်ပြီဆိုမှကာမဝတ်တွေလာမယ်ကာမဝတ်တွေရှိပြီဆိုမှတော့ဝိပါကဝတ်ခန္ဓာတွေလာတော့မယ်ဒါတွေရှိပြီဆိုရင်ဒုက္ခမလာဘူးလားအေးအဲ့ဒါတွေရပြီးတော့သင်္ခါရဆင်းရဲယုံနာဖြစ်ဖြစ်တယ်မဖြစ်ဘူးလားအဲ့ဒါတွေအားလုံးမှန်သမျှပဲကြတော့ငြိမ့်နိဗ္ဗာန်ကိုရောက်တော့ငြိမ့်တယ်အဲ့ဒီလိုငြိမ့်တဲ့သဘောဟာနိဗ္ဗာန်ပဲတဲ့တခြားသွားမရှာနဲ့နော်တဟုံးဟုံးလောင်နေသောမိတော့ကြီးမပေါ်လာတော့ပဲငြိမ့်သွားသလိုတဲ့သင်္ခါရတွေအသက်မပေါ်တော့ပဲလုံးဝငြိမ့်သွားခြင်းသည် နိဗ္ဗာန်မြည်ခမရတို့ရှိမှထဲနေထဲပြီးတော့မိတော့ကြီးကြီးနဲ့လောင်နေတာအဲ့ဒီထင်းနေလဲအကုန်လုံးကုန်းနောက်ထပ်ထင်းလည်းမရှိတော့ဘူးဂျင်းကလည်းပြောင်းနေတာပဲเนาะမြစ်လက်တမွေ့တောင်မရှိဘူးเนาะလောင်စားလည်းကုန်ပြီဆိုတော့စောစောတုန်းကလောင်ခဲ့တဲ့မိတော့ကြီးငိမ့်မသွားဘူးလားငိမ့်ပါဘူးဘယ်ရောက်သွားလဲအဲ့ဒါနေပါမယ်အဲ့ဒါနေပါမယ်ကဲဘယ်သွားရှာမလဲဘယ်မှရှာလို့မရဘူးဒါနဲ့မြခမရတို့လူချင်းနေရှိသေးတယ် သူများတယ်အဲ့လိုပြောတယ်မရှိလည်းမရှိဘဲနဲ့ဘာလို့လိုချင်တာလဲတဲ့နော်ဒါကြီးက nothingness မဟုတ်ဘူးလားတဲ့နော်တုံ့ကျတာမဟုတ်ဘူးလားတဲ့မဟုတ်ဘူးနှိုင်းရှင်စရာဒီဘက်မှာဘာရှိနေလဲအပူလောင်တာတွေရှိတယ်ဖြစ်တာပြစ်တာတွေရှိတယ်ဒုက္ခတွေရှိတယ်ခမရတို့မှတ်ထားဖို့อ่ะနော်သူများ argument လေးလုပ်လိုက်လဲထွက်သွားတာပဲဘုန်းကြီးတွေသွားလျှောက်ချင်ဥမာနဲ့တူပါတယ်နဲ့ပြေးလာပြန်ပြီတခါနောက်မလာနဲ့နော်တခါတည်းရအောင်အားထုတ်လိုက်တော့ဟုတ်တယ်မပုံမကောင်းဘူးလား အေးဒီဘက်မှာလောင်စရာလောင်စာတွေလည်းရှိတယ်မိကိလေသာတွေလည်းမရှိဘူးလားခန္ဓာလောင်စာလည်းရှိတယ်ကိလေသာလည်းရှိတယ်ဒါကြောင့်တဟုံတောင်းနေတာဒါတော့ဒီဘက်ကရှိတယ်မိရော လောင်စာရောဒီဘက်ကြတော့မရှိဘူးအဲ့ဒီဓာတ်ဒီတေချာသွားပြီခင်ဗျာဒါတော့ဆိုရရှေ့ဆက်ကြတော့ဒါတော့ပြောတိုင်းတော့အစုတိရတ္တရတ္တဆိုတာတခြားမဟုတ်ဘူးဘာလောက်တာလဲဆိုတာသူတို့အလုံးလောက်တာကိုပြောတာနော်အဲ့ဒါတော့ရတလို့တော့မဖတ်နဲ့နော်ရတလို့ဖတ်နော် corporation လို့ရခိုင်လို့နော် အဲ့လိုရာဂောက်တန်လေးနဲ့ဖတ်ရှာလိုက်တန်လေးနဲ့ဖတ်ပါဠိမှာဘုန်းကြီးတွေဖတ်တဲ့အခါကျတော့ဘုန်းကြီးစာပါဠိစာပေဖတ်ရင်ရာဂောက်ကိုရတန်နဲ့ဖတ်ရတယ်အင်္ဂလိပ်အာနဲ့တူတယ် R ဟုတ်လို့မလားအဲ့ဒါမျိုးထွက်တဲ့အတိုင်းမျိုးလို့ Raymond ထွက်တယ်လို့နော် corporation ထွက်တယ်လို့မျိုးအဲ့လိုထွက်ရပက်လဲဝိုင်းတန်လို့မထွက်နဲ့နော်ရသဗါတယ်လေอืมအဲ့ဒီတလုံးတော့မှတ်သွားအစ္စတိရသရသဆိုတဲ့သဘောကသူတို့အလုတ်လုတ်တဲ့ဟာ function ကိုပြောတာနော် ဒီနေရာမှာနှစ်မျိုးရှိတယ်အလုတ်လုတ်ချင်းနဲ့သူတို့ရဲ့ဂုံတက်တိနှစ်မျိုးရှိတယ်ဒါတော့ဒီနေရာမှာကနိဗ္ဗာန်ရဲ့ရသဘာလဲဆိုရင် မစုတေခြင်းစုတေတယ်ဆိုတာရွေလျောတာမဟုတ်လားဒါတော့မရွေလျောခြင်းရွေလျောတယ်ဆိုတာဘာပြောတာလဲဆိုတော့တေကြတာအဲ့ဒါတော့မသေးမပြစ်ခြင်းဒါတော့ဒီဘက်တင်မှာဘာရှိမလဲဆိုတော့စုတေခြင်းရှိမယ်ရွေလျောခြင်းရှိမယ်တေကြပစ္စည်းတာရှိမယ်ဒါဒီဘက်ကဟောဘက်ကရောက်တော့ မဆုတေခြင်း မရွေလျောခြင်းမသေးမပြစ်ခြင်းဆိုတဲ့သဘောကဘာလဲအေးအဲ့ဒါနိဗ္ဗာန်ရဲ့ဂုံတတ္တိအဲ့ဒါဘာလဲအေးအဲ့ဒီဒိပြင်းဒိပြင်းယုံ nant တရားတွေကိုရသကိုရောက်တဲ့ခါကျရင်တော့ဥပမာဖတ်တာကဖတ်တဲ့လုပ်ငန်းဘာလဲနော်အဲဝေဒနာကဝေဒနာလုပ်ငန်းဘာလဲသူတို့ရဲ့လုပ်တဲ့အလုပ်ကိုပြောရတယ်နိဗ္ဗာန်မှာကျတော့အဲ့ဒီလုပ်တဲ့ကိစ္စဆိုတာပြုလုပ်ခြင်းကိုမပြောတော့ဘူးနိဗ္ဗာန်ရဲ့ဂုံတတ္တိကိုပြောတယ်ဘာကိုပြောလဲ ဂုံတတ္တိမှတ်ထားနော်နိဗ္ဗာန်ကိုပြောတဲ့အခါရတ္တကိုပြောတဲ့အခါမှာဒီပြင်အခြားခြားသောယုံ nant တရားတွေပြောရင်ရတ္တသည်လှုပ်ဆောင်ခြင်းကိစ္စကိုပြောရတယ်ကိစ္စရတ္တဘာလတ္တလဲအဲကိစ္စရတ္တနော်ဒီနေရာမှာကြတော့ပါဠိလိုပြောတံပတ္တိရတ္တဘာလဲလဲဟာလောက်ကြလေခက်မြန်မြန်လေးအချိန်မရှိတော့ဘူးတံပတ္တိဆိုတာပြည့်စုံတာဘာလဲလဲအဲဟိုကကိစ္စရတ္တဆိုတာအလောလောရတာတံပတ္တိဆိုတာကလှုပ်လို့ပြီးသွားပြီပြည့်စုံသွားပြီ ဒါတော့ပြည့်စုံတဲ့တတ္တိကိုတမ္ပတ္တိရတ္တဗါရဲလေအေးအဲ့ဒီတမ္ပတ္တိရတ္တသည်မဆုတေခြင်းမရွေလျောခြင်းမသေးမပြေခြင်းမပြောင်းရွှေ့ခြင်းဆိုတဲ့တမ္ပတ္တိဂုဏ်ရှိတယ်တဲ့တမ္ပတ္တိဆိုတာပြည့်စုံမှုဂုဏ်ရှိတယ်နော်အဲ့ဒါတော့အဲ့ဒီနိဗ္ဗာန်ရဲ့ချီးမွမ်းစရာဂုဏ်ဟာဘာတယ်လဲဆိုရင် မသေးခြင်းမပြည့်ခြင်းမရွေ့လျောခြင်းဒါရှိတယ်ဒါတော့ဝိပဿနာရှုစဉ်တော့ကဖြစ်ပြီးရင်ပျောက်သွားရင်နဲ့ ယုံနာတို့၏အဆုံးပိုင်းကလေးရွေလျောတေကြည်ပစ္စည်းမှုကလေးကိုမှတ်တိုက်မှတ်တိုက်တွေ့ရ၏သူသည်ဖြင့်ဘင်္ဂညာရောက်တဲ့ခါကျတော့ဟာပြက်သွားပြက်သွားပြက်သွားတာလေးတွေ့ရတယ်ပြက်သွားတယ်ဆိုကြတဲ့ကတည်းကဒါဆုံးသေးရဲ့လားမဆုံးသေးဘူးအပြက်ပြီးရင်နောက်ထပ်ပြန်ပြန်ပေါ်တယ်ဒါကြောင့်ဟောမတည်ငြိမ်သေးဘူးလို့ပြောတာပြက်သွားတယ်ဆိုတာဟာမတည်ငြိမ်သေးတာမတည်ငြိမ်သေးတော့အဲ့ဒီဝိပဿနာရှုစဉ်တုန်းကတွေ့တဲ့ယုံ nant တရားတွေရဲ့ပြက်ပြက်ပြက်ပြက်ပြက်ပြက်ပြက်သွားခြင်းသည်ဒီသဘောတရားရဲ့ ਨੇ ဘယ်ဘက်မှာမတည်ငြိမ်သေးဘူးမတည်ငြိမ်သေးဘူးလို့ဆိုလိုတယ် ဒီဘက်ကိုရောက်တဲ့အခါကျတော့ဖြစ်ချင်းဆိုတဲ့အစာကိုရှိရလားမရှိပါဘူးဖြစ်ချင်းအစာမရှိရင်ဆုံးခြင်းအဆုံးလည်းမရှိပါဘူး there is no beginning there is no end ဟုတ်တယ်မလားအဆုံးအစာမရှိဘူးဆိုတာဒါဒါပဲနေဗံကိုအစာလည်းမရှိဘူးအဆုံးလည်းမရှိဘူးဘာအနေနဲ့ရှိတယ်လဲဆိုတော့တန်ပတ်တိရတ္တအနေနဲ့နော်မရွေခြင်း မပြောင်းခြင်းမသေးခြင်း ဆိုတဲ့တဘာဝတ္တိဂုံတ္တိရှိတယ်နော်တန်ပတ်တိရတ္တ ကောင်းပြီနောက်တစ်ခုကအာနိမိတ်တပစ္စုပ္ပထာဏနဲ့ဒီဘက်တမှာဝိပဿနာရှုစဉ်အခိုက်အတန့်ငါတော့ငါတော့ဟိုဆိုနေပုံမှန်တရားနဲ့ပြညတ်တွေဟာအာယုန်ထဲမှာဘောပေါ်မလာဘူးလားပြောလိုက်တယ်ဆိုဟောလိုဘောလိုက်ဒီလိုဘောလိုက်နဲ့အာယုန်ထဲမှာလာလာချင်းတယ်နော်အဲ့ဒါကိုပဲပစ္စုပ္ပထာလို့ခေါ်တယ်အာယုန်ထဲမှာညံထဲမှာလာချင်းတာဒီတစ်ခါနိဗ္ဗာန်ကိုပစ္စုပ္ပထာရောက်လို့အာယုန်ပြုတ်ကြည့်တဲ့အခါကျတော့စောစောတုန်းကပုံပန်းတရားအရှိတူတွေဘာတွေကအယောင်တွေကမပေါ်တော့ဘူးအဲ့ဒီနိမိတ်တွေမရှိတော့ဘူး နော်ဒီနိမိတ်တွေပျောက်ပြီးတော့မှပုံတရံလုံးနိမိတ်လုံးဝမရှိသောအနေအချင်းယောဂီဉာဏ်တဲတွင်ထင်ရှား၏ဆိုလိုတာကဉာဏ်နဲ့နိဗ္ဗာန်ကိုတိုက်ရိုက်တွေ့လိုက်တဲ့မဲ့အခိုက်မှာနော်ဒီအခိုက်မှာ ပုံတရံရှိသေးရလားမရှိတော့ဘူးအရှုခံယုံနာလဲငြိမ့်ရှုတဲ့ဉာဏ်ကလည်းချုပ်ဆုံးကိုရောက်ဆိုတော့နှစ်ခုလုံးဆုံးမသွားဘူးလားအဆုံးဆိုတော့အခုနကပြောတဲ့ပုံတရံပညာနိမိတ်တွေပျောက်အဲ့ဒါကိုပြောချင်တာ ပျောက်တဲ့အခိုက်တန်လေးကိုသူတွေးလိုက်တာကနိဗ္ဗာန်အော်နိဗ္ဗာန်ဆိုတာပုံသဏ္ဍာန်ပညာနိမိတ်မရှိပါတကားလို့ညံထဲမှာပေါ်သွားတာကိုပစ္စုပ္ပန်ခေါ်တယ်။တော့ပေါက်ပြီနော်။ဒါဟာစာနဲ့ရေးပြလို့လည်းမရနော်။ပါးစပ်နဲ့ပြောလို့လည်းမရမိမိညံဖြင့်သားလဲမိမိကိုယ်တိုင်တွေးထိတိမှနားလဲသဘောပေါက်နေတာဖြစ်တဲ့အတွက်ကြောင့်မလို့နော်ဒါတွေကပြောရဆိုရတာအမတန်မှနားလဲဖို့သဘောပေါက်ဖို့အမတန်ခက်ခဲပါတယ်။ဒါဦးဇင်းတို့ တဏန်းသားတွေကတော့တော်တော်လေးကိုရင့်ကျက်လို့ခုနားလဲတာအားတွေလည်းထုတ်လိုက်ကြနော်တရားတွေလည်းနားလိုက်ကြဆိုတော့အခက်အခဲမရှိပါဘူးလိုလည်းနဲ့သဘောပေါက်ပါတယ်ကဲကောင်းပြီအဲ့ဒါတော့ဦးဇင်းတို့ဒီညပြီးသွားမှာဆိုတော့ဒီဘက်ချမ်းလေးကြံတာကိုဆက်ပြီးတော့ဖတ်ကြစို့နော်အဲဝိပဿနာဉာဏ်နဲ့မေဖို့ဉာဏ်ဆင်စဲဆိုပြီးအဲ့ဒါလေးကို နောက်ဒီညနောက်ဆုံးဆိုတော့ပူဇော်လိုက်ကြအောင်ဆိုနံပါတ်1ကနေနံပါတ်5အထိနော်ဧဝံပတ္တံ

ပါဠိပေချာနဲ့ပြီးလာတဲ့လူတွေဆိုတော့ခပ်ဖြည်းဖြည်းပဲဖတ်ကြသူများနားလည်အောင်လို့ပါကိုကတော့နားလည်ပါတယ်ဟုတ်လားအဲဝံပတ္တံဟူသောပါဠိဖြင့်ဦးဇင်းတို့ပိရိကသုံးပုံကိုထိုတို့တုတ်တန်နေဘယ်တုတ်တန်မဲ့သွားတော့ပါနော်မြတ်စွာဘုရားနောက်ဆုံးတုတ်တန်ဆုံးတတ်တော့မယ်ဆိုရင်ဒီနေရာကိုရောက်ပြီဆိုလို့ရှင်ဒါညံစင်လို့အဓိပ္ပာယ်ပေါက်တယ်နော်ဒါတော့ညံစင်ကသူ့သဘောတိုင်းပြောမယ်ဆိုရင်တော့ညံစင်၁၀ပါးပြောတယ်နော် အကုန်လုံးစီစီပေါက်ပေါက်ရှင်းနောက်တွေအကုန်ဆုံးမဲ့ဆိုတော့မာစီဆရာတော်ကြီးကတော့ဒီနမရူပပရိစ္ဆေဒညာစာပြီးတော့ဟောပိဿကနာညာဒီ16ပါးတိပြောတယ်သို့တော်လည်းပဲဝိပဿနာဉာဏ်ကိုပြောမယ်ဆိုလို့ရှင်တော့သူကသမတနာဉာဏ်စတယ်သမတနာဉာဏ်စပြီးတော့မှဒီစောစောတုန်းကပြောခဲ့တဲ့အနုလောမဉာဏ်မှာဆုံးပေါ့နော်အဲ့တော့ဧဝံပတ္တံဟူသောပါဠိဖြင့်သမတနာဉာဏ်မှာဉာဏ်မှာဘင်္ဂဉာဏ်အထိ ယုံ nant တရားများကိုအနိစ္စဒုက္ခအနတ္တဟူသောလက္ခဏာ၃ပါးတို့ဖြင့်ရှုပုံကိုပြတော်မူ၏ဆိုတာဒီနေရာမှာတော့နောက်ကိုပြန်ညွှန်းတာအေုံပတ္တဆိုတာအဲ့ဒီလိုရှုမြင်ပြီးသည့်နောက်ဆိုတော့သူတို့ဘလောက်ထိရှုခဲ့တယ်လဲဆိုတာကိုဉာဏ်နဲ့ဆက်ပိုင်းကြည့်မယ်ဆိုရင်တဲ့အဲ့ဒီနေရာရဲ့ရည်ညွှန်းချက်ကယုံ nant သဘောတရားတွေကိုအနိစ္စဒုက္ခအနတ္တလို့တည်တည်ချာချာသုံးသပ်ဆင်ခြင်တဲ့တမ္မတနာဉာဏ်မှစ၍နော်ဥရိယဘေယဉာဏ်ပြီးတော့ဘင်္ဂဉာဏ်ထိအောင်သုံးဉာဏ်နဲ့သက်ဆိုင်ပါတယ်လို့ဆိုလိုတယ်ဉာဏ်၃ပါး အဲ့ဒီပြီးတော့မှတခါနိဗ္ဗိတတိဟူသောပါဠိဖြင့်ဘယညံမှစ၍အနုလောမညံတဲအောင်ဖြစ်ပုံကို ပြတော်မူ၏အမှန်ကတော့ဒီနေရာကဝိပဿနာဉာဏ်ကိုနှစ်ပိုင်းပဲခွဲလိုက်တယ်လွယ်လွယ်ပြောမယ်ဆိုရင်ဦးဇင်းတို့ဒီဒီဝိပဿနာဉာဏ်အနုပိုင်းနဲ့ဝိပဿနာဉာဏ်အရင်ပိုင်းနော်စောစောလေးတုန်းကဦးဇင်းတို့ပြောခဲ့တယ်ဘလဝဝိပဿနာနော်တရုဏဝိပဿနာလို့စောစောလေးတုန်းကပြောတဲ့သမတနာတို့ဥရိယဘယတို့ဘင်္ဂါတို့၃ပါးက နှုတ်သေးတဲ့အဆင့်မှာထည့်ပြီးသူတို့နာဝိပဿနာလို့ခေါ်တယ်နှုတ်နှုတ်ညံသေးတဲ့အဆင့်ပေါ့နော်အာမကောင်းသေးဘူးဒါတောင်တော်တော်ကောင်းနေပါပြီသူကတော့ဒါမှနှုတ်တယ်လို့ပြောသေးတယ်အဲ့ဒီကနေပြီးတော့မှဘင်္ဂကအဲဒီဘယညံကနေပြီးတော့မှအထက်ကို နောက်ထပ်ကြံတဲ့ညံနေပေါ့နော်ဒီဘယညံတို့အာဒီနဝညံတို့ပြီးတော့မောဇိတုကမြတဉ္ဇနိဗ္ဗိဒဉ္ဇမောဇိတုကမြတဉ္ဇပြီးတော့ပဋိသင်္ခာဉ္ဇသင်္ခါရုပ္ပခာဉ္ဇပြီးတော့မှအနုလောမဉ္ဇအဲ့ဒီဉ္ဇနေပြောတာ အဲ့ဒီဉာဏ်နေကြတော့ဥပဒနာရဲ့အရင်ပိုင်းရောက်လို့ဘလဝဥပဒနာတဲ့အဲ့တော့နိဗ္ဗာန်တတိဆိုတဲ့နေရာလေးကိုရူပသမိပိနိဗ္ဗာန်တတိရုပ်မှာလဲညီငွေလေတော့ဤကြည့်နော်ဦးဇင်းပြောခဲ့တဲ့စောစောတုန်းကနိဗ္ဗာန်တဉာဏ်ဘလောက်အရေးကြီးတယ်လဲဆိုတာဝေဒနာယပိနိဗ္ဗာန်တတိသင်ညာယပိနိဗ္ဗာန်တတိသင်္ခါရတုပိနိဗ္ဗာန်တတိဝိညာဏသမိနိဗ္ဗာန်တတိနိဗ္ဗာန်ဝိရဇိတဝိရကုံမို့ဆိုရှေ့တော့မသွားနိုင်အောင်ဟုတ်လားခန္ဓာ၅ပါးမှာနိဗ္ဗာန်တတိနိဗ္ဗာန်တတိနိဗ္ဗာန်တတိလို့ဆုံးနေဆိုတာဟာတဲ့တခြားမဟုတ်ဘူးတဲ့အဲ့ဒီအဆင့်ကိုခန္ဓာ၅ပါးကိုညီငွေပြီဆိုတာဟာ အမှန်တိုင်းပြောမယ်ဆိုရင်ဒီတိုင်းထိုင်ပြီးတော့ညင်းခွေတာဟုတ်ရဲ့လားမဟုတ်တာသိကြတယ်။ဘာဖြစ်လို့လဲဆိုရင်အနုလောမညာရောက်ပြီဆိုမှတော့ထိုင်စင်းစားနေလို့ဖြစ်ပါဖြစ်တာဟုတ်ပါမလား။အာဖြစ်တာမဟုတ်တော့ဘူး။သုတမညာမဟုတ်ဘူး။စိတ်တမညာလည်းမဟုတ်တော့ဘူး။ဘာဖြစ်ပြီလဲ။ဘာဝနာမယညာအစစ်ကြီးကိုဖြစ်ပါသည်ဗျာ။နော်။ဒါကြောင့်မလို့ဒီနေရာမှာနိဗ္ဗာန်တတိဆိုတာလေးကနော်စာလေးဖတ်လို့ဩငါတော့တရားရလိုက်တာဆိုကိုကိုကိုသိအထင်ကြီးပြီနိဗ္ဗာန်တတိတွေသွားမထက်နဲ့ဟုတ်။ အဲ့ဒါနေပင်တတိမဟုတ်သေးဘူးခဏတော်လေးနေဆိုရင်ရုပ်ရှင်နဲ့တွင်ပါခြင်းပါသွားအောင်မလားအဲ့ဒီတော့ဒီနေရာမှာနေပင်တတိဆိုတာဘယ်တိဆိုတယ်လဲဆိုရင်ဘလဝဝိပဿနာကိုဆိုပါတယ်တရားထုတ်ထားတဲ့ပုဂ္ဂိုလ်ဆိုပါတယ်နော်ဉာဏ်တက်နေတဲ့ပုဂ္ဂိုလ်နဲ့ဆိုင်ပါတယ်နိဗ္ဗိဒာဝိရစတိတဲ့အဲ့ဒီဟာဘလောက်ထိကောင်းတယ်လဲဆိုရင်မဲ့ဉာဏ်ပေါ်လောက်အောင်အထိအားကောင်းပါတယ်တဲ့ဒါကြောင့်နိဗ္ဗိဒံဟောဒီခန္ဓာ၅ပါးမှာ တကယ့်ကိုကိလေသာတွေကိုအဲခန္ဓာ၅ပါးမှာတခါတည်းတန်တရားမှာဖြစ်မဲ့ဒုက္ခတွေကိုညှင်းငွေပြီးရှိတော်တဲ့ ဝိရဇတိနောက်ထပ်ခန္ဓာမလိုခြင်းလောက်အောင်ကိုညှင်းငွေသွားပြီဝိရဇတိဆိုတာမလိုခြင်းဖြတ်ပစ်လိုက်တယ်ဖြတ်တော့ဘာညာဖြတ်တော့မဲ့ညာမြာနော်မဲ့ညာဖြစ်သွားပြီအဲဒါကြောင့်လို့ပါဠိနိဗ္ဗာန်ဝိရဇတိဟူသောပါဠိဖြင့်မဲ့ညာဖြစ်ပုံကိုပြတော်မူ၏ဝိရာဂဝိမုစ္စတိဟူသောပါဠိဖြင့်ဖိုလ်ညာဖြစ်ပုံကိုပြတော်မူ၏ဝိရာဂဝိရာဂတတ်မချင်းကင်းပြီဆိုရင်တဲ့တဏိကိလေသာကင်းပြီဆိုရင်လောဘတဏှာကင်းပြီဆိုရင်နောက်ထပ် တတ်မဲ့ဆရာမရှိတော့ဘူးဆိုတော့အဲ့ဒီတတ်မဲ့မှုနယ်ပယ်ကလွတ်မသွားဘူးလားလွတ်သွားတဲ့ဒုမုစတိလွတ်ပြီတဲ့လွတ်တယ်ဆိုတော့ဘယ်အခက်ရောက်သွားပြီလဲဖိုညံဖြစ်တာနော်ဖိုညံဖြစ်ပြီတဲ့ဝိမု ക്ത သမိတ်ဝိမု ക്ത မီတိနော်ဝိမု ക്ത သမိတ်ဝိမု ക്ത မီတိညာနာဟောတိအေးလွတ်ပြီဆိုတဲ့အခါကျတော့အော်ငါလွတ်သွားပြီကိလေသာပေါင်းဘလောက်လွတ်ပြီနောက်ထပ်ဘလောက်ကြံသေးတယ်လို့ဖို့စသည်ဖြင့်ပေါ့နော်ငါမဲ့ညာကိုရပြီဖိုညာကိုရပြီနိဗ္ဗာန်ကိုမြင်ပြီ ဟောကိလေသာငါဘလောက်တတ်ခဲ့ပြီနောက်ထပ်တတ်ဖို့ဘလောက်ကြံသေးတယ်ရန်တာပြည့်ပြီဆိုလို့ရှိရင်တော့လေးခုပဲရှိတော့တယ်လေပိဿဝကနာနော်မက်ကိုဆင်းခြင်းနဲ့ဖိုးကိုဆင်းခြင်းနဲ့နိဗ္ဗာန်ကိုဆင်းခြင်းနဲ့ပယ်ပြီးသားကိလေသာကိုဆင်းခြင်းနဲ့မပယ်သေးသားကိလေသာရှိပါဦးမလားမရှိတော့ဘူးဒါကြောင့်မလို့ तू ကသောတာပန်မှာ၅မျိုးရှိတယ်သကရာကမှာ၅မျိုးရှိမယ်အနာကမှာ၅မျိုးရှိမယ်ရန်တာကြတော့၄မျိုး၅၅၅၄ဆိုရင် အလုံးပေါင်း၁၉ပါအဲ့ဒါကိုပိဿဝကနာဝီတိ၁၉ပါလို့ခေါ်တယ်ဟုတ်တယ်မို့လား ရှင်းနေပါပြီအဘိဓမ္မာတက်ထားတာနော်အဲ့တော့ပိဿုကနာဆိုတာဒီနေရာမှာဘာပြောတာလဲဆိုရင်နည်းနည်းတော့ရှာရှည်လိုက်ဦးမယ်ဒီနေ့ညနော်ဟောဒီခန္ဓာဆိုတဲ့စစ်မြေပြင်မှာတိုက်လာတာနော်ခန္ဓာဆိုတဲ့စစ်မြေပြင်မှာနော်ဟောဒီကိလေသာတွေနဲ့တိုက်လာတာဟာတဲ့နော်စစ်သူကြီးဆိုတဲ့ရန်တာသည်နော်ရန်တာဘာနဲ့တူ စေသူကြီးနဲ့တူတယ်နော်ကောင်းပြီခန္ဓာကဘာနဲ့တူစစ်မြေပြင်နဲ့တူတယ်ဟောဒီခန္ဓာဆိုတဲ့စစ်မြေပြင်မှာကိလေသာဆိုတဲ့ယံသူနဲ့ဘာနဲ့လဲအေးခန္ဓာဆိုတဲ့စစ်မြေပြင်မှာကိလေသာဆိုတဲ့ယံသူနဲ့ဟောဘက်ကနေယန္တာဆိုတဲ့စစ်သူကြီးကဗောဓိပိခိယ138ပါဒါပါတော့ဘိုး၅ပါးနဲ့တိုက်လိုက်တာဟာနော်ဒီနေ့ ခန္ဓာစစ်မြေပြင်မှာကိလေသာတွေအတုံးအယုံနဲ့ကြာဆုံးပြီးတော့အနေစာဒုက္ခအနတ္တဘယ်နှယောင်ချဲအဲကျုပ်တို့ပုံမှာပြအလံ၃ယောင်ချဲတယ်၃ယောင်ချဲတဲ့အလံဒီပုံမှာတက်ဆိုင်တာဘယ်ပုံမှာဆိုင်လဲခေါင်းပေါ်မှာစိုက်ပြီတဲ့အလံထူတာပိဿကနာညာအလံထူတာဟုတ်တယ်မဟုတ်လားရှေးတုန်းကထူရဲလားကဲအလံထူတာဟုတ်မဟုတ်သိချင်ရင် तू အောက်ကစာပြန်ဖတ်ကြည့်နော်ကဲဖတ်ကြစို့ယုံနံ အဘောခခိနာဇာတိဓမ္မစရိယံအိဋ္ဌထာအိဋ္ဌတာယအဲ့ဒီ၄ပါးကရဟန္တာကြွေးကြော်တဲ့အတန် နော်ဟောဒီခန္ဓာဆိုတဲ့စစ်မြေပြင်ပေါ်မှာကိလေသာနဲ့ဆက်တိုက်လာတာဟာဟောဒီခန္ဓာဆိုတဲ့စစ်မြေပြင်ပေါ်မှာနောက်ဆုံးအောင်ပွဲခံတဲ့အနေနဲ့အိဋ္ဌဒုက္ခအနတ္တလက္ခဏာသုံးပါးကြည့်ပြီးတော့ရှုလာတာမဟုတ်လားဟောဒီမှာတခါတည်းခန္ဓာဒီစစ်မြေပြင်မှာအလံစိုက်တဲ့အိဋ္ဌဒုက္ခအနတ္တသုံးယောက်ချင်းအလံစိုက်တဲ့အချိန်ခါမှာသူကကြွေးကြော်တယ်ခီနာဇာတိဘဝသည်ဖြစ်မှုကုန်ပြီတဲ့ဒါဟောတော့ကကြွေးကြော်ရဲလားမကြွေးကြော်ရဲဘူးဝုတိတံမြမစီရိယမြတ်သောကျင့်ကိုကျင့်သုံးပြီးပြီတဲ့နော် ဟောကျင့်စရာကုန်ပြီပေါ့နော်ကတံကရဏီယံပြုကျင့်ရမည်ကိစ္စမှန်သမျှပြုကျင့်ပြီးပြီနာပရံအိဋ္ဌတာယဤမေကိစ္စအတွက်အခြားတစ်ပါးပြုဘကိစ္စမရှိတော့ပြီတဲ့နည်းနည်းလေးစကားပြေကိုအောက်ကပြန်ဖတ်ကြည့်ကြစို့နော်ယုံနာ ကောင်းပြီအဲ့ဒီကတခုထားနော်။ဘာကြောင့်မလို့ तू ကခိနာဇာတိဘွားတိဖြစ်မှုကုန်ပြီလို့ပြောတယ်လဲဆိုရင်နဲ့ယုံနာခန္ဓာများကိုဥပါဒံတရားများဖြင့်အတိမှားပြီးဒီနေရာမှာဥပါဒံဆိုတာတခုတော့ရှိတယ်ပေါ့ဗျာ။ သောတာပန်မဖြစ်သေးရင်တော့သူကဥပါဒံဘဏ္ဍပါနဲ့ဆွဲမယ်တဏှာနဲ့ဒိဋ္ဌိဘဏ္ဍပါလဲနှစ်ပါးနဲ့ဆွဲမယ်တကယ်လို့သောတာပန်ဖြစ်ပြီးလို့တဂရကအနာကယန္တာဆိုအနာတဂရကအနာကဆိုဘဏ္ဍပါပဲကျန်တော့လေတပါးပဲကျန်တော့တယ်နော်ဒါလေးလည်းမှတ်ထားအောင်နော်သောတာပန်မဖြစ်သေးရင်တော့နှစ်ပါးသောတာပန်ဖြစ်ပြီးရင်တော့သောတာပန်ဘာပဲလဲဒိဋ္ဌိဝိသိကိစ္စပဲဆိုတော့ဒိဋ္ဌိကပြတ်ခဲ့ပြီလေဒါတူမှဘာဥပါဒံမရှိတော့လဲတဏှာဥပါဒံကြံသေးတယ်အဲ့ဒီတဏှာဥပါဒံကနောက်ထပ်ဆောက်သွားတာ ခန္ဓာဒါကြောင့်ဒီနေရာမှာတော့တဏှာရောဒိဋ္ဌိရောပြတ်တော့မယ်ယုံနာခန္ဓာများကိုဥပါဒံတရားများဖြင့်အတိမှားပြီးတာယာဆွဲလန်းနေသည်မြကာလပတ်လုံးဘဝသက်ကအဖန်ဖန်ဖြစ်နေဦးမည်တဲ့အနာဂံဖြစ်တာတောင်မှဘဝမကုန်သေးဘူးဟုတ်တယ်မဟုတ်လားအနာဂံဖြစ်တာတောင်မှ तू ကအိုးကဗြဟ္မဘုံမှာဖြစ်မဲ့ဘဝလေးတွေကြတော့ကြိုက်သေးတာကိုနော်ကြိုက်သေးတာကိုဒါကြောင့်ဒီဟာလေးကตายာနေသေးတာဖြစ်တဲ့အတွက်အဲ့ဒီမှာဆွဲလန်းတဲ့ဟာလေးကကတ်ကြံနေခဲ့တာ ဒါကြောင့်ယခုခါနဲ့ဘဝကိုတာယာဆွဲလန်းတတ်သောအကြောင်းကိလေသာများလုံးဝကင်းသွားသဖြင့်နောက်ထပ်ဘဝသစ်မတည်ဆောက်နိုင်တော့ထို့ကြောင့်ဘဝသစ်ဖြစ်မှု ကုန်ပြီဟုပြောခြင်းဖြစ်သည်အကြောင်းကိလေသာကုန်တော့အကျိုးခန္ဓာမဖြစ်တော့ဘူးဒါကြောင့်ပြောတာနောက်တစ်ခုဖတ်အောင် မြတ်သောအကျင့်ကိုအ အောင်ပြီဒုတိယကြွကြော်တာမြတ်သောအကျင့်ကိုကျင့်ပြီးပြီတဲ့ဒါရဟန္တာဖြစ်လို့ကြွကြော်တာအကျင့်မြတ်သည်တီလာကြီးတစ်တစ်ဖြင့်လည်းမပြီး နော်ဦးဇင်းတို့အဲသာသနာကိုစပြီးတော့မှမိမိခန္ဓာကိုယ်မှာသာသနာ30ဆိုကြပါစို့ဗျာဒီလသာသနာတမာတိသာသနာပညာသာသနာဒါတော့သာသနာ300မိမိတို့စတင်ထူထောင်တဲ့အခါကျတော့ငါဘယ်ကစဖြစ်ရလဲတီလာစဖြစ်ရတယ်တီလာမှာဘာပဲနဲ့တမာတိဖြစ်ရလားမဖြစ်ဘူးသူတို့ကဆက်နေတာတမာတိမရှိရင်လည်းပညာမလာဘူးဒါတော့ တီလာကြီးပဲတက်တယ်ကလေးဆောင်ပြီးလို့ရှင်ပြီးသွားပြီဟုတ်ရလားမပုတ်သေးဘူးဘာဆက်ရအောင်မလဲတမာရီဆက်ရအောင်မလဲတမာရီကြတော့လဲဇန်တမာရီတက်တယ်ဆိုရင်မပြီးသေးဘူးအဲ့တမာရီကနေဘယ်ပြောင်းအောင်မလဲပညာပြောင်းအောင်ပဲတဲ့ယုံနာဖြစ်ဖြစ်ဥပဒနာပညာပြောင်းအောင်ပဲယုံဖြစ်ဖြစ်ယုံနာများကိုရှုမှတ်လျက်ရတ္တမေသို့ရောက်မှပြီးဤရတ္တမေသို့ရောက်လျက်ကျင့်စဉ်ဆုံးတော့ဤနောက်ထပ်ကျင့်စရာမရှိတော့ထို့ကြောင့်မြတ်သောအကျင့်ကိုကျင့်သုံးပြီးပြီဆိုခြင်းဖြစ်သည်ဆိုလိုတာက သီလအကျင့်နော်ခေါင်းထက်ရောက်သွားပြီနော်အရတ္တမေကိုမေကိုရောက်တယ်ဆိုတာနဲ့သီလတွေမှန်သမျှဗာသီလဖြစ်သွားပြီလေလောကုတ္တရာသီလနော်လောကုတ္တရာသီလဘယ်တော့မှမဖောက်ပြန်တော့ဘူးနော်တမာရီမှန်သမျှလည်းပဲမဲ့နဲ့ရှင်တဲ့တမာရီနော်ဘယ်တော့မှမပြတ်တော့ဘူးနော်ဇန်တမာရီကမပြတ်ဘူးလားပြတ်တာပေါ့ဇန်သမားတွေပြက်လို့မလေးကွမ်ဘတ်တွေပြုတ်ကြသလိုကြလိုက်တာအများကြီးเนาะအဲ့တော့မဲ့ကိုရောက်ပြီဆိုတော့သမားတွေပြက်သေးလားเนาะဇန်လျှော့တယ်ပဲရှိတယ်မဲ့လျှော့တယ်ဆိုတာမရှိဘူးဟုတ်လား အရတမေသို့ရောက်လျင်ကျင့်စဉ်ဆုံးတော့ဤဆိုတော့အရတမေဆိုတော့ဥပဒနာပညာနောက်ထပ်ကျင့်စရာကြံသေးလားအဲ့ဒါကြောင့်မလို့သူကြည့်လိုက်တဲ့ခါကျတော့တတ်စရာအကြောင်းကိလေအကြောင်းကိလေသာတွေကုန်ပြီတဲ့တတ်စရာနောက်ထပ်မရှိတော့ကျင့်စရာလည်းမရှိဘူးဆုံးပြီလို့ဆိုလိုတယ်နော်။ကဲနောက်တစ်ခုကျင့်စရာအလုံးကုန်ပြီဆိုတာကျင့်စရာ အောက်မဲ့၃ပါးသို့ရောက်ခဲ့စဉ်ကနောသောတာပတ္တိမဲ့နဂရာဂာမိမဲ့အနာဂါမိမဲ့နော်ရောက်ခဲ့စဉ်ကချုပ်ငိမ့်သောနိဗ္ဗာန်ကို တွေ့တည်ပြီးဖြစ်၏သစ္စာ၄ပါးကိုတည်ပြီးဖြစ်၏သို့သောဒုက္ခကိုဒုက္ခဟုထင်သောဘာဝိပန္လာတာလဲပြီးတော့နှစ်ပါးနော်ပြီးတော့အာတုဘကိုသူဘဟုထင်သောတညာဝိပန္လာတာနဲ့စိတ်တဝိပန္လာတာဘယ်နှပါးလဲ စုစုပေါင်း၄ပါးဝိပ္ပန္နတာရှိတာက12ပါး12ပါးရှိတယ်နော်ဝိပ္ပန္နတာ12ပါးထဲကဘယ်နှပါးကြံနေခဲ့တာလဲ၄ပါးကြံနေခဲ့တာအဲ့တော့အဲ့၄ပါးဒီဝိပ္ပန္နတာတရားတွေကိုပယ်ဖို့တာဝန်ကကြံမနေဘူးလားကြံနေသေးတယ်ဆိုတော့သူကျင့်စဉ်ကမကုံသေးဘူးလို့ဆိုလိုတယ်ဒါတော့ဒီကြောင့်ထို့ကြောင့်တဏှာသမှုရိယကိုပယ်ခြင်းကိစ္စမပြည့်စုံသေးတဲ့အောက်မဲ့ကိစ္စတွေမှာပယ်စရာမဆုံးသေးဘူးကြံသေးတယ်နော် ဒါကြောင့်မလို့ဒီအနာဂံဖြစ်တဲ့ပုံကိုယ်ကလည်းပဲနောက်ထပ်ဘဝလေးကို လိုချင်သေးတာပေါ့နော်ပြမပြမဖြစ်တဲ့ဘဝခန္ဓာတွေအဲကြတော့အောက်မှာရှိတဲ့ကာမဘုံမှာ ဖြစ်တဲ့ခန္ဓာတွေထက်အစများစွာနော်ကောင်းနေသေးတယ်ကောင်းတဲ့ခါကျတော့ဒါကိုဒါမက်ကိုမရောက်ဘူးတဲ့သူအရိယာမဟုတ်ဘူးဆိုလို့ရှင်သူတို့ရောက်တဲ့ဘုံကိုပဲသူကနိဗ္ဗာန်လို့ပြောလို့ရတယ်အဲ့လောက်ကောင်းတာ ဒါကြောင့်မလို့ဒါလောက်ကောင်းလွန်းလို့ဒုက္ခမရှိဘူးလို့ထင်ရလောက်အောင်ကိုကောင်းလွန်းလို့သူတို့ကအဲ့ဒီဘုံလေးမှာကျတော့သွားပြီးတော့တိတိတိတိလေးနဲ့သွားကြံနေတာအဲ့ဒီတိတိလေးကဘယ်နှပါလဲ၄ပါအဲ့ဒီတိတိလေးကပေါ်ပြီ၄ပါဆိုတော့အဲ့၄ပါပြဿနာဒါကြောင့်မလို့သူတို့ကျင့်စဉ်ဆုံးရလားမဆုံးသေးဘူးမဆုံးသေးတဲ့အတွက်ပယ်ရအောင်မယ်ဒါကြောင့်ထို့ကြောင့်တဏှာသမှုတရားကိုပယ်ခြင်းကိစ္စမပြည့်စုံသေးယဟန္တာဖြစ်သောအခါ၌ကထိုဝိပန္နတတရားများအခုစောစောပြောတဲ့၄ပါး အားလုံးကင်းသွားသည်ဖြင့်ကျင့်မှုကိစ္စလုံးဝပြည့်စုံသွားပြီတဲ့ဒါကြောင့်မလို့ထို့ကြောင့်ဤကိစ္စအတွက်နော်အခြားပြုပွဲမလိုတော့ဟုဆင်ခြင်မှုဉာဏ်ဖြစ်ပေါ်လာ၏ဒါကြောင့်မလို့ဒီယဟန္တာဖြစ်သွားပြီဆိုလို့ရှိရင်ယဟန္တာတိုင်းယဟန္တာတိုင်းဤလေးချက်ကိုကြွေးကြော်ပါတယ်နော်ဒါတော့ဟောဒီခန္ဓာဆိုတဲ့စစ်မြေပြင်မှာကိလေသာယံသူတွေနဲ့တိုက်တဲ့ယဟန္တာသည်ဘယ်ကြမှာအပြည့်စုံကြွေးကြော်တယ်လဲဆိုရင်အဲ့ဒီယဟန္တာအရတ္တမက်ကိုရမှကြွေးကြော်တယ် ရလို့ရှိရင်ဘယ်နှပါကြွေးကြော်လဲ၄ပါးကြွေးကြော်တယ်သူထောင်တဲ့အလံကဘယ်နှရောင်အနိစ္စရဲ့အနတ္တတေးစီခြားခြားထင်းထင်းရှားရှားတွေ့သွားပြီဟုတ်တယ်မလားအဲ့တော့ကောင်းပြီနောက်ဆုံးပိုင်းလေးကိုဦးဇင်းတို့ဒီအခုဦးဇင်းတို့လေလာသင်ကြားခဲ့တဲ့အနတ္တလက္ခဏာသုတ်တန်ဆိုတဲ့ဦးဇင်းတို့ရဲ့ဗုဒ္ဓဘာသာမှာအမတန်အရေးကြီးတဲ့ inner core လို့ခေါ်မှာပေါ့နော်အတွင်းပိုင်းဗုဒ္ဓဘာသာရဲ့ Buddhism ရဲ့ inner core လို့ခေါ်တဲ့ဒီအနတ္တလက္ခဏာသုတ်တန်ဟာ ဦးဇင်းတို့လည်လာကြတာမနေ့ကတော့ကနိုဝင်ဘာလ18ရက်နေ့တင်းတင်းကိုနေနေစပြီးတော့ကြားထဲမှာနားပြီးအခုအဆုံးတတ်တော့မယ်နော်ဦးဇင်းတို့လည်လာကြတဲ့အနတ္တလက္ခဏာသုတ်တံကိုရှင်မာကသဗ္ဗစာဟိတဲ့ပရမတန်ခါနာတင်မထေကြီးတွေကနေဦးဇင်းတို့နောင်လာနောက်သားများနော်မပြစ်မစည်းပဲထင်ထင်ရှားရှားကြံသိအောင်လို့ဆိုပြီးတော့တန်ခါနာတင်ခဲ့တယ်အဲ့ဒီတန်ခါနာတင်တဲ့ဏီကုံပိုင်းလေးဟာဦးဇင်းတို့ဖတ်မဲ့အတိုင်းလေးဖြစ်ပါတယ်ဒါကြောင့်အဲ့ဒါလေးကိုဝိုင်းပြီးတော့ပူဇော်ကြည့်ရအောင်ဆိုဣဒမောဇဘဂဝါ အတ္တမနာပင်စဝကိယဘေခုဘဂဝတောဘာတိတံအဘိနန္ဒုံတိဣမသမိသပါဏဝေယကရဏသမိဘေညမာနေပေစဝေကိယာနံဘေခုနံအနုပါဒာယအာသဝေဟိစိတ်ဓာနိဝိမုတ်စိန်တုတိမြတ်စွာဘုရားသည်မြတ်စွာဘုရားသည် Mm-hmm. ကောင်းပြီအဲ့ဒါထားပါတော့ဒီပိုက်ကလေးကဥစဉ်နေကုန်းပိုက်တန်ခိုင်နာတင်းတဲ့မထေမြားကနေကုန်းဟိုလည်းလုပ်ပေးတာနော်တုတ်တန်ထဲမှာတက်ရိုက်မပါဘူးဒါတန်ခိုင်နာမတင်းတင်ကအဲတင်းတဲ့မထေတွေရန်တာကြီးတွေကနေဒီနေရာရောက်ရင်ဒီလိုဖြစ်ပါတယ်ဆိုတဲ့အကြောင်းလေးကိုသူတို့သိတာလေးတွေကိုနေကုန်းပြန်ပြီးတော့ conclusion လုပ်ပေးထားတာနော်ဣဒံမောဇဘဂဝါအတ္တမနာပင်စားဝိကေယဘေကုဘဂဝါတောဘာတိတံအဘိနန္ဒုံတိဣမသမိသဗ္ဗနာဝေယကရဏသမိ ဘေညမာနေပင်စဝိကယနံဘိက္ခုနံအနုပါဒာယအာသဝိစိတ်တနဝိမုတ်စိန်သူတိတဲ့မြတ်စွာဘုရားသည်ဤတရားတော်ကိုဟောတော်မူ၏ပင်စဝိကီယဟန်တို့သည်မြတ်စွာဘုရားဟောတော်မူသောတရားကို နှစ်သက်ဂုံတီဖြစ်၍ဝမ်းမြောက်စွာခံယူကြလေကုန်၏ဤဂါထာမပက်တက်တက်သောဒေသနာတော်ကိုဂါထာဆိုတာကဒီရှစ်လုံးတို့ကိုးလုံးတို့ဆယ်လုံးတို့ ਨੇ ကြပြားစီတယ်လို့စီတာကိုဂါထာခေါ်တယ်ဖွဲ့ရတယ်ကြပြားလိုပဲဒီ စုံနိယဆိုတာကတော့ဦးဇင်းတို့ pros ကိုပြောတာเนาะစကပြေပါဠိတွေမှာစကပြေတန်းရေးသွားတဲ့ဟာကိုဒီဂါထာမပက်တက်တက်ဆိုတာဂါထာတွေအယောနောမပါဘူးပြောင်းပလိန်เนาะအဲ့ဒါမျိုးရေးသွားတာအဲ့ဒါတော့ဂါထာမပါဘဲနဲ့ဟောတဲ့ဒေသနာတော့အဲ့ဒါကိုဆိုလိုတယ်ဂါထာမပက်ဂါထာမဖက်တက်တက်သောဒေသနာတော်ကိုဟောတော်မူသည်ရှိသောဒီဒေသနာဟောတော်မူသည်ရှိသောပင်စဝိကိယဟန်တို့ဤစိတ်တို့သည်တစုံတစ်ခုကိုမျှเนาะ ဒီဥပါဒံတရားတွေတစုံတစ်ခုကိုမြဒီခန္ဓာတွေနော်ဘယ်ခန္ဓာကိုမှမစွဲပဲမစွဲလမ်းမှုရဲ့အာသောတရား၄ပါးတော့မှလွတ်မြောက်လေကုန်ဤဒီနေရာလေးရဲ့အဆုံးကဓမ္မစစ်ကြာအဆုံးနဲ့တူတဲ့အတွက်ဦးဇင်းဒီဓမ္မစစ်ကြာတော့ကဒီနေရာအကျယ်တုံးရှင်းခဲ့ဘူးပါတယ်ဟောတော်မူသည် ရှိသောဆိုတဲ့စကားလုံးလေးရဲ့ဒီဂရမနီအရာယူပုံလေးပေါ့လေဟိုအချင်းချုပ်ပြန်ပြောရမယ်ဆိုလို့ရှိရင်မြတ်စွာဘုရားတရားဟောနေတော့မှရှိသေးတယ်အဆုံးကမရောက်သေးဘူး ဒါတော့သူတို့ကဟိုရန်တာဖြစ်ကုန်ပြီလို့ဆိုလို့ရင်တာနော်ဒါကအတိတ်ပဲတခုဟောလို့မပြီးသေးဘူးရန်တာဖြစ်နေပြီနော်နောက်အတိတ်ပဲတခုကဟောလို့ဆုံးလဲဆုံးရောရန်တာလည်းဖြစ်ရောအတိတ်ပဲတူရဲ့လားမတူဘူးအဲ့ဒါကြောင့်မလို့ဒီဟာရောဦးဇင်းတို့သိကြလို့ရှင်ဓမ္မစကြာအဆုံးမှာရှိတယ်ပြန်ကြည့်ကြုံမရှင်းတော့ဘူးကိုယ်နိုင်ခွဲနေပြီဟလားဒီလောက်ပဲ refer လုပ်တော့မယ်ဒါတော့အဲ့ဒီလိုပြောတာဒါတော့ဒီနေရာမှာကတော့ထားပါတော့เนาะမိမိတို့နှစ်ခုလုံးနားလည်လိုက်ပေါ့ မြတ်စွာဘုရားကအနတ္တလက္ခဏာတုတ်ကိုဟောတော့မှာကိုဟောနေတော့ရှိသေးတယ်သူတို့ကယန္တာဖြစ်ပြီဆိုတဲ့အဓိပ္ပာယ်လဲပါတယ်ဒုတိယအဓိပ္ပာယ်ကတော့ဟောလို့လဲဆုံးရောယန္တာလဲဖြစ်ရောဒီလိုလဲယူလို့ရတယ်ဒါနှမျိုးလုံးပေါ့နော်စာပေမှာကွဲပြားပုံလေးကိုမဆီစရောကြီးကနော်ထောက်ပြထားတာတုံတုံစာတက်တဲ့ပုံကိုမမြင်ဘူးဒါနော်စရောကြီးရဲ့ဉာဏ်အမတန်မှကြီးကျူးဖို့ကောင်းပါတယ်ပင်စဝိကယံ၅ပါးတို့သည်ဓမ္မစက်စัจ जा တရားနာကြစဉ်အားလုံး သောတာပန်မြတ်တာဖြစ်သေး၏ဓမ္မစစ်ကြဆုံးတော့ဘာပဲရှိသေးလဲသောတာပန်မှရှိသေးတယ်ဤအနတ္တလက္ခဏာတုတ်တန်တရားကိုနာကြားပြီးသောအခါ၌ကအာလုံယန္တာကြီးဖြစ်သွားကြ၏ထိုနေ့ကမဟာတက္ကရေတရား3ခုဝါဇူလာဇံ9ရက်နေ့ဝါဇူလာဇုံ9ရက်နေ့နော်နေရာကဗာရဏတိမြို့အနီးอืม ဟုတ်ပြီဒါတော့ကောင်းပြီမြတ်စွာဘုရားရဲ့ပထမဆုံးဝါပထမဆုံးအချိန်ဝါတောင်းဟိုရင်ဆိုကားစားလေးပဲရှိသေးတယ်ဝါဇူလာဆို9ရက်နေမှာပင်စားပြီးရန်တာအဲ9ပါးဖြစ်ပြီးလောကမှာမြတ်စွာဘုရားနေပေါ့ရန်တာဘယ်နှပါးဖြစ်သွားပြီလဲ6ပါးပဲ6ပါးရှိ6ပါးပဲရှိသေးတယ်เนาะဒါဟာဦးဇင်းတို့ရဲ့ဗုဒ္ဓဘာသာရဲ့ဒီစစ်လို့ခေါ်မှာပေါ့မျိုးစီတကယ်အောင်မြင်တဲ့မျိုးစီကြီးများထိုမျိုးစီတွေကနေဆင့်ဆင့်ပွားလာတာဒါတော့ ဒီပင်စာဥကြီး၅ပါးတို့ရန်တာဖြစ်တဲ့အချိန်ဒီဒီနေ့ကနေပြန်ပြီးတော့တိတိကျကျပြန်ရည်တွေ့မယ်ဆိုလို့ရှင်သာသနာတော်တက်ကြတဲ့2558ခုကို45နှစ်ထပ်ပေါင်းဟာတယောက်မှမလုပ်တော့2558ကို45နှစ်ပေါင်းရင်အလုပ်ပါလား 2603ဒီနေ့ဒီအချိန်မှ နောက်သို့ပြန်၍ရေတွက်သည်ရှိသော2006နှစ်ပေါင်း2600နဲ့3ခုနှစ်เนาะအဲ့ဒီနှစ်ရဲ့ဝါဇူလဆုံ9ရက်နေ့အတိအကျပြောလို့မရဘူးလားရပါတယ်ရတယ်เนาะနှစ်ပေါင်း2600နဲ့လွန်ခဲ့တဲ့နှစ်ပေါင်း2603ခုเนาะဝါဇူလဆုံ9ရက်နေ့မှာမြတ်စွာဘုရားနဲ့တကွ ပင်စာဝကိ9ခုအပါအဝင်ရန်တာပေါင်း6ပါးပေါ်ခဲ့ပါတည်းတဲ့အဲ့ဒါအဆုံးသတ်ပဲเนาะဒါကြောင့်မိမိတို့လည်းပဲဒုအနတ္တလက္ခဏာသုတ်တံတရားဒေသနာတော်များကိုလေ့လာသင်ကြားမှတ်သားကျင့်ကြံကြရတဲ့ကုသိုလ်အစွမ်းအာနုဘောဓမ္မတဝနာကုသိုလ်အစွမ်းအာနုဘောတို့ကြောင့်ထိုရန်တာမထေမြတ်ကြီးမြတ်တည်သောเนาะအတ္တင်္ဂတနိဗ္ဗာန်ဓာတ်ကိုမိမိတို့လည်းပဲသိကြရမြင်ကြရရကြရရောက်ကြပါလုံကုန်သောဟု၍ဆုတောင်းပတ္ထနာပြုကြကုန်ရတည်း ဒီတို့ပြရ